ဒီနေ့မြန်မာတက္ကရာ1384ခုနှစ်တဇာမုံလစု3ရက်ခရစ်တက္ကရာ2012ခုနှစ်ဒီဇင်ဘာလ1ရက်နေ့စနေနေ့မိမိတို့လေ့လာနေတဲ့ဓမ္မစကဗောဓနာသုတ်တန်ရဲ့သင်္ကန်းစာပေါ့နော်ဓမ္မစကြာကတော့တော်တော်နဲ့ရအောင်မှမဟုတ်သေးပါဘူးကြားထဲမှာတော်တော်ကြော်ရအောင်ဦးဇင်းအဲ့ဒါဘာဖြစ်လို့ အဲ့ဒါလောက်ရှည်ရှည်ဝေးဝေးကြီးဏိဒန်းနဲ့စတယ်လဲဆိုရင်ဒီဓမ္မဓမ္မစစ်ကြာဟောဖို့အတွက်မြတ်စွာဘုရားကဒါကြီးကိုရှေ့ကနေရှည်ရှည်ဝေးဝေးဘာကြောင့်မလို့စနေရတယ်လဲဆိုရင်ဒီအတ္တကိလမထာအကျင့်နဲ့ကာမတုခံလေးကနိယောဂအကျင့်ကိုအဲ့ဒါလို့သွားမှသားလေပေါ်လွင်လိမ့်မယ်နော်အဲဒါကြောင့်မလို့အခုဆိုလို့ရှိရင် ဒီမြတ်စွာဘုရားဖြတ်တန်းလာခဲ့တာဒုက္ခရစရိယာ6နှစ်ကျင့်ပြီးလို့အခုမှဗောဓိမန္တန်ကိုမြတ်စွာဘုရားကြွတယ်ဆိုတဲ့နေရာရောက်လာပြီအဲ့တော့မှဗောဓိမန္တန်ကိုကြွတဲ့နေရာမှာသူဇာတာရဲ့သူဇာတာတို့နေတဲ့ရွာရဲ့ထိတ်မှာဗောဓိပင်ရင်မှာထိုင်နေတော့နတ်ကြီးလို့ထင်ပြီးတော့မှလာပြီးတော့ပူဇော်တာပါပဲအဲ့ဒါကိုဖုံးပေးပြီးတော့နေကင်းဘက်မှာအင်ဂျင်တော်ဥယျာဉ်ထဲမှာ တရင်တောင်းတယ်အဲ့ဒီနေရာမူကွဲလေးရှိတယ်ဆိုတဲ့အကြောင်းလေးပြောခဲ့တယ်အခြားခြားသောနေရာတွေမှာတော့ဒီသူဇာတာလူရန်နဲ့တတိကတော်လူရန်နဲ့ဟိုစာပြီးအင်ဂျင်တော့မှာပဲတရင်သုံးတယ်ခဏနားနေတယ်ဆိုတဲ့သဘောမျိုးပေါ့ဒါပေမဲ့ဇိနာလင်္ကာရဒီကာမှာပါတဲ့အနေထားကိုမင်္ဂတိပရိကဆရာတော်ကြီးပြောတဲ့ဟာလေးကိုပြီးခဲ့တဲ့ဘတ်တုန်းကဦးဇင်းအဲ့ဒါလေးရှင်းပေးခဲ့ပါတယ်ဒီအင်ဂျင်တော့မှာ ဆွန်းစားပြီးခဏနားနေတယ်ဆိုတဲ့အချိန်ကဟိုးတော့ငါသူရခဲ့ဘူးတဲ့အလာရနဲ့ဥရကတို့ရသေးကြီးတို့ထံမှာနော်ဒီဆရာကြီးတွေထံမှာလိလာတင်ကြားတော့ကသူကျင့်ခဲ့တဲ့အာနာဒီသမဘ၈ပါးရှိတယ်အဲ့ဒါတွေကိုပြန်ပြီးတော့လက်ကျင့်နေတယ်ပြန်ပြီးတော့နှွေးနေတယ်လို့ဆိုရတော့အဲ့ဒါတွေကိုအားထုတ်နေတယ်အဲ့တော့ညနေခင်းကြမှာအဲ့ဒီကနေပြီးအဲ့ဒီအင်ဂျင်တော့ကနေပြီးတော့အနောက်ဘက်မှာရှိတဲ့မဟာဗောဓိမန္တိုင်ကိုကြွတာ ဒါတော့ကြွားတဲ့ခါမှာလမ်းမှာဒုတိယဆိုတဲ့မြစ်ထမ်းတဲ့ပုံနာနဲ့တွေ့တယ်တွေ့တဲ့ခါကျတော့တို့ရဲ့အဲ့ဒီခက်အဲ့ဒီခါတွေတုန်းကတို့ရဲ့ယဉ်ကျေးမှုတည့်ရနေမှာပေါ့နော်ထိုင်တဲ့ခါမှာမြစ်ကလေးတွေကိုခင်းပြီးတော့ထိုင်တဲ့အလေထားရှိတယ်တဲ့အဲ့ဒါကြောင့်မလို့မြတ်စွာဘုရားအလောင်းတော်ကသူနဲ့မျက်နှာချင်းဆိုင်တွေ့တဲ့အခါမှာဒါဟာတမနာပဲဗြဟ္မဏပဲပပ္ပစိတပဲဒီနေ့ဘာသာရေးနဲ့ပတ်သက်တဲ့လေးစားတဲ့ပုဂ္ဂိုလ်တယောက်ဆိုတာသူသိမယ်ပေါ့သိတဲ့အခါကျတော့သူ့မှာလက်ထဲမှာ ပါလာတဲ့မြစ်ထမ်းလာတယ်ဆိုတော့လည်းပဲမြစ်တွေရှိတော့အဲ့ဒီခေအဲ့ဒီခါတော့ကယဉ်ကျေးမှုအရာမြစ်ကလေးတွေကိုအဲ့ဒီအဲ့လိုလိုမျိုးခင်းပြီးတော့ထိုင်တဲ့လေ့ထားရှိတော့ဒါလေးကိုခင်းထိုင်ပါလို့ဆိုတဲ့မလျှောက်တော့လဲဒါ understood ပေါ့နော်သူတို့ယဉ်အဲ့ဒီခေက၃တောင်တည်တော့မြတ်စွာဘုရားလက်ထက်ကိုလှူလိုက်တယ်လို့ဒါပေမဲ့အဲ့ဒီသုတိယဟာမြတ်စွာဘုရားအလောင်းတော်ကိုမြစ်ကိုလှူပြီးတော့သူဘာဖြစ်သွားတယ်လဲဆိုတော့ပိဋကတ်ထဲလက်ရှာတာဦးဇင်းတော်အခုတည်းကမတွေ့ဘူး နော်ဥမာကန္တကကန္တကမြင်းကြီးတို့ဘာလို့ဆိုလို့ရှိရင်သေပြီးရင်နတ်သားဖြစ်သွားတာတို့ဘာလို့ရှိတယ်သူနောက်ွယ်ကဘာဖြစ်တယ်လဲဆိုတာအဆုံးအဲဖြစ်တာလိုက်ရှာလို့ရပေမဲ့ဒီမြစ်လှူလိုက်တဲ့ပုံနာနော်မြစ်မြစ်ရိုက်တဲ့ကလားပဲပြောပြောပုံနာပြောပြောဘုရားလောင်းတော်ကိုမဟာဗောဓိမန္တန်ကိုကြွတော့မြစ်ရှိစုပ်လှူလိုက်တယ်နော်သူလှူလိုက်တဲ့မြစ်ကိုခင်းပြီးတော့ထိုင်တယ်အဲ့ဒီမြစ်ကနေပလင်ဖြစ်တာ ဒါတော့ဒါကိုကြည့်ခြင်းအပြင်မြတ်စွာဘုရားကသူ့ရဲ့ပါရမီတော်ကြောင့်ပလင်ပေါက်တယ်လို့ပဲထားအောင်တော့နော်မြစ်ရှိစုပ်ကနေပေါ်ဖြစ်ပြောင်းလာတဲ့ပလင်တော်ဟာသူ့ကုသိုလ်လည်းမသေးတော့ဘူးဒါကြောင့်သူဘယ်မရရောက်လိမ့်မလဲနတ်သားတော့အ ਨੇ ဆုံးဖြစ်မှာပဲလို့လိုက်ရှာတာဦးဇင်းကမတွေ့ဘူးနော်တွေ့ရင်တော့လည်းပြောပါမယ်အခုတော့မတွေ့ဘူးဘယ်မရရှိမလဲလို့ရှိရှိတဲ့မြတ်စာအုပ်တွေအကုန်လျှောက်ရှာတယ်သူ့နေရာအဲ့ဒီပဲဆုံးသွားတယ်ဒါတော့ ဒီပိဋကတ်ထဲမှာပါလို့သူကောင်းတဲ့ဘုံမရောက်ဘူးလားလို့ဒီလိုတော့သွားတွက်လို့မရအောင်နော်ကုသိုလ်ဟာကုသိုလ်ပဲပိဋကတ်ဆိုတာမှတ်တမ်းပဲနော်ပိဋကတ်ဆိုတာမှတ်တမ်းဒါလင်ဖြစ်တဲ့အတွက်ကြောင့်ဒီမှတ်တမ်းထဲမှာမပါတဲ့ဟာတွေအများကြီးကြံသေးတယ်ဒါကြောင့်ကောင်းရာမွန်ရာရောက်လိမ့်မယ်လို့ယူဆရပါတယ်အဲ့တော့သူယူလာသူလှူလိုက်တဲ့မျက်ရှိဆုပ်ကိုဖြန့်ပြီးခင်းလိုက်ပြီးတော့အဲ့ဒီချိန်ခါမှာရွှေပလင်ပေါက်သွားတာမဟာတက္ကရတရား၃ခု ကဆုံလာပြီညနေခင်းလေးနေမဝင်ခင်ချိန်မှာအဲ့ဒီမဟာဗောဓိပင်ကိုရောက်တယ်ဒါတော့မဟာဗောဓိပင်ကိုရောက်တဲ့ခါမှာသူတို့လက်ရပဲဒီလိုပတ်ချလဲပြီးတော့ဘယ်ဘက်ကနေဝင်ရမလဲဆိုပြီးတော့မှဒီလိုဖြစ်တာဒါတော့သူကဗောဓိပင်ရဲ့ပတ်ချလဲတဲ့ခါမှာအရှိမြောက်တော့သူမအရှိလို့တော့သုံးမယ်ဘလို့သူတော့အရှိမြောက်ယွန်းယွန်းနေမှာပေါ့အဲ့ဒီဘက်ကနေဝင်မှသာလျင်ဒီမြေကြီးရဲ့အနေထားကြန့်ခိုင်တည်နေတယ်ဆိုတဲ့သဘောကိုတွေ့တယ် နော်သူတို့စာအစိုးရကတော့နည်းနည်းဒီပြင်ဘက်ကနေဝင်ရင်မြေကြီးဟာမညီဘက်နဲ့တစ်ဖက်စောင်းနှိမ့်နေတယ်ဆိုတဲ့သဘောမျိုးပြောတယ်နော်ဒါတော့ထားပါတော့နော်မြတ်စွာဘုရားဟာပလင်ကိုဘောဓိပင်ကိုဝင်တဲ့အခါမှာနော်ဘောဓိပင်ရဲ့အရှိဘက်ကမျက်နှာစာဘက်ကနေဝင်တယ်ဒါတော့အရှိမြောက်ဖက်ယွန်းယွန်းလေးနေမှာပေါ့အဲ့ဒီကနေဝင်ပြီးတော့သူ့ရဲ့ပါလာတဲ့မြစ်ကိုခင်းလိုက်တာခင်းလိုက်တဲ့အချိန်ခါမှာပဲခင်းဆက်ခဏမှာရွှေပလင်ဖြစ်သွားတယ်အဲ့တော့ရွှေပလင်ဖြစ်တဲ့အခါကျတော့ဒါကို နော်မြတ်စွာဘုရားဒီနေရာမှာဘုရားဖြစ်အောင်ကျင့်နေမယ်ဆိုတာနတ်တွေပြမာတွေကသိတဲ့အတွက်ကြောင့်မလို့အကုန်လုံးအဲ့ဒီချိန်မှာလည်းသူတို့စီဝေးရောက်လာတယ်ရောက်လာတော့မြတ်စွာဘုရားကအဲ့ဒီရွှေပလင်ကြီးပေါက်တဲ့အခါမှာဗောဓိပင်အောက်မှာရွှေပလင်ပေါက်တော့သူကပထမဆုံးသူရဲ့စိတ်ထဲမှာအဋိဌာဏသည်ငါဤတကိုယ်လုံးရှိအသွေးသားများခန်းချောက်သွားလျင် သွားစမ်းပါစေနော်ငါဒီဖျားမဖြစ်သည်မြဤယခုဖွဲ့ခွေထားသော တင်ပလင်ခွေကိုအဘယ်နည်းနဲ့မျှဖြစ်လိမ့်မည်မဟုတ်တဲ့အဲ့ဒါအင်္ဂါ၄ပါးနဲ့ညီသောအဋိဋ္ဌံနော်ဆိုလိုတာကအယိုးအကျော်အရေးနော်အဲ့ဒီသုံးခုပဲကျွန်းပြီးတော့ကြံတဲ့အသားတွေအသွေးတွေခန်းချောက်သွားပါစေလို့ပြောတာဆိုလိုတာကအသွေးသားတွေခန်းချောက်လို့အယိုးလေးရဲ့အရေးလေးရဲ့အကျော်လေးရဲ့ဒါပဲကြံပေးစီငါမထဘူးလို့ပြောတာဆိုလိုတာကဒီလောက်ကြံမယ်ဆိုမှတော့သေပြီပဲနော်သေသည့်တောင်ငါမထဘူးလို့ဆိုလိုတယ်ဘုရားကမဖြစ်သမျှ ဒီစကလုံးကိုတေချာမှတ်ခံတော့ဦးဇင်းနဲ့နောက်ပိုင်းကျရင်အဲ့ဒီဟာတွေပြန်ကောက်လာလိမ့်မယ်ဒါဦးဇင်းဒီနေရာ emphasize လုပ်ပြီးတော့ပြောတာအကြောင်းရှိလို့ပြောနေတာနော်ဒါတော့အတ္တကိလမထာကျင့်တော့ကလည်းအသေးလဲကျင့်လာတာဟုတ်တော့မလားတေချင်တေပြည့်စုစုရကျင့်တာပဲဒါပေမဲ့အဲ့ဒီအတ္တကိလမထာကျင့်တော့ကဇွဲနဲ့အခုဇွဲဘာကွာတယ်လဲဆိုရင်နောင်ကြမှာသုံးသပ်ကြတာပေါ့ဟုတ်လားနော်အခုတော့နည်းနည်းစောသေးတယ်ဒီလောက်ပဲထားအောင်ဘုရားဒီဘုရားဒီမဟာဗောဓိပင်ဒီဗောဓိပင်အောက်ကိုရောက်တဲ့အချိန်ကမှာ နော်လွယ်လွယ်ကလေးနဲ့တူတူပြောရမှဆိုရင်သေခြင်းသေပြီစီဒီတင်မလင်ခွေဖျားမဖြစ်သည်မြငါမဖြုတ်တော့ဘူးလို့ပြောတာဒါတော့ဒီဇွဲကိုတော့မှတ်ခဲ့နော်နောင်အရေးကြုံတဲ့အခါကျဦးဇုံအဲ့ဒီစကလုံးပြန်သုံးလိုက်မယ်အဲ့ဒီလိုထိုင်ပြီးတဲ့အချိန်ခါမှာနတ်ပြမာတွေလည်းပဲဟာဖျားဖြစ်ဒီနေရာဖျားဖြစ်တော့မှာပဲဆိုတာသိတယ်သူတို့ကဖျားဖြစ်အောင်ကျင့်တော့မယ်ဖျားဖြစ်တော့မယ်ဖျားလမ်းမှန်နဲ့ရောက်သွားပြီဒုက္ခရာစိရိယအကျင့်ကထွက်လိုက်ပြီဒီနေ့အတ္တကိလေသာဆိုတဲ့မှားယွင်းတဲ့အကျင့်ကြီးကထွက်လာပြီစွန့်လိုက်ပြီအခု အခုလက်ရှိကျင့်နေတဲ့အကျင့်တွေကဒါမှန်ကန်သောအကျင့်ပြီးခဲ့တဲ့နှစ်ပတ်လောက်ကတည်းကစွန့်လာတာနော်တကူလောက်ခွဲလောက်ကနေပြီးတော့အတ္တကိလမထအကျင့်ကထွက်လိုက်ပြီးစွန့်လိုက်ပြီးပြီးတော့ကဆုံလာစမ်းတရနှစ်လောက်ကနေစကျင့်လာတာဒီနှစ်ကဆုံလာပြည့်15ရက်ရှိပြီဒါတော့ပြီးခဲ့တဲ့15ရက်လောက်ကစပြီးတော့မှန်ကန်တဲ့အကျင့်နဲ့ကိုရောက်နေပြီအဲ့တော့ဒါဟာဘုရားဖြစ်မဲ့နောက်ဆုံးအချိန်ရောက်ပြီဆိုတော့နတ်ပြမာတွေစုယုံလာတယ်ဒါတော့မြတ်စွာဘုရားဒီ အပရာဇိတပလင်ပေါ်မှာထိုင်းပြီးတော့အခုနကပြောတဲ့အဋိဋ္ဌာန်နဲ့ဘုရားမဖြစ်သမျှငါမထတော့ဘူးလို့လှုပ်တဲ့အချိန်ခါမှာနေကလေးကခဆောင်းဆောင်မေးတင်နေပြီနော်အဲတော်တော်လေးအောက်ကိုကျနေပြီဆိုပါတော့ဗျာစားတဲ့အရာပြောရမယ်ဆိုရင်အဲ့ဒီအချိန်ခါမှာမန္တကြီးကဒီပလင်ပေါက်လာတဲ့ဟာကသူ့ပလင်ဆိုပြီးတော့မှသူကထားပြီးတော့လာဆက်တိုက်တာနော်စောစောလေးကဥစဉ်ဒါတွေမြုပ်ခတ်မလို့ကနည်းနည်း ဓမ္မစစ်ကြတင်တာဓမ္မစစ်ကြမရောက်ခွဲနေဘေးထွက်နေတာတော်တော်များတာကဲမထူးတော့ပါဘူးလေလို့ဒီနေ့ညတော့နည်းနည်းပြောဦးမှဖြစ်မှာပြောစရာလေးကြံနေတော့နော်အကြောင်းကတခြားကြောင့်မဟုတ်ပါဘူးဖရာရဲ့ဟိုရင်လေးတွေကိုသိစေရအောင်အဲ့ဒီခါမှာမြတ်စွာဘုရားဘောဓိပင်အောက်ကိုရောက်လို့ရွှေပြည်ပေါ်မှာထိုင်နေတဲ့ချိန်ခါမှာမနာကြီးကစစ်တပ်နေတဲ့ခါတဲ့ရှိသမျှစစ်တပ်ကြီးနဲ့အကုန်လုံးခြေတက်လာတာ သူရဲ့စစ်တပ်ကြီးကလည်းစစ်ကြောဝဠာတတိုင်းနဲ့အပြည့်လို့ဆိုတာပဲစစ်ကြောဝဠာတတိုင်းလည်းဘယ်နှရှိမှမသိတော့မရှာလို့ရတာတော်တော်ခက်နေတယ်အပေါ်ကတော့ကိုးယူစနာလောက်ရှိတယ်တဲ့စစ်တပ်ကြီးဘယ်လောက်ကြီးတယ်လဲဆိုတာအဲ့တော့ तू လာပြီဆိုကြရတယ်လို့တခါတည်းတော်လဲတယ်လို့မိုးချင်းတယ်လို့အဲ့လိုတောင်ကြီးတွေဟိုးအမတန်မြင်မတဲ့တောင်ကြီးတွေထက်ကနေပြိုကျတယ်လို့အတန်ကြီးတွေတခါတည်းဟိန်ပြီးတော့လာခဲ့ကြတယ်ညာတန်ပေးပြီးတော့စစ်တပ်ကြီးအမတန်ကြီးတာသူကိုယ်နဲ့ကလည်းပဲအမတန်ကြီးတဲ့ဂိတိမင်္ဂလာဆင်ပေါ်မှာလက်ပေါင်းတစ်ထောင်ကြားဘူးတယ်မို့လား လက်ပေါင်းတစ်ထောင်ဖန်ဆင်းပြီးတော့လက်တစ်ချောင်းကိုလက်တစ်ချောင်းကိုလက်နဲ့တစ်မျိုးနဲ့လက်နဲ့ပေါင်းတစ်ထောင်ဖန်ဆင်းတာကင်ထားတာလေအမေရိကန်မှာလုတ်တဲ့လက်နှစ်တွေရောရုရှားမှာလုတ်တဲ့လက်နှစ်တွေရောတရုတ်မှာလုတ်တဲ့လက်နှစ်တွေရောကင်တာ996ချောင်းပဲပြည်တယ်တစ်ချောင်းလိုတာနဲ့ဗမာပြည်မှာလုတ်တဲ့ဂျင်ကလိပါပေးလိုက်ရသေးတယ်ဟုတ်လားအဲ့ဒါမှတစ်ထောင်ပြီးမှာဟုတ်ဗျာနော်အဲ့တော့အဲ့ဒီတစ်ထောင်ကသူ့ရဲ့လက်နှစ်တွေသူတယောက်တည်းကင်ထားတာ သူ့နောက်ကတက်ကြီးနေတာမဟုတ်ဘူးဒါပေမဲ့အဲ့ဒါလောက်ကြီးတဲ့တက်ကြီးနော်တောင်ကြီးပြိုကျသလိုတော်လဲသလိုမိုးချင်းသလိုမျိုးအတန်ကြီးကရှေ့ပြေးကအဲ့လိုကြီးလာတာသူတို့စစ်တပ်မရောက်သေးဘူးအဲ့ဒါလောက်ကြီးမှတဲ့တက်ကြီးနဲ့အုပ်သေးသေးနဲ့တခါတည်းညာတန်ပေးလာတာဟာတကယ်ဖះကိုတိုက်တော့မယ်လို့သူ့တက်ကြီးနဲ့နီးလာတဲ့အခါကျတော့ဘာပြောရမှန်းတယ်လဲဟေးအချင်းတို့ဒီ တိဋ္ဌထမင်းသားကရိုးရိုးမင်းသားမင်းမဟုတ်ဘူးတဲ့တိဋ္ဌထမင်းကဘယ်သူနဲ့မှ မတူတဲ့မင်းနော်ဘယ်မင်းတကာနဲ့မှမတူတဲ့မင်းဘယ်လူနဲ့မှမတူတဲ့မင်းဒါကြောင့်မလို့မင်းတို့ပေါ့ပေါ့လေးတော့ရှော့မတွက်နေတဲ့တိဋ္ဌထမင်းသားကိုစစ်တိုက်မယ်ဆိုရင် ရှေ့ကမတိုက်နဲ့နောက်ကတိုက်ဒါတော့မာနကြီးဖះကိုလာပြီးတော့စစ်တိုက်တာရှေ့ကတိုက်တဲ့ပုံဆွဲတာမှန်ရဲ့လားမမှန်ဘူးဘီကြီးဆရာတွေပြန်ပြောရခင်ဗျားတို့အဲ့ဒါဒီမှာလားဘယ်နာလဲရှိလားမသိဘူးနော် မာနဖះကိုလာတိုက်တာ နောက်ကတိုက်တာရှေ့ကတိုက်တာမဟုတ်ဘူးဒါကြောင့်မင်းတို့တိဋ္ဌထမင်းကိုခုရတိတော့မင်းသားဘွားလာတော့မင်းမဲ့ခေါ်သေးတယ်တိဋ္ဌထမင်းသားကိုပြောညံ့ညံ့မင်းမဟုတ်ဘူးလူတကာနဲ့မတူတဲ့လူတယောက်မင်းတကာနဲ့မတူတဲ့မင်းတယောက်ဆိုလိုတာကလူလောကထဲမှာနော်ဘသူနဲ့မှမတူတဲ့လူသားလို့ဆိုလိုတယ်ဒါကြောင့်ဦးဇုံတို့ပါဠိမှာသူ့ကိုအစ္စရိယမနုဿအံဩဘွယ်ကောင်းသောနော်ထူးဆန်းအံဩဘွယ်ကောင်းသောလူသား ဒါကိုအင်္ဂလိပ်လိုပြန်တာ extraordinary human being လို့ပြန်တယ်နော် extraordinary human being လို့ပြန်တယ်တကယ်အံ့ဩလောက်တဲ့လူသားတယောက်လို့ပြောတာဒီစကားလုံးလေးကိုသုံးပြောတာနော်ဒါတော့ဘယ်သူတကာနဲ့မှတူတဲ့ဘသူဘယ်မင်းနဲ့မှမတူတဲ့မင်းဖြစ်တယ်ဒါကြောင့်မင်းတို့ပြောပေါ်ပေါ်ကလေးမတွက်နဲ့တိတ်တထမင်းသားကိုစက်တိုက်မယ်ဆိုရင်နောက်ကတိုက်တယ်အဲဒါကြောင့်သူ့တက်ကြီးကနောက်မှာပဲရှိတဲ့တယ်ဗောဓိပင်ရဲ့အနောက်မှာပဲရှိတဲ့တယ်နော် ဒါတော့ तू ကလိုချင်လို့တာတိုက်ပေမဲ့တကယ်တမ်းကျတော့ခြုံခိုတိုက်တာဗျာ तू ကရှေ့ရင်ဆိုင်တိုက်တာမဟုတ်ဘူးနော်ခြုံခိုတိုက်တာနောက်ကတိုက်တာအဲ့တော့အဲ့လူကနေပြီးတော့တိုက်တော့ထားပါတော့နော်အဝေးကြီးကနေပြီးတော့မှလာပြီးတော့တတ်တန်ကြီးတွေပေးပြီးတော့မှအဲ့ဒီလိုလာတိုက်တာ तू तू ကဒီစောစောလေးတုန်းက तू မရောက်လာခင်တုန်းကနော်ဘုရားရဲ့အနာမှာဘယ်သူရှိတယ်လဲဆိုရင်ခုနကပြောပြီးမြတ်စွာဘုရားဒီနေရာမှာဘုရားဖြစ်တော်မှာပဲဆိုတာသိတဲ့အခါကျတော့ ဟိုးကမြမပြည်ကနေပြီးတော့မှဓမ္မတိမြမကြီးကလည်းပဲထီးပြူကြီးကိုလာပြီးတော့မိုးပေးနေတာနော်တရားမင်းကလည်းပဲဝိဇယုတ်တရခယူသိန်းကြီးကိုမှုတ်ပြီးတော့ပူဇော်နေတာအမတန်ကြီးတဲ့ခယူသိန်းကြီးတစ်ခါမှုတ်ရင်၄လလောက်ခံတယ်ဆိုတာပဲဒီအတန်ကနော်အဲ့ဒါလောက်ခံတယ်ဆိုတော့တစ်နှစ်မှ၃ခါမှုတ်လိုက်လုံလောက်တယ်နော်တိတ်ကြကြမှုတ်ဆရာမလို့လေးနော်နည်းနည်းပါခေါ်မလဲလေကုံတက်တာတာပေါ့တန်တုတ်တိတနတ်မင်းတို့သူရမနတ်မင်းတို့အဲ့ဒါတွေကလည်းပဲဒီ တာမီးရက်ကြီးတွေဗရမယရက်ကြီးတွေနဲ့တို့လိုလာပြီးတော့ခတ်ပေးနေတာဟောကဂေတလူလင်နာသာပင်စတိခဏသာစောင်းလာတီးပြီးတော့သူကလည်းပူဇော်နေတာစောင်းလေးနဲ့နော်ပြီးတော့ဟိုးကငကားပြငကားမင်းကြီးကလည်းသူ့ရဲ့ငကမအချောအလှလေးတွေနဲ့လာပြီးတော့တီကျူးဖွဲ့ဆိုပြီးတော့ပူဇော်နေတာနော်အဲ့ဒီလိုမျိုးဒါတော့မြတ်စွာဘုရားပါဝင်ခြင်းမှာအဲ့ဒီလိုရှိနေတာအဲ့ဒီပြိဿကြီးဟာမာနကြီးလက်တခါတည်းဝုံဝုံတိုင်းတိုင်းနဲ့အနာကိုတိုက်တော့ခိုက်တော့မှအော်ကြဟဲ့ကြလှုပ်လဲလျောက်ရော့ အကုန်ထွက်ပြေးကုန်တာတော်တော်အားကိုးရတယ်နော်ပြေးတာကမှရိုးရိုးမပြေးဘူးခင်ဗျားတို့စဉ်တောင်စဉ်စားမိမှာဘူးကျုပ်တို့ကအားကိုးလေရတာဖျားတလေရတာနတ်တွေတလေရတာကျုပ်တို့ကြောက်ရင်ခင်ဗျားနတ်ကြောက်ရင်ကျုပ်တို့တွေဆိုးတယ်နတ်ကြောင့်ကျုပ်တို့တို့ဆိုတဲ့အခုပြောပြမယ်ဗြဟ္မာကဖះလာပြီးတော့ TV ကြီးမိုးပေးနေတာမာနလည်းလာရောအဲ့ဒီ TV ကြီးကိုဝေယုံသုံးကားပြီးတော့ပြစ်ပြေးတာတဲ့ စစ်ကြဝဠာတိုင်းတောင်ထိပ်ကြီးမှာဒီတိုင်းရှိတယ်တဲ့အဲ့ဒါကြံနေခဲ့တာထီးတောင်ပြင်းပြေးတာဟောကတရားမင်းကြတာ तू မှုန့်နေတဲ့ခူသိန်းကြီးကို तू ကတော့ကွဲမှာဆိုလို့တင်တယ်ကြောပုံဆွလွယ်တိုင်းပြေးတယ်တရားမင်းခမရတို့အားကိုးပါတယ်ဆိုတဲ့တရားမင်းနော်ပြီးတော့အခုနကငကားမင်းပြေးတာပုံဆိုးတယ်ငကားမင်းကတော့မာနကြီးလဲလာရော သူ့နဂမတွေကြီးရတာလက်ဆွဲပြေးပုံပေါက်တယ်တယောက်မှမကြံငယ်ဘူးကုန်းပေါ်မှာအကုန်စုတ်ခနဲ့ဆိုရေထဲမြုပ်သလိုပြေးသွားတာတဲ့ဗိမာန်ရောက်တာသူ့နဂါးပြေရောက်လို့ဗိမာန်နဲ့ကိုရောက်တာတောင်မှပဲလက်ကိုပိတ်ပြီးတော့မှတခါတည်းမျက်လုံးမဖွင့်ရဘူးတခါနော်ဖះနာမှာဘသူကြံသေးလဲဘသူမှမကြံဘူးခိုင်နော်ဘသူမှမကြံခဲ့ဘူးအကုန်ထွက်ပြေးတာတော်တော်အားကိုးရတဲ့နတ်တွေပြမာတယ်ကျုပ်တို့ကတာကြောက်ရင်ကိုးကွယ်နေတာသူတို့ကမှ သူတို့ကြောက်ပြီဆိုတဲ့ခါကျတော့မြန်မာကလည်းထိလွန့်ပြေးတာပဲတကြားမင်းကလည်းတခါတည်းခယူသိန်းကြောပိုးပြေးတာပဲဟုတ်လားငကားမင်းကလည်းပိုဆိုးတယ်ကို့နေရာကိုရောက်တာတောင်မျက်နှာပိတ်ထားတော့မသိရှိသေးတယ်မာနကိုဘယ်လောက်ကြောက်တယ်လဲဆိုတာအဲ့တော့မြတ်စွာဘုရားကဘာမှမဖြစ်ဘူးအဲ့တော့မာနကြီးကစစ်တိုက်ဖို့အနာကိုလာတိုက်ဖို့မပြောနဲ့တဲ့တာမန်လူတွေဆိုရင်အဲ့ဒီအတန်ကြီးကြားတဲ့နေသွေးပြပြီးသေးလောက်တယ်ဒါဖះကိုစဉ်းစားကြည့်နော်အဲ့ဒီမှာမှနောက်ဆုံးကြတော့ မြတ်စွာဘုရားကိုသူတို့ကညာတံပေးပြီးတော့မှနော်ဒီပင်လည်းဘသူပိုင်တယ်လဲသူ့လူတွေကတော့သူသူ့ဆရာကြီးမာနပိုင်တယ်ပေါ့အဲ့တော့မြတ်စွာဘုရားကနေပြီးတော့မှအဲ့ဒီခါကျမှသူ့ရဲ့ပါရမီတွေကိုတိုင်တယ်ရတာလေဒါတော့အဲ့ဒီအဲ့ဒီမတိုင်ခင်တော့ကသူဘာတွေလုပ်တယ်လဲဆိုရင်လွယ်လွယ်ကလေးနဲ့ဒီပလင်းကဆဲမသွားတဲ့အခါကျတော့သူကသူ့ရဲ့လက်နဲ့၉မျိုးဆိုတာရှိတယ်နော်လေမုံတိုင်းလေမုံတိုင်းဆိုတာကအကုန်လုံးကိုတခါတည်း တိုက်လိုက်ပြီဆိုမြေကြီးပြင်မှာဘာမှမကြအောင်တိုက်တာလေဘယ်လောက်ပြင်းတယ်လဲဆိုတာနော်စန်ဒီမုန်တိုင်းကမှတော်သေးတယ်ပြီးတော့မှတခါမိုးကြီးမိုးဆိုတာအကြီးအကျယ်ရွာရှိသမျှအကုန်လုံးရေထဲမှာပေါလောပါပေါအောင်အကုန်ရေရှမ်းပလိုက်တယ်လို့ဆိုလို့တယ်မိုးရွာပြီးတော့ပြီးတော့ကြောက်ခဲမိုးနော်ကြောက်ခဲမိုးကြီးတွေရွာတယ်ပြီးတော့လက်နဲ့မျိုးစုံမိုးရွာတယ်နောက်ထပ်မိုးကမီးကြီးမိုးတွေရွာတယ်ဒီနေ့ခေတ်ဆိုရင်မီးတောင်ကနေပေါက်ပြီးတော့မှကျလာတဲ့ပုံစံမျိုးလိုနေမှာပေါ့မီးကြီးမိုးတယ်ပြီးတော့ပြာဘူးမိုးတယ် ပြီးတော့တဲဘူးမိုးတယ်ပြီးတော့ညွန်ဘူးမိုးတယ်ရွှွညွန်နေနောက်ဆုံးကတော့အမိုက်တိုက်ကြီးအကုန်လုံးတခါတည်းအမှောင်ကျသွားတာနော်အကုန်လုံးအမှောင်ကျသွားတာဆိုတဲ့အခါကျတော့အဲ့ဒီလိုအကုန်လုံးအမှောင်ကျသွားတယ်အဲ့ဒီခိုင်ချိန်ကမှာမြတ်စွာဘုရားနာကို तू ပြစ်လိုက်တဲ့လက်နဲ့တည်းသူ့ရဲ့စွမ်းအင်တွေကထားပါတော့မုံတိုင်းကြီးနဲ့ပထမဆုံးစပြီးတော့ပြစ်လွတ်လိုက်တဲ့ချိန်ခါမှာမြတ်စွာဘုရားသင်္ကန်းလှုပ်တော့မလှုပ်ဘူးတဲ့ သူပြစ်လိုက်သမျှတွေကလည်းပန်းလေးတွေလိုဖြစ်လိုက်ဘုရားနာကြလာတာဒါတော့ဘုရားလောင်းနာကိုရောက်တဲ့လက်နဲ့မှန်သမျှဒီပန်းအဖြစ်ကိုပြောင်းမှောင်သမျှတွေကလည်းမြတ်စွာဘုရားကိုအမှောင်ကဖုံးမသွားနိုင်ဘူးအဲ့နာရောက်ရင်အမှောင်ကြီးကပျောက်ထွက်သွားတာပဲနော်အဲ့ဒီလိုမျိုးအဲ့တော့မြတ်စွာဘုရားကနေပြီးတော့မှဘုရားအလောင်းတော်ပေါ့နော်ဘုရားအလောင်းတော်ကနေပြီးတော့သူကဒီပလင်ကိုသူ့ပိုင်မာတယ်ဆိုပြီးတော့သူ့နောက်ကပါလာတဲ့သူ့ရဲ့တပ်သားတွေကညာဆံပေးပြီးတော့မှ ဒါမာနကြီးပိုင်တဲ့ပလဲလို့ပြောတာဒါတော့ကံဖျားနာမှာငါပိုင်တယ်လို့တိုင်တဲစရာကိုနောက်ကနတ်တွေပြင်မာတွေရှိသေးရဲ့လားမရှိတော့ဘူးတိုင်တဲစရာဆိုလို့သူပါပဲသူပဲကြံခဲ့တယ်ဒါတော့ तू तू ဘာအားကိုးမလဲ तू အားကိုးစရာကတော့ဒီပြင်ဘာမှမရှိဘူး तू ဖြည့်စည်းခဲ့တဲ့ပါရမီပဲရှိတော့တယ်ဒါတော့အဲ့ဒီပါရမီကိုဘလို့တိုင်တယ်မလဲဆိုလို့ရှိရင်ဘုရားလောင်းတော်ကနေပြီးတော့မှ အသင်မြေကြီးတဲ့ငါသည်နောက်ဆုံးဘဝဝတ္တန္တရာမင်းဘဝမှာတော့ငါသားတွေသမီးတွေဇနီးမယားတွေတိုင်းပြည်တွေကိုစွန့်လွတ်လှူတဲ့ချိန်တုန်းကအသင်မြေကြီးသည်တွတ်တခါတုံဟီးပြီးတော့ဓာတုအနုမောဒနာ ပြုခဲ့ပါတယ်နော်အခုပါရမီ7ပါးစွန်ကြီးကြီး၅ပါးစရိယ၃ပါးအပြည့်ဖြစ်ကျင်ပြီလို့ဘုရားဖြစ်ကိုရောက်လို့ရရှိလာတဲ့ဟောဒီဘောရီဘင်းနဲ့ရွှေပလင်ကို မာနကြီးကသူပိုင်တယ်လို့ပြောတဲ့အချိန်ကမှအသင်မြေကြီးကဘာကြောင့်မလို့စိတ်စိတ်နေပြီတနည်းငါဖရာဤဘက်ကတစ်တေတီပါတော့လားလို့ပြောတာဒါကြောင့်မြတ်စွာဘုရားကအဲ့ဒီမှာလက်ညှိုးကလေးဟောလို့ညွန်ပြီးတော့ပြတာမြေကြီးကိုမထီဘူးနော်ဘာကြောင့်မထီလဲဖရာပလင်တော်ထိုင်တယ်ဘလို့လို့ထီမှာတော့နော်ဖရာလက်ကလေးနဲ့ညွန်တာအဲ့ဒီချိန်ခါမှာ ဒီခုနပြောတဲ့ဒီမြေကြီးကနေပြီးတော့မှအကုန်လုံးသောသောခါကိုတုံဟိလိုက်တဲ့ခါကျတော့ဇီးပြူဇီးတွေကိုသကောထဲထည့်ပြီးတော့လှိမ့်တယ်လို့မျိုးသူ့ရဲ့ရှိသမျှတက်တယ်အကုန်လုံးဝေယုံသုံးကားပြစ်ပြီးတော့သူလည်းပဲဆင်ပေါ်ကလိမ့်ကြဆင်ပေါ်ပြန်မတက်တော့ဘူးပြန်တက်ရင်သူလည်းကြောက်တာနဲ့ဒီတိုင်းသူ့ဆင်ကြီးထားပြေးတာနော်အဲ့ဒီဆင်ကြီးထုံးတုပ်ပြီးတော့ဗမာပြည်ပို့လိုက်တော့ဆင်ဖြူတော့ဖြစ်သွားတာအဲ့တော့ဆင်ပေါ်တောင်တက်မစီဘူးသူဂိရိမင်္ဂလာဆင်ကြီးဒီတိုင်းထားပြခဲ့တာနော်သူ့ဝဒဝတိနတ်ပြူတစ်ခါတည်းတပြေးသွားတာ အဲ့ဒါပြီးမှနော်မာနကြီးကိုအဲ့ဒီလိုထွက်ပြေးပြီးကကြမှာအခုနကဝေးကြီးကနေကြောက်လို့ထွက်ပြေးတဲ့မြမာတွေနတ်တွေကကြည်ကြတာဘုရားနဲ့မာနတော့ချပြီဟေးဘသူနိုင်မလဲဘုရားဘုရားလောင်းနိုင်မှာမှန်းတော့သိတယ်ပေါ့နော်သူတို့ကတော့ကြောက်တော့အနာမကဘူးထွက်ပြေးသွားတာမာနကြီးထွက်ပြေးလို့ရှုံးပြီဆိုကကြမှာနော်မာနကြီးရှုံးလို့ထွက်ပြေးပြီဆိုကကြမှာအခုနကဟိုးအဝေးကြီးချောင်းကြီးနဲ့နတ်တွေမြမာအဲ့ကျမှပြန်ရောက်လာကြတာပြန်ရောက်လာပြီးတော့အခုနက တီးဆိုစရာတွေပူဇော်စရာတွေနဲ့ဆက်လက်ပြီးတော့မအိုက်ကြတာဆက်လက်ပြန်ပြီးတော့ပူဇော်ကြတယ်ပေါ့လေပူဇော်ကြတယ်အဲ့ဒီတော့စောစောလေးကမန္တကြီးကိုပြောတဲ့စာထဲမှာဘုဇွန်းတို့ဒီပြင်နေရာမှာတော့ကြဲကြဲဝုန်းဝုန်းဖွင့်ထားတာမရှိဘူးနော်ဗုဒ္ဓဝင်တဲ့အကြောင်းကိုဖွင့်ပြတဲ့ဒီဗုဒ္ဓဝင်သားအထာဂရာမှာလည်းပဲဒီနေရာကိုတိတ်ပြီးတော့အကျဲချဲ့တာမရှိဘူးဇာထာဂရာဏိဒန်းဆိုတဲ့ဘုရားရဲ့ဗုဒ္ဓဝင်အကြောင်းကိုဖွင့်ပြတဲ့နေရာမှာလည်းဒီနေရာမှာချက်ပြတာမရှိဘူးဇိတလည်းငါရတီကာဆိုတဲ့ကျမ်းစာမှာရှိတယ်အဲ့ဒါကို မင်းကွန်တိပိဋကဆရာတော်ဘုရားကြီးကသူ့ရဲ့ဗုဒ္ဓဝင်ဒုတိယအုပ်ထက်မှာရေးထားတာလေးကိုနော်ဖတ်ပြမယ်အဲ့ဒါလေးကသိမှတ်သားဖို့ကောင်းတယ်တခါထားတဲ့ပဲမြန်မာပြန်ဖတ်ပြမယ်နော်သိအချိန်စားတော့မှာဆိုလို့အဲ့တော့နံပါတ်5နဲ့နံပါတ်6ဂါထာနှစ်ခုရဲ့မြန်မာပြန်လေးကဒီထက်မှတော့ပါမှာမဟုတ်ဘူးဦးစင်းဖတ်ပြတာပဲနားထောင်ကြဟနောက်ထက်မှမထည့်လိုက်ဘူးရှေ့မှာဆိုလို့အခုမှဘုဒ္ဓတာဖြစ်စေခြင်းလို့ဖတ်ပြတာအနန္တများစွာစစ်ကြဝဠာလောကရ၌ တတ္တဝါတို့ပြုသမျှကောင်းမှုကုသိုလ်အစုကိုဉာဏ်ပညာချင်းခွင်တစ်ဖက်၌ထား၍ငါဖျားဤပါရမီကောင်းမှုကုသိုလ်အစုကိုဉာဏ်ပညာချင်းခွင်အခြားတစ်ဖက်၌ထား၍ချိန်ဆက်ကြည့်မည်ဆိုပါကရှိသမျှလောကရထက်မှာရှိတဲ့လူတွေရဲ့လုပ်တဲ့ကုသိုလ်ရဲ့ငါဖျားဖြစ်ခဲ့တဲ့ကုသိုလ်ရဲ့နှစ်ခုချိန်ခွင်ဟိုဘက်ဒီဘက်ချိန်ပါနော်အဲ့ဒါတော့ချိန်ဆက်ကြည့်မည်ဆိုပါကတတ္တဝါတို့ပြုသမျှကောင်းမှုကုသိုလ်အစုသည် ငါဖះဤတကယ်တော့ငါဖះတော့မဟုတ်သေးဘူးเนาะဖြစ်ခါနီးလေးဆိုတော့ဖြစ်ပြီလို့ပဲဆိုကြပါစို့เนาะငါဒါတင်စားဆိုတာဥစဉ်တော့ဒါ near future ကိုဆိုတော့ဗျာဖြစ်တော့မဲ့ဆဲဆဲဆိုတော့ဒါငါဖះဤလို့ပဲသုံးတယ်ငါဖះဤပါရမီ7ပါးကောင်းမှုများအ내ပါရမီကောင်းမှုတစ်ခုဤတစ်ခုတည်းเนาะ7ပါးလုံးမဟုတ်ဘူးပါရမီပါရမီကောင်းမှုတစ်ခုဤ256စိတ်စိတ်လျင်တစိတ်ကိုပင်လိုက်ရွမမိနိုင်ရေမလွန်လုံးဘူးလား ပြောစရာမရှိဘူးလားနော်ပါရမီ10ပါးတွေကတပားကို256စိတ်အိုးအဲ့ဒီထက်တစ်စိတ်ကိုတောင်မှဟောဒီတလောကလုံးမှာရှိတဲ့တတ္တဝါတွေလောက်တဲ့ကုသိုလ်ကမမီသေးဘူးတဲ့နော်အဲ့ဒီတော့မှန်ဤငါကတိလိษံယုံငယ်ဖြစ်စဉ်မှာဘဝမှာပဲနော်တိလိษံလေးယုံငယ်လေးဖြစ်တုန်းကတောင်မှပဲအလူကံပုဂ္ဂိုလ်ငါထံမောက်လာရောက်တီကိုလာရောက်တီကိုမြင်ရလျင် အာရဝန္တာစွာမိမိအသားကိုဖုတ်ကင်ပေးလူလိုသည့်အတွက်မိဘုံတဲ့သူရဲရဲကြီးခုံချခဲ့လေပြီဒါသူကတိရစ္ဆာန်ဘွားလေးမှာတော့အဲ့ဒါလိုဖြီးခဲ့တယ်တဲ့ဒါတော့အဲ့ဒီမှာပြန်ဆိုထားတဲ့မြန်မာပြန်ရဲ့အတိတ်ပဲကိုနောက်ထပ်ပြန်ပြီးတော့ထင်ပေါ်အောင်လို့မင်းကွန်းဆရာတော်ကြီးကပြန်ပြီးအတိတ်ပဲလေးပြန်ပြီးတော့ချက်ပြတယ်ဦးဇင်ဖတ်ပြမယ်နော်ဤနေရာ၌ဆိုလိုတာကအခုနပြောသလိုမပိုလုံးဘူးလားလို့ပြောမှဆိုလို့မပိုပါဘူးဆိုတာသိအောင် အနန္တလောကစစ်အနန္တလောကရစစ်ကြဝဠာတတ္တဝါတို့ပြုသည်မြကောင်းမှုကုသိုလ်အစုသည်ငါဖရာအလောင်းတူဦးဒီပြုသည်ပါရမီ7ပါးကုသိုလ်များအနှက်မှာပါရမီတစ်ပါးပါးနဲ့နှိုင်းစားလျင်ထိုပါရမီကောင်းမှုတစ်ခုဤ256စိတ်စိတ်လျင်တစိတ်ကိုပင်လိုက်၍မမီနိုင်ကြဟုသောအလောင်းတော်ဤရဲရဲတော်မိန်ကြားခြင်းစကားသည်တာမန်စဉ်းစားလျင်များစွာလွန်လှသည် ဟုထင်မှတ်ဖွယ်ရှိပေ၏ဒါတာမန်စဉ်းစားတာ စင်စစ်တော်မူကားမများလုံးပါတဲ့အလုံးပင်တဘာဝကြ၍မှန်ကန်သောစကားဖြစ်ပေ၏ထင်ရှားစေဥအဒါကိုထင်ရှားအောင်သူရှင်းပြပါအောင်မယ်တဲ့ဘုရားအလောင်းတော်မှတပါအခြားသူတို့သည်ကုသိုလ်ကောင်းမှုပြုပြုလို့ရဝယ်လူချမ်းသာနတ်ချမ်းသာတို့ကို တောင်းတ၍ပြုကြသည်ကဒါများလာ၏စဉ်းစားနော်ဒီစကားကိုစဉ်းစား တတ္တဝါတွေကုသိုလ်ကောင်းမှုလုပ်တဲ့အခါမှာဘဝတံပတ္တိလို့ခေါ်တဲ့ဘဝကောင်းလေးရဖို့ဘောဂတံပတ္တိလို့ခေါ်တဲ့ဖြစ်လျာဘဝမှာချမ်းသာဖို့နော် automatically လုံတုံးကအဲ့ဒီကိုညှို့ပြီးသားဖြစ်နေတယ်။ဒါစကတောင်းသလားလို့မေးမတောင်းထပ်လာလိမ့်မယ်။နော်ယနေ့သာသနာတွင် လာပြီလာပြီကို့ထီတော့မယ်။ဦးစင်လည်းထီအောင်မယ်။ယနေ့သာသနာတွင်လူဖြစ်ရ၍ ဘဝနှင့်စည်းစိမ်တို့ကိုစုစုတန်တောင်းတ၍လှူဒန်းရသောဝတ္တနေတိတဒါနသည်နိဗ္ဗာန်ကို တောင်းတ၍လှူဒန်းသောဝတ္တဝိဝတ္တနေတိတဒါနကဲ့သို့အကျိုးမကြီးမမမြတ်ချေဟု၍သိသောဗုဒ္ဓဘာသာဝင်ပုဂ္ဂိုလ်များပဲဗုဒ္ဓဘာသာဝင်ပုဂ္ဂိုလ်များပဲဆိုဘုသူကြံသေးလဲဘုန်းကြီးနဲ့လူဘသူမှမကြံဘူးကရုံရောစရုံရောအကုန်ထိတာနော် ဗုဒ္ဓဘာသာဝင်ပုဂ္ဂိုလ်များပဲဆိုလိုတာသိနေတဲ့လူတွေဘဝဖြစ်ဘဝမှာဘဝတန်တရားမှာလူချမ်းသာနတ်ချမ်းသာဖြစ်ရကုသိုလ်သည်မကောင်းဘူးဆိုတော့သိတယ်လို့ဆိုလိုတယ်မကောင်းပေမဲ့လွတ်သလားစစ်ကညှုပ်ပြီးသားဖြစ်နေတယ်လောက်တာနဲ့နော်ဒါကြောင့်မလို့ဗုဒ္ဓဘာသာဝင်ပုဂ္ဂိုလ်များပင်အလူဒါနပြုကြသောအခါဘဝစည်းစိမ်ဝတ္တရားကိုနှုတ်မြွ၍ဆိုမတောင်းစေကာမူနှုတ်ကဆိုသလားဆိုတော့ မဆိုဘူး။อืมနှုတ်မြွေဆိုမတောင်းစေကမူစိတ်แท้ကမူထိုဘဝစည်းစိမ်ဝတ္တရားတို့ကိုလိုလားလျက်ရှိကြသည်။ပါဇက်ကတော့မြုပ်လောက်ထားတယ်။စိတ်ထဲကတော့ဟိုနတ်ကြီးလို့ဒီနတ်ကြီးလို့ဟိုချမ်းသာဟိုဘေးရင်လို့ဟိုတတိလို့ဟိုပညာရှင်လို့ဖြစ်ချင်တာပဲညွတ်ပြီးသားဘယ်မကျွတ်ချွတ်မရှိမလဲဥစဉ်တော့တဏှာနဲ့ကြည်ထားတာ။လိုချင်တာတွေအလိုလိုပါဇက်ကမတောင်းလဲစိတ်ထဲကတောင်းပြီးသားဖြစ်မနေဘူးလား။အဲ့ဒီတောင်းတဲ့သူဒီပင်လည်းရင်သူဗုဒ္ဓဘာသာဝင်ဆက်ဆက်လို့ပြောတာ။ နိဗ္ဗာန်ကိုတောင်းသလားဆိုတော့မတောင်းဒါတော့သူတို့ဦးဇင်းတို့ကုတ္တတော်အများစုလုပ်နေတဲ့ကုသိုလ်ဒီဘောနိဗ္ဗာန်တို့လုပ်ထားလားဘဝကောင်းရာကြီးလုပ်ထားလားဆိုရင်မရှင်းဘူးလားအဲ့ဒါကိုပြောတာအဲ့ဒါကိုပြောတာယင်းတို့အခြားသူများပြုလို့အပ်သောကောင်းမှုကုသိုလ်အစုသည်ဝတ်ကိုတောင်းတ၍ပြုလုပ်ကြသည့်အတိုင်းဝဆင်းရဲအကျိုးကိုပေးသည်ဖြင့်ထိုအခြားသူအခြားသူများမှာမိမိတို့ပြုလုပ်သည့်ကုသိုလ်ဥစ္စာဖြင့်လူဘဝလူစည်းစိမ်နတ်ဘဝနတ်စည်းစိမ်တည်ဟူသော အသုံးအဆောင်ကောင်းတို့ကို ဝယ်ယူ သုံးဆောင်ကြတဲ့ကဲ့သို့ဖြစ်ရကငွေရတိုင်းရတိုင်းအသုံးအဆောင်တို့ကိုဝယ်ယူသုံးဆောင်သောသူအားငွေဟူ၍မစုမိလေတဲ့ကဲ့သို့ခမရတို့ကျုပ်တို့တူတူပဲဟုတ်တယ်မလားငွေလေးရလိုက်ဟိုကလေးဝယ်လိုက်မရခင်ကတည်းကချီးသုံးတဲ့လူရှိသေးတယ်ဟုတ်တယ်မလားခရက်တကနဲ့လာကုန်မှပေးမယ်ဆိုပြီးတော့တလားနဲ့တလားအလဲမမီဘူးလေဒါဆိုတော့ရလို့သုံးတာကမှတော်သေးတယ်နော် ဒါတော့ငွေရတိုင်းရတိုင်းငွေအသုံးဆောင်တို့ကိုဝယ်ယူသုံးဆောင်တော်သူကငွေအခု၍မစွမိတဲ့ကဲ့သို့ဖရာအလောင်းမှာတပါအခြားသောဝတ္တာဘိရတဘဝစည်းစိမ်ဝဆင်းရဲနဲ့မွေ့လျော်နှက်ချိုက်ကြသောတတ္တဝါတို့မှာကောင်းမှုကုသိုလ်ဥစ္စာမစွမိပဲလူမွဲကြီးဖြစ်ကြလေကုန်တည်းတဲ့ကဲခမရတို့ကျုပ်တို့ရှိလားကောင်းကုသိုလ်ဘယ်ရှိမလဲဒါကြောင့်မလို့ကျုပ်တို့ဘက်ကမစည်းတာ ချုပ်တို့ဘက်ကချိန်ဝင်တဲ့လူပဲရှိတယ်ကုသိုလ်ပါရဲ့လားဒါကြောင့်မလို့ဘုရားလောင်းကကုသိုလ်လေးသေးသေးကလေးကစအကြီးကြီးထိဘာပဲလုပ်လို့ဣဒံမေပုံညာနေဣဒံမေပုံညာဘောဓိညာဏတပစ္စယောဟောပြုဣဒံမေပုံညာဤကောင်းမှုသည်ဘောဓိညာဏတဘုရားဖြစ်ရေးဘောဓိညာရာရေးတပ်ဝိညုတညာရာရေးအတွက်ပစ္စယောအကြောင်းဟောတုအကြောင်းထောက်ပံ့ဖြစ်ပါစေကျုပ်တို့လိုလူတွေနဲ့ဒီပြမာတွေပါရဲ့လားမပါတော့ကျုပ်တို့ဘယ်မလဲကျုပ်တို့လူမွဲကြီးပဲဖြစ်နေတာဗောဟုတ်တော့မလားကုသိုလ်ဆိုလို့ဘာမရှိဘူးရရစားစား နော်ဒါလေးလှုပ်လိုက်ဆူလေးတောင်းလိုက်ဘဝကောင်းလေးတောင်းလိုက်နော်ဘာလေးဖြစ်လိုက်ညာလေးဖြစ်လိုက်ဆိုတော့ကျုပ်တို့မှာနိဗ္ဗာန်ရာကြီးကုသိုလ်ရှိသေးရဲ့လားမရှိဘူးမရှိတဲ့အတွက်ကျုပ်တို့ဘက်ကအချိန်မစည်းဘူးဒါကြောင့်မလို့မများဘူးလို့ပြောတာ256စိတ်တစိမ့်စိတ်တော့မမိဘူးတဲ့ဘုရားလောင်းရဲ့ကုသိုလ်ပါရမီကုသိုလ်တစ်ခုကို256စိတ်တစိမ့်ကလေးနဲ့ဒီဘက်ကတတ်တော်ရတဲ့အကုန်လုံးရရှိတဲ့ကုသိုလ်နဲ့နှိုင်းရှင်တာတောင်မှဘုရားလောင်းဘက်ကများပါသေးတယ်အဲ့ဒါပြောတာနော်ဒါကြောင့်မလို့မြတ်စွာဘုရားအဲ့ဒီဘဝလေးသိချင်းတဲ့ကဘာတသိမ့်ဖြီးထားခဲ့တဲ့ ဒီဖျားဖြစ်ရေးအတွက်ရည်စူးတောင်းတာပြီးဖြည့်တဲ့ကုသိုလ်တွေဟာအခုဖျားအလောင်းဘဝဖျားဖြစ်တော့မဲ့ဘဝနောက်ဆုံးအချိန်ကမှာအကုန်လုံးစုပြုံတိုးဝှေ့ပြီးတော့သူတဲ့ငါအကျိုးပေးဖို့လာတိုးဆောင်နေကြတာဖျားဖြစ်ဖို့ရေးနော်ဒါကြောင့်မလို့အခုမြတ်စွာဘုရားသည်ဘုရားလောင်းတော်သည်သူနာမှာလာပြီးတော့နတ်တွေပြမာတွေဟာတီးတယ်လူတီးမှုတ်တယ်လူမှုတ်ပူဇော်တယ်လူပူဇော်ဆိုတယ်လူဆူနေပေမဲ့ ဘုရားလောင်းတွေမန္တကြီးနော်နေမဝင်ခင်ကလေးမှာမန္တကြီးရှုံးလို့ထွက်သွားပြီးတဲ့အချိန်ကစားပြီးတော့စောစောလေးတုန်းကနေကင်းဘက်တုန်းကအင်ဂျင်တော်နော်အင်ဂျင်တော်ထဲမှာဝင်စားခဲ့တဲ့သရုတ်တဆန်တမပတ်ဖြစ်ကိုပြန်ဝင်စားပြန်ဝင်စားပြီးကကြမှာ तू ကသူ့ရဲ့ဇံကိုပဲအာယုံပြုနေတယ်သူ့ဘေးနားမှာရှိနေတဲ့နတ်တွေပြမာတွေနဂါးတွေဘာမှ तू အာယုံမစိုက်တော့အဲ့ဒီချိန်ကစပြီးတော့မှနော်ဒီဖះလောင်းတော်ဟာ သရုတ်ထဆန်တမပတ်ကစောစောလေးတုန်းကတည်းလို့နေခင်းဘက်ကပြန်နှွေးထားပြီးပြန်ပြီးတော့ warm up လုပ်ထားတယ်ဆိုတော့သူသွားတော့ကတမပတ်တွေပါပြီးသားဖြစ်နေတယ်နော်ဘာတမပတ်တွေပါပြီးသားပဲအဲ့ဒီတမပတ်တွေကိုမှသူကဒီတစ်ခါစောစောတုန်းကဟိုးတုန်းကရခဲ့တာတွေကလောကီနဲ့ပတ်သက်တယ်ဒီတစ်ခါလောကုတ္တရာမဲ့ရရေးသမင်ကျုတ္တဉာဏ်ရရေးဖြစ်တဲ့အတွက်ကြောင့်မလို့ဒီအာလာရနဲ့ဥရကရုထာမှာရခဲ့တဲ့တမပတ်ရဲ့သဘောနဲ့အခုချိန်မှာပြန်ပြီးတော့နှွေးတဲ့ချိန်မှာပြန်ရတဲ့တမပတ်ဒီတူနိုင်ပွဲမရှိဘူး မတူနိုင်ဘူးစားကတော့ခွဲတော့မပြဘူးဘာဖြစ်လို့လဲဆိုရင်ခွဲမပြပေမဲ့ဦးဇင်းတို့ကသိရမှာကဒီအာရဏနဲ့ဥဒကဆရာကြီးတို့ထံမှာကျင့်တဲ့တမဘတ်အမျိုးဒီဒါဝက်ကထွတ်မြောက်ကြောင်းအတွေ့ရည်စူးကျင့်တဲ့တမဘတ်မဟုတ်ဘူးအဘိညာဉ်မဟုတ်ဘူးဒါရိုးရိုးအဘိညာဉ်ဒီအဘိညာဉ်ကဒီအဘိညာဉ်ကနဲ့တဆင့်တက်ရင်ဒီအဘိညာဉ်ငေါ့အခြေခံပြီးတော့မှဒီတမဘတ်ကအခြေခံဝိပဿနာပွားမဲ့တမဘတ်ဖြစ်နေပြီခုက ဒါဆိုတော့လောကုတ္တရာမဉ္ဇဉ်ယာရေးအတွက်ရှေ့ရှုနေပြီဆိုကြတဲ့ဒီလိုဒီတမာပနှစ်ခုအောင်မတူမတူညီနိုင်တော့ဘူးလို့ဆိုလိုတာဒါကြောင့်မလို့ဘုရားလောင်းတော်ရဲ့စိတ်အစဉ်မှာနော်မန္တကြီးကစောစောတုန်းကတဲလို့တောမထွက်ခင်ကတဲလို့ तू ကညှိုးထားတာနော်ပြောမယ်ဆိုရင်အပေါက်စီလိုကြီးလည်းအပေါက်ရှာပြီးတော့မှအပြစ်ကိုတင်ဖို့စောင့်နေတာဟာအပြစ်ကိုလည်းတင်စရာမတွေ့ဘုရားလောင်းတော့ကစောစောလေးတုန်းကတဲလို့ဒုက္ခစရိယာကျင့်တဲ့ခြင်းကတဲလို့သူ့ရဲ့စိတ်တွေကိုမကောင်းတဲ့စိတ်တွေကိုဖိနှိပ်ဆို့ပြီးတော့မှ အာဟုဆိုမဝင်ရေးအတွက်ကာမဝိတ္တမဖြစ်ရေးဗျာပါဒဝိတ္တမဖြစ်ရေးကျင့်ခဲ့ပြီးပြီမဟုတ်လားအဲ့ဒီအချိန်တုန်းကစကျင့်လာတဲ့အချိန်ဒီအခုအချိန်ခါမှာနော်ဒီအတ္တကလိမထအကျင့်ကိုလည်းစွန့်ခဲ့ပြီးမှန်ကန်တဲ့အာနာပါနသမပတ်တွေကိုလည်းပြန်ကျင့်ပြီးဆိုတဲ့အခါကျတော့သူ့ရဲ့ဘုရားကျင့်စဉ်ဘုရားအလောင်းကျင့်စဉ်ခုနှစ်နှစ်တာအတွင်းမှာမကောင်းတဲ့ကာမဗျာပါဒဝိဟိန္တဆိုတာဝိတ္တကိုတစ်ချက်ကလေးမှနောက်ပြန်မသွားဘူးတဲ့ဒါကြောင့်စိတ်အစဉ်တော်သည်ကြည်လင်ဒီ ရွှေရွှေပရိန်တယ်လှုပ်တဲ့ပုံကိုဒီရွှေကိုလှော်တယ်ဥတယ်ရှေးသုံးသုံးတာဒီနေ့ကတော့ကြီးချွတ်တယ်ဖြူစင်းပြီးတော့နေတဲ့တင်ကနစ်ရှူလို့ညွတ်ပြီးတော့မှဆိုမယ်ပြောမယ်ဆိုတော့ तू လှုပ်လို့တဲ့လက်ဝဲရတနာလှုပ်အစင်းသင်းဖြစ်နေပြီလို့ဆိုလို့တယ်ဒါတော့သူ့ရဲ့စိတ်တော်အစဉ်သည်ကိလေသာနိဝရဏတွေကင်းစင်နေတဲ့အတွက်သူ့ရဲ့အာယုံကလေးသည်ပုပ္ပနိဝါဒဉာဏ်ကိုညွတ်လိုက်တာနဲ့တပြိုင်နက်ပဲဥဒေချက်ကသွားနေပြီ။ဘာဖြစ်လို့လဲ စိတ်တန်တန်အစဉ်ကကိလေသာညူရဏစင်ချင်းကြီးမကစင်နေလို့ဒါကြောင့်မလို့အလောင်းတော်ဤစိတ်တော်အစဉ်သည်ဆိုတာအဲ့ဒီမှာစတာဦးဇင်းကခါဖြတ်ထားတာနော်အလောင်းတော်ဤစိတ်အစဉ်သည်သရုတ်ထဆန်တမဒီဖြင့်ကောင်းစွာတည်ကြည်နေသည်ဖြင့်စိတ်တော်ကအဘိညာဉ်အာယုန်တို့ညွတ်လိုက်လျင်အလွယ်တကူပဲပုပ္ပနိဝတ္တနှုတ်တိတိအဘိညာဉ်ဖြစ်ပေါ်လာ၏ထိုဉာဏ်ဖြင့်ထိုဘဝထိုတို့ဘဝတို့၌ဖြစ်ခဲ့သည်မြတွေ့ကြုံခံစားခဲ့သည်မြအကြောင်းအရာအလုံးစုံကိုသိမြင်တော်မူ၏ထိုဉာဏ်ဖြင့်အလောင်းတော် မြတ်သည်ဆိုပြီးတော့မှဦးဇင်းကဒီနေရာမှာထားတယ်ဒါတော့ဦးဇင်းတို့တာမန်နည်းနည်းဒီဘုဒ္ဓကိုဖတ်ပြီးတော့သိမှာပေါ့လေပုဗ္ဗနိဝါဒဉာဏ်လို့ပြောလို့ရှိရင်ဘာဖြစ်လို့လဲဆိုရင်ဦးဇင်းတို့သိစေခြင်းတဲ့အထိပ္ပယ်ကိုမရောက်ဘူးပုဗ္ဗနိဝါဒညာဘာလဲဆိုရင်ရှင်းဘဝတွေကိုပြန်သိတယ်ဒီလောက်တော့သိတယ်ဒါပေမဲ့တကယ်တမ်းကရှင်းဘဝကိုသိတာကဦးဇင်းတို့လောကီတမဘာလဲသိတာပဲဒါပေမဲ့မြတ်စွာဘုရားကလောကီတမဘာကို ရှေ့ဘဝတွေဘယ်ဘုံကဘယ်ဘဝဖြစ်တယ်ဘာဘဝဖြစ်တယ်ဆိုတာကဒါအဓိကမဟုတ်ဘူးနော်အဓိကဖရာအဖြစ်ကိုပို့ပေးမဲ့ပုပ္ပေနိဝတ္တဉာဏ်ရဲ့စင်ကြဉာဏ် analyze လုပ်တာကဒီပြင်ဘက်ကနေလုပ်နေတာအဲ့ဒါလေသိအောင်ကိုယ်တိုင်ဖတ်ကြည့်ထိုထိုသို့သောဆိုတဲ့ paragraph ကနေပြီးတော့ လောကုတ္တရာမေဖို့အဲအဲ့ဒီမှာခဏထားနော် ကောင်းပြီဒီမှာမြတ်စွာဘုရားအလောင်းတော်ကခြုံပြီးတော့သုံးသပ်လိုက်တာဒါတော့ဘုရားမြတ်စွာတန်တရားကိုဟိုသူမိတာဘုရားတန်အောင်သူမိတာရဲ့ရှေ့တန်အောင်ဆင်ကျင်ကြည့်လိုက်တဲ့အခါကျတော့တဲ့ဘဝတွေမှာလူတွေနဲ့တွေပြမတွေတိလိษံတွေအထီးတွေအမတွေဖြူတွေမဲတွေပညာတတ်တာမတတ်တာတွေပုံသဏ္ဍာန်တွေအမျိုးမျိုးကွဲနေပေမဲ့အဲ့ဒီဟာတွေကိုပြန်ပြီးတော့တကယ် ပရမတ္တအနေနဲ့ तू ရှာကြည့်တာဒါတွေကဘာတွေလဲလို့ရှာကြည့်တဲ့အခါကျတော့အဲ့ဒီအဲ့ဒီရုပ်ရှိသမျှဘဝတွေကိုခြုံလိုက်ရင်ရုပ်နဲ့နှစ်ပါးပဲတွေ့တယ်လို့ဆိုလိုတာနော်ရုပ်နဲ့နှစ်ပါးဒီဒါတောင်တကယ်ပရမတ္တအဖြစ်နေရှိတာဒါတော့အဲ့ဒီရုပ်နဲ့နှစ်ပါးကိုအစင်မပြတ်အစင်တန်တန်ဆက်ပြီးတော့စီမိလျံကဲ့သို့၎င်းရေရင်လက်ကဲ့သို့၎င်းအကြောင်းအကျိုးဆက်ဆက်ပြီးတော့မှဖြစ်နေတယ်အဲ့ဒီဖြစ်နေတဲ့ခါကျတော့တတ္တဝတယောက်လိုပေါ်လာတဲ့ခါကျတော့မျက်စိနာနာလျာကိုယ်စိတ်ဆိုတဲ့အတွင်းမှာရှိတဲ့ द्वार 6ပါး ယူပါအောင်တတ်တောင်ခန္ဓာရတောင်ဖုဒ္ဓပောင်ဓမ္မယုံဆိုတဲ့အပြင်ဘက်ကအာယုံ6ပါးဒီနှစ်ခုတိုက်တဲ့အခါကျတော့အာယုံနှစ်ခုတိုက်ရင်ဆက်သွယ်မှုဖတ်တာပြမယ်ဖတ်တာပြစရာဝေဒနာဝေဒနာပြစရာတဏှာပြစရာဥပါဒနာပြစရာကာမဘဝဖြစ်တော့ကုသိုလ်အကုသိုလ်မလုပ်ပေဘူးလားလုပ်ပေပြီးကလှုပ်ပြီးကိုယ်တွေနှုတ်တယ်အဲ့ဒီမှာကာယဝိညာဉ်ဝစီဝိညာဉ်ပြောတာအဲ့ဒီလှုပ်လှုပ်လှုပ်လှုပ်ဆိုတဲ့ဟာကြီးကိုရောဘတ်ရုပ်ကြီးကိုဘက်ထရီထည့်သွင်းပြီးတော့မှ remote control နဲ့လှုပ်တယ်လို့ဖြစ်နေတာတကယ်တော့ဘာမှမရှိဘူးဓာတ်ခက်ဖြုတ်လိုက်ရင်ဒီကောင်ဘာမှမသွားတော့တယ်လို့ပဲ ဒီယုတ်နဲ့နှစ်ပါးဖယ်လိုက်ရင်တတ္တဝါဆိုတာကြံသေးလားမကြံတော့အနှစ်သာရကြည့်လိုက်တော့ယုတ်နဲ့နှစ်နှစ်ပါးနဲ့ကြံခဲ့တာဒါပဲဟုတ်တော့မလားလူစုံတို့မြဲတဲ့တခါတည်းကျနည်းနည်းခက်လူငယ်တယ်ဆိုတော့တချို့ခက်လည်းပြောရတယ်ကွန်ပျူတာပေါ်မှာပေါ်လာသမျှ software ရတယ်ဆိုအမျိုးမျိုးရှိတာပေါ်လာသမျှစာတွေအယုတ်တွေလည်းအမျိုးမျိုးရှိတယ်ဒါပေမဲ့ကွန်ပျူတာကိုတကယ်တမ်းကြည့်တဲ့အခါကျတော့0နဲ့1ပဲရှိတာ0နဲ့1လွယ်ရှိသေးလားဘာမှမရှိဘူးပေါ်ကျင်တာပေါ်ပေါ်ကျင်တဲ့စာပေါ်ရိုက်ကျင်တဲ့စာရိုက်ထင်ကျင်တဲ့အယုတ်ထက် တကယ်ကွန်ပျူတာဟိုးနောက်ထပ်မှာရှိတာအုံနောက်ထပ်မှာ0နဲ့1ပဲရှိတယ်ဒါတော့ကျုပ်တို့ပုံသဏ္ဍာန်နဲ့ကွဲခြင်းတလောက်ကွဲပြားခြင်းတလောက်ပြားများခြင်းတလောက်များနော်စုံခြင်းတလောက်စုံအကုန်ခြုံလိုက်တော့ဘာနဲ့ဘာပဲရှိလဲဟွန်းယုံနေနာပဲရှိတာနော်ယုံနေနာပဲရှိတာဒါတော့ရှင့်မှာပေါ်နေတဲ့ပုံသဏ္ဍာန်နဲ့ဆိုတော့လှည့်ပြားခြင်းတက်တက်ပဲဖြစ်တယ်ဒါကြောင့်ဟောဒီဒါဒီပင်လင်တတ္တဝါလို့ခေါ်တယ်ဒါကြောင့်ဒီဟာတွေကိုပြန်ပြီးတော့အကုန်ခြုံကြည့်မယ်ဆိုရင်တဲ့ဒီယုံနဲ့နှစ်ပါးကိုဖယ်လိုက်ရင်ပုဂ္ဂိုလ်တ attva ဆိုတာမရှိဘူးတဲ့ဟောကောက် conclusion တစ်ခုချပြီနော်အဲ့ဒါမှတ်ထားအရေးကြီးတယ်နောက်တစ်ခုအဲ့ဒီယုံနံအံဒီပုဂ္ဂိုလ်တ attva ကိုဖန်တီးပေးတဲ့ creator ဖန်တီးရှင်လည်းမရှိဘူးတဲ့ဟောပထမဆုံးညံမှာတ attva မရှိဘူးဖန်တီးရှင်မရှိဘူးဆိုတာကိုပုပ္ပန္နဝတ္တညာညာတော့ကဒီလိုဘုရားကပယ်ခဲ့ပြီနော်ဒါတော့ရှေးဘဝနဲ့ပတ်သက်ပြီးတော့မှဟိုတုန်းကဒါတွေကိုပဲပုဂ္ဂိုလ်ပဲတ attva ပဲသူပဲငါပဲယောက်ျားမိန်းမအနေနဲ့စွဲခဲ့တဲ့ဟောဒီခန္ဓာ၅ပါးကိုစွဲတဲ့တက်ကာယနဲ့ပတ်သက်ပြီးစွဲတဲ့ဒိဋ္ဌိလည်းပဲ အဲ့ဒီမှာမှစပြုတ်တာဒါတော့ဟောဒီတတ္တဝါတွေဟာသူငါပုဂ္ဂိုလ်တတ္တဝါယောက်ျားမိန်းမလို့ခေါ်ခဲ့တဲ့ဟာတွေဒီဘုဗ္ဗင်တုဝါဒဉာဏ်နဲ့ကြည့်လိုက်တဲ့အခါမှာယုံနာနှစ်ပါးသာလင်ရှိတယ်ယုံနာနှစ်ပါးမှာတပါးအခြားမရှိဘူးဆိုတဲ့အခါကျတော့ဟောဒီယုံနာနှစ်ပါးမှာနော်ဆွဲပြီးတော့နေခဲ့တဲ့ဟာတွေကအဆွဲတွေပျောက်လာတယ်ဒါတော့ကောင်းပြီငကိုတော့ကခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့မှဒီဆွဲခဲ့တဲ့အတ္တ20သို့မဟုတ်အတ္တဒိဋ္ဌိ20လို့လည်းခေါ်တယ်သက်ကာယဒိဋ္ဌိ20လို့လည်းခေါ်တယ်နော် ဟိုးတော့ကဥစဉ်တန်လေခတုတ်တင်တော့ကအဲ့ဒါတွေတင်ခဲ့ပြီးပါပြီအခုတော့အချင်းချုပ်ပဲပြောပြမယ်ရုပ်သည်အတ္တရှိဟူ၍၎င်းဒါကတတ္တဝါဆိုတာဒီဝရင်ဘုရားမပွင့်တဲ့အချိန်မှာအကုန်လုံးကအတ္တနဲ့ဆွဲထားတာဒါတော့ဟောဒီရုပ်ကြီးဟာအတ္တရှိတယ်ဆိုတော့ရုပ်ကိုပဲအတ္တလို့ဆိုလို့တယ်အတ္တသည်ရုပ်ရှိဟူ၍၎င်းဆိုတော့အတ္တမှာရုပ်ရှိတယ်ဆိုရင်အတ္တသည်နံတရားဖြစ်သွားတယ်နော်ဒီရုပ်ကြီးကိုသူပိုင်တယ်လို့ဆိုလို့တယ်ဒါတော့အတ္တဆိုတဲ့အတ္တကနံတရားနံဆိုတဲ့အတ္တပိုင်တာကဟောဒီရုပ်ကြီး ဒါကိုဆိုလိုတယ်အတ္တ၌ယုတ်တိတီရှိဤဟူ၍၎င်းအတ္တတိယုတ်နဲ့တီရှိဤဟူ၍၎င်းဒါနန္တရားနဲ့ပတ်သက်ပြီးတော့ဖြစ်တာတွေဒါတော့ကောင်းပြီယုတ်ဆိုတဲ့ယူပခန္ဓာမှာနော်ဒီတက္ကာယဒိဋ္ဌိနဲ့ပတ်သက်ပြီးတော့၄မျိုးရှိတယ်ဝေဒနာမှာလည်း၄မျိုးတင်ညာမှာလည်း၄မျိုးသင်္ခါရမှာလည်း၄မျိုးဝိညာဉ်မှာလည်း၄မျိုးအဲ့ဒီလိုမျိုးအတ္တနဲ့ပတ်သက်ပြီးဆွဲလန်းတာဒီနေ့တက္ကာယနဲ့ပတ်သက်ပြီးဆွဲလန်းတာ၄၅၄ 20တဲ့အဲ့ဒါကိုအတ္တဒိဋ္ဌိ20သို့မဟုတ် တက်ကာယဒိဋ္ဌိ20လို့ခေါ်တယ်။ဒါကြောင့်အဲ့ဒီတက်ကာယဒိဋ္ဌိ20ကိုလည်းပယ်လိုက်ပြီးရောဟိုးအတိတ်တုန်းကဖြစ်ခဲ့တဲ့ပုဂ္ဂိုလ်တ attva ဆိုတဲ့ထင်မှားမှုတဏိမတိမှုမောဟဆိုတဲ့ဒီအမှားကြီးကွာထွက်သွားတာအဲ့ဒီမှာကွာသွားတာ။ဒါတော့ဒါလေးကိုခြုံပြောမယ်ပုပ္ပိနိဝါဒဉာဏ်ဖြင့်ဘုရားလောင်းတော်သည်ဘုရားသည်ဘုရားသည်ပဲပြောကြပါစို့။အတိတ်တုန်းကဖြစ်ခဲ့တဲ့ဘဝခန္ဓာတွေကိုစစ်တယ်စစ်တော့နောက်ဆုံးယုံနဲ့နှစ်ပါးပဲတွေ့တယ် ဖျားဖြစ်ဖို့ဒါကအဓိကဘဝအဓိကမဟုတ်ဘူးဘဝတွေကိုတိတာအဓိကမဟုတ်ဘူးဟောဒီဘဝကိုပြန်ပရမတ်သားထုတ်ရင်ယုံနဲ့နှစ်ပါးပဲတွေ့တယ်ဟောဒီယုံနဲ့နှစ်ပါးကိုပဲလူတွေကပုဂ္ဂိုလ်တ attva အနေနဲ့စွဲပြီးတော့နေတော့ပုဂ္ဂိုလ်တ attva လည်းမရှိဘူးပုဂ္ဂိုလ်တ attva ကိုဖန်တီးတဲ့ဖန်တီးရှင်လည်းမရှိဘူးနော်ဒါတော့ဟောတော့ကဖန်တီးရှင်ဖန်ဖန်တီးရှင်ရှိတယ်လို့ထင်ခဲ့တဲ့အချိန်တုန်းကစွဲခဲ့တဲ့တက်ကာယဒိဋ္ဌိ20လဲပြုတ်တယ်ဒါတော့အတိတ်တုန်းကမတိမိုက်မတိဘူးတဲ့တွေ့ဝေပြီးဖြစ်တဲ့မောဟလည်းအဲ့ဒီနေရာမှာ ပျောက်ထွက်သွားတယ်မောဟမောဟဆိုတဲ့အဖုန်ကြီးကွာထွက်သွားတယ်လို့ဆိုလိုတယ်ဒါပုဗ္ဗိနိဝါဒဉာဏ်ရဲ့အဓိကအချက်ကအဲ့ဒီအဟာပဲနော်ဒါကြောင့်မြတ်စွာဘုရားပုဗ္ဗိနိဝါဒဉာဏ်ဘာကြောင့်မလို့ तू ကဒီလောက်အရေးတကြီးဘုရားဖြစ်တဲ့ထဲမှာပုရိအာပုရိယာနဲ့ပြောတယ်လဲဆိုရင်အရေးကြီးပါသကောဗျာအဲ့ဒါကြောင့်အရေးကြီးတာဒိဋ္ဌိကိုဖြုတ်ရလို့နော်ဒါတော့တက္ကະဒိဋ္ဌိ20ပြုတ်အောင်လုပ်နေရတာဘဝကိုတာမန်ကြည့်ရင်တာမန်ကြည့်ရင်ဘဝတွေ့တယ်တကယ်ဉာဏ်နဲ့ကြည့်တော့ယုံ nant တွေ့တယ်ယုံ nant ကိုမြင်တော့ အတ္တပြုတ်တယ်လို့ဆိုလိုတာအဲ့ဒီအတ္တပြုတ်အောင်လို့မြင်သိလိုက်တဲ့ပုပ္ပုညဝတ္တသည်ဘုရားဖြစ်ဖို့အတွက်သုံးဖို့တစ်ပုံပြီးသွားပြီဘုရားဖြစ်ဖို့အတွက်သုံးဖို့တစ်ပုံပြီးပြီအဲ့ဒါညဉ့်ရပထမပိုင်းဆိုတော့6နာရီနဲ့10နာရီကြာနော်ပထမပိုင်းမှာ ကောင်းပြီနောက်ဒုတိယဒိဗ္ဗစကုညံကိုသွားမယ်အဲ့ဒီတော့ဘုရားလောင်းတော်ဟာပုပ္ပုညဝတ္တညံကိုနော်အခုလို့သိရှိတဲ့အတွက်ကြောင့်မလို့အတ္တဒိဋ္ဌိတက္ကဒိဋ္ဌိ20ကိုပယ်ရှင်းပြီးတဲ့အခါမှာ နောက်ထပ်အလောင်းတော်ဟာတဲ့ဒီသူ့ရဲ့စိတ်တော်အစဉ်ကိုတတ္တဝါတို့ဤသုတိပရိသန်တွေကိုသိမြင်နိုင်သောသုတူပပါဒဉဏ်ဆိုကြည့်ပါဦးသုတူပပါဒဉဏ်နောက်တစ်ခုကကံအားလျော်စွာလာရောက်ကြရသောတတ္တဝါတို့ဤအကြောင်းအရင်းအခြေခံဖြစ်သည့်ကုသိုလ်ကံအကုသိုလ်ကံတို့ကိုဝေဖန်သိမြင်နိုင်သောယထာကံမူပကဉဏ်ဆိုကြည့်ပါဦးအဲအဲ့ဒီပါဠိလေးတွေမှန်အောင်လို့ ဖြစ်ပေါ်စေရန်နဲ့ညွတ်တော်မူ၏နော်အဲ့ဒီမှာဦးဇင်းတော်ကဒေဗစိတ်ကုလို့ပြောလဲနတ်မြေစီလို့ဟိုးအဝေးကြီးမှာရှိနေတဲ့တေးသေးမွှားမွှားကလေးကိုလည်းပဲထင်ရှားအောင်မြင်နိုင်တယ်တောင်းနေနေရန်နေအုတ်တိုင်းနေပိတ်ဖို့နေပိတ်ကွယ်နေတာကိုလည်းပဲထိုးဖောက်ပြီးတော့မြင်နိုင်တယ်သူတို့ကဒါပဲသိကြတာများတယ်နော်ဒီနေရာမှာဖခင်ဒါလောက်ကိုလိုချင်တာမဟုတ်ဘူးဒါကရိုးရိုးနဲ့လည်းမြင်တယ်ရိုးရိုးဒေဗစိတ်ကုညာလည်းမြင်တာပဲဒီညာလောက်နဲ့ဖခင်မဖြစ်ဘူးလို့ဆိုလို့တယ် ဒါတော့ဘုရားဖြစ်အောင်ပေးလိုက်တဲ့ညာကဘာလဲဆိုရင်စုတူပပါတလို့ခေါ်တဲ့အဆင့်ကမှဖြစ်တာနော်ဒေဂာနိတတဝါတွေမွေးပြီးခါစားတတဝါတွေဒါမျိုးတွေကိုမြင်တဲ့ညာကိုစုတူပပါတညာလို့ခေါ်တယ်နော်ပြီးတော့အဲ့ဒီဒိဗ္ဗစကုညာဆိုတာကိုပဲစုတူပပါတညာလို့ခေါ်တာဒီနေရာမှာအခုနကပြောတဲ့အဝေးကြီးကိုမြင်တာတွေဘာတွေကဒါလောက်မဆန်းဘူးဒီညာကမှထူးဆန်းတာပြီးတော့မှတတဝါတွေဟာ ယောက်နဲ့တယောက်မတူချင်းကွဲပြားချင်းအနေရဌာနချင်းမကွဲဘူးပုံတရံမတူဘူးညံမတူဘူးအဲ့ဒါတွေကဘာကြောင့်ဖြစ်တယ်လဲဘာကြောင့်မလို့တချို့ငရဲဖြစ်လို့ဘာကြောင့်တချို့လူဖြစ်နတ်ဖြစ်တိရစ္ဆာန်ဖြစ်ဓမ္မဖြစ်တယ်လဲဆိုတဲ့အကြောင်းရင်းပြဿနာကလည်းဝိဇ္ဇနုလူလောကမှာဖြစ်မနေဘူးလားဖြစ်နေတော့ဒီအကြောင်းရင်းပြဿနာရဲ့မူရင်းကမူရင်းသိနိုင်ကြောင်းကယထာကမ္မုပကညံပါမှသိတယ်တတ္တဝါတွေဘာလို့ဒီလိုဖြစ်ဒါကြောင့်ဖြစ်ဆိုတာကို तू ဘာ तू ဒီညံသားလင်ပိုင်ပိုင်နေနေထောက်ပြနေတာတတ္တဝါတွေဒီကံအားလျော်စွာဆိုတော့ တူးချင်းကို individually သိတာပြောတာနော် generally ခြုံပြီးတော့သိတာပြောတာမဟုတ်ဘူးဘုရားညာက individually သိတာလာလိုက်မယ်နောက်အာသဝိခယညာကြရင်ဘာကြောင့်သိတယ်လဲဆိုတာဒါကြောင့်ဟာနတ်ပြည်ကနတ်တွေဒါကြောင့်ကွာလို့တစ်ချက်တည်းမပြောဘူးဘုရားတူးချင်းတူးချင်း individually မှာဒီနတ်ဒီဒီကံကြောင့်ဒါဖြစ်တယ်ဒီလူသည်ဒီကံကြောင့်လူဖြစ်တယ်ဒီလူသည်ဒီကံကြောင့်ငရဲကြတယ်ဒီပုဂ္ဂိုလ်သည်ဒီကံကြောင့်တိရစ္ဆာန်ဖြစ်တယ်အဲ့လိုအဲ့လိုကိုသိတာ အဲ့လိုကိုသိနိုင်လို့လဲဖရားလို့ခေါ်တာပဲနော်ခြုံပြီးတော့ရောချလိုက်တာမဟုတ်ဘူးဒါကြောင့်အဲ့ဒီမှာ တတ္တဝါတွေရဲ့ကံကုသိုလ်အကုသိုလ်ကံတွေကိုဝေဖန်ပြနိုင်တာဒီယထာကံမူပကညာဒါကြောင့်ဒေဝစေကုညာနဲ့သုတုပပဏညာဒီအတူတူပဲဒေဝစေကုညာကိုရရင်သုတုပပယထာကံမူပကလို့ခေါ်တယ်တတ္တဝါတွေရဲ့ကံတွေကိုဘာကြောင့်ဒီလူတွေဘလို့ဖြစ်တယ်လဲဆိုတော့သူတို့ရဲ့နောက်ွယ်မှာလောက်ခဲ့တဲ့ကံတွေကိုလည်းသိနိုင်တယ်တဲ့အဲ့ဒီကံကိုရရင် ဒီကံကြောင့်ဒါဖြစ်တယ်ဆိုတာမျိုးကိုသိပြီဆိုရင်တော့နောင်ဒီလူတွေဟာဘာဖြစ်လိမ့်မယ်ဆိုတာအနာဂတ်ကိုကြုံမှန်းဆတဲ့အနာဂတန်တဉာဏ်လည်းတခါတည်းရသွားတယ်။ဒါကြောင့်ဒေဝစေကုဉာဏ်နဲ့သုတုပပဒဉာဏ်ကအတူတူပဲ။ဒါတော့ဒေဝစေကုဉာဏ်ကိုရရင်ယထာကံမူပကဉာဏ်ကိုလည်းရတယ်။ယထာကံမူပကဉာဏ်ကိုရရင်အနာဂတန်တဆိုတဲ့အနာဂတ်ကိုကြိုသိတဲ့ဉာဏ်လည်းရသွားပြီ။ဒါကြောင့်အဲ့ဒီဒေဝစေကုဟိုတဲ့ရဲ့အခုဒေဝစေကုဉာဏ်ရဲ့အဓိကဖျားဖြစ်ကြောင်း အလိုရင်းချက်ကဒါကအလိုရင်းချက်နော်ဦးဇင်းတို့ပြိဿအဲ့ဒါလေးကိုအဆင့်တစ်ဆင့်မြင့်ပြီးတော့မှတ်ခဲ့ပါတာမန်တိယုတိစဉ်ဒေဝစေကုအဝေးကြီးမြင်ရှိတာကိုသိတာလောက်ကတော့ဘာမှမဆမ်းဘူးနော်စဉ်းစားလေးကြည့်လေရိုးရိုးပုရိုးရိုးရဟန္တာလည်းသိတာပဲရဟန္တာဗုဒ္ဓဘာသာအပြင်ဘက်ကဒေဝစေကုရတဲ့ပုဂ္ဂိုလ်တွေလည်းမသိဘူးလားတတော်တာမညပုဒါလောက်နဲ့သိရင်တို့လည်းဖျားဖြစ်ပါတော့လားလို့မဖြစ်ဘူးမဖြစ်ရင်မတူလို့ပေါ့ဟုတ်တော့မဟုတ်လားဒါတော့မတူတာဟာအခုတွေ့ပြီလေဘာတွေမတူတယ်လဲဆိုတာ ဒါကြောင့်ကောင်းပြီဒေဝစေကုခေါ်တဲ့သုတုပပါဒညာနဲ့တတ္တဝါတွေတေဂာနီကာလမှာရှိနေတဲ့တတ္တဝါတွေနောက်ပရိသန်နေနေပြီးစားဆိုတာကအမိဝမ်းကိုရောက်ပြီးစားတတ္တဝါတွေနော်အမျိုးဆက်အနွယ်စသည်အဖြစ်အောက်တန်းကြသူအထက်တန်းကြသူရုပ်အစင်လှသူမလှသူဒုက္ခတိဘုံဒုက္ခတိဘုံရောက်သူချမ်းသာသူကြွယ်ဝသူဆင်းရဲသူဒါတွေကိုလည်းပဲအကုန်လုံးစီစီနော်သူတို့ရဲ့ဇက်မြစ်ကိုအကုန်သိနိုင်တယ်တဲ့ ထိုဒိဗ္ဗစိတ်ကိုဘိညာဉ်ဖြင့်အပေပုံ၌ဆင်းရဲဒုက္ခခံစားနေကြရတဲ့သူတို့ကိုမြင်တော်မူပြီးလျင်နတ်ငရဲကိုလှမ်းကြည့်လိုက်တယ်ဆိုပါတော့ဤပေပုံသားတတ္တဝါတို့သည်အဘယ်သို့သောကံကိုပြုခဲ့ကြ၍ဤများလောက်ကြောက်မွဖွယ်ကောင်းသည့်ဆင်းရဲဒုက္ခကိုခံစားနေကြကုန်သည်။အဲ့ဒါလို့ကြည့်လိုက်တော့လည်းပဲသူတို့တူးချင်းတယောက်ချင်းစီဖြစ်ခဲ့တဲ့ကံတွေကိုသိတယ်တဲ့။နော်အဲ့ဒါလို့ဆင်ခြင်တဲ့အခါမှာ၎င်းတို့အကုသိုလ်ကံများကိုသိမြင်နိုင်သောယထာကံမူပကဉဏ်ဆိုလိုတာကလူနဲ့ပြမာတွေဖြစ်နေတာ ငရဲမှာဖြစ်နေတာတိလိစ္ဆာမှာဖြစ်နေတာဒါကိုသိနေတဲ့ဉာဏ်လို့ဆိုလိုတယ်အဲ့ဒါလို့သိမှသာလေရင်ကံရဲ့ကြောင်းကျိုးစစ်ကိုသိမှာမဟုတ်လားကံရဲ့ဆက်သွယ်ပုံကာမနိယာမသဘောတရား the law of karma ဒါကိုသိမှာနော်ဒီကံဒီ karmic law ကိုအဲ့ကြမှာဖော်ထုတ်နိုင်မှာဒါကိုဖော်ထုတ်နိုင်လို့လည်းပဲဖရားလို့ခေါ်တာဒီကြောင်းကျိုးစစ်ကိုမဖော်ထုတ်နိုင်ဖရားလို့မခေါ်ဘူးဗုဒ္ဓဘာသာရဲ့အဓိက point ကကြောင်းကျိုးဆက်သွယ်မှုကိုဖော်ထုတ်ခြင်းပဲ နော်အဲ့ဒါကအဓိက point ဒါကြောင့်ဦးဇင်းအဲ့ဒီနေရာကိုအပင်ပန်းခံပြီးတော့ဆွဲလာခဲ့ရတာကံကောင်းပြီထို့အတူလူဘုံနတ်ဘုံမြမဘုံနဲ့ချမ်းသာကိုခံစားနေကြရသောလူနဲ့ပြမတတ္တဝါတို့ရှေးကံကိုဆင်ခြင်ကြည်သောအခါ၌လည်းထိုတတ္တဝါတို့ရှေးကံကိုသိမြင်နေသောယထာကံမူပကညာဖြစ်ပေါ်လာ၏ဒါပြောပြီးပြီထိုဒေဝစုကုဘိညာဉ်ဖြင့်အလောင်းတော်ဤတန်တာ၌တတ္တဝါတို့ဤသုတိပရိတန်တေကို ဖုံးလွှမ်းတတ်သောအဝိဇ္ဇာဓာတ်ကင်းပြလေ၏ကောင်းပြီ တတ္တဝါတွေမှာဦးဇင်းတို့ကပြီးခဲ့ပြီးတဲ့ဘဝတွေဘာကြောင့်မသိတယ်လဲဘာဖုံးလို့အဝိဇ္ဇာအခုဖရာဘာဖြစ်သွားပြီလဲပြတ်ထွက်သွားပြီသူ့အတွက်တင်ပြတ်တာလားမဟုတ်ဘူးတတ္တဝါတွေအတွက်ပါ तू သိသွားပြီသူ့အတွက်လဲ तू ပြန်သိတယ်သူတစ်ပါးတွေအတွက်လဲ तू သိနိုင်တယ်ဒါတော့တတ္တဝါတွေမှာဘာကြောင့်ဒီလိုဖြစ်တယ်လဲဟိုတုန်းကဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားဘာလားညာလားဆိုတဲ့တန်တရားတွေကယုံမှမှုတွေတောက်တရားဒီနေရာကျတော့အကုန် ကင်းစင်သွားပြီဆိုတာလာလိမ့်မယ်နော်ထိုဒိဗ္ဗစုကုဉာဏ်လည်းရဲ့အခြေခံရှိသောယထာကမူကအဘိညာဉ်ဖြင့်တတ္တဝါတို့ရှေးတိတ်ကံအကြောင်းမှန်ကိုဝေဖန်ချဲ့ထွင် အလင်းပေါက်သိမြင်တော်မူရကယုံမှားခြင်း16ပါးကိုလည်းပယ်ရှားပြီးဖြစ်လေတော့ဤဒီနေရာမှာကင်ခါဆိုတဲ့ယုံမှားခြင်း16ပါးရှိတယ်နော်အဲ့ဒီညံကိုရလို့သားလည်းရင်ဒီညံကိုရှိလို့သားလည်းမြတ်စွာဘုရားသည် တတ္တဝါတွေရဲ့အကြောင်းနဲ့ပတ်သက်ပြီးပယ်ပယ်နေနေကြီးကင်ပြလို့ရတာဒါကိုရောက်လို့လည်းပဲဗုဒ္ဓဘာသာဒီအခြားသောဖရားလို့ခေါ်ဆိုရတဲ့အခြားဘာသာများမှာရှိနေတဲ့ပုံကိုယ်ရဲ့မဖော်ထုတ်နိုင်တဲ့အရာကိုဖရားဖော်ထုတ်သွားတာဒီကံရဲ့ဆက်သွယ်မှုသဘောကိုဖော်ထုတ်နိုင်လို့ဒါလေဖရားခေါ်တာဒါကိုဖော်ထုတ်နိုင်လို့လက်သက်ပညုတဉာဏ်ရှင်လို့ပြောတာနော်ဒါဖရားရဲ့အမတန်အမတန်ထူးခြားတဲ့နော်ဉာဏ်တော်ကြီးတွေဒါလင်ဖြစ်တယ် ဒါကြောင့်အဲ့ဒီဉာဏ်တော်တွေနဲ့ကံကို၎င်းကံအကျိုးတွေကို၎င်းနော်တတ္တဝါတွေရဲ့လွားရသွားရတွေကိုခုံဖော်ထုတ်နိုင်တဲ့အတွက်ကြောင့်ဒါတပ်ပညုတဉာဏ်ရဲ့အစိတ်အပိုင်းဖြစ်ပါဝင်ခဲ့တာ။ကောင်းပြီ။ဘာတွေဖြစ်ခဲ့တယ်လဲဆိုတာတွေကိုဒီဒီဉာဏ်ကိုရလိုက်တဲ့အတွက်ကြောင့်မလို့တတ္တဝါတွေမှာဖြစ်ဖြစ်ရိုးဖြစ်စဉ်ယုံမှမှု16မျိုးဆိုတာရှိတယ်။အတိတ်ဘဝနဲ့ပတ်သက်ပြီးတော့မှနံပါတ်1အတိတ်ဘဝကာလာတော့ငါဖြစ်ခဲ့တာဟုတ်မှဟုတ်ရဲ့လား။ဒါအတိတ်ကိုမယုံတဲ့ပုံကိုယ်တွေ နော်ငါမဖြစ်ခဲ့ဘူးဆိုတာကမဖြစ်နိုင်ဘူးလားဆိုတဲ့အဖြစ်နော်ဒါသူတို့စဉ်းစားကြတာငါဖြစ်ခဲ့မယ်ဆိုရင်လည်းဘယ်အမျိုးအနွယ်ဘယ် class မှာဖြစ်တာလဲပုံနာမျိုးဇက်မာလားမင်းမျိုးမာလားအာတေးတေးကျကုံတယ်မျိုးမာလားနော်လူစင်းရဲမျိုးမှာဖြစ်တာလားဘယ်အမျိုးဇက်မှာဖြစ်တယ်လဲဒါတန်တရားတွေပေါ့နော်ဖြစ်မယ်ဆိုရင်လည်းဘယ်လိုပုံတရာမျိုးနဲ့ဖြစ်မှာလဲထားပါတော့နော်ဒီဘဝကနေနောက်ကိုပြန်ရည်ကြည့်မယ်ဆိုရင်တတိယဘဝမှာဘာဖြစ်တယ်လဲဒုတိယဘဝမှာကောဘာဖြစ်တယ်လဲလက်ရှိဘဝတော့ကိုဖြစ်နေပြီဆိုတော့သိတယ်လေ ဒါတော့ပြီးခဲ့တဲ့ဒုတိယဘဝနောက်ကပြန်တော့နောက်တတိယဘဝဒါတွေဘာဖြစ်ခဲ့တယ်လဲလို့အတိတ်နဲ့ပတ်သက်ပြီးတော့ယုံမှမှု၅မျိုးအနာဂတ်နဲ့ပတ်သက်ပြီးတော့လဲထုံနည်းလကောင်းတူစွာပဲ၅မျိုးပစ္စုပန်နဲ့ပတ်သက်လို့ကျတော့6မျိုးရှိတယ်နော်ပစ္စုပန်ကာလနဲ့ဖြစ်တဲ့ခန္ဓာကိုယ်ဆွဲရဒုလောဒုလောတွေးတောခြင်းဒီတန်တဲ့ဒီခန္ဓာနဲ့ပတ်သက်လို့တွေးတောမှုတွေဆိုတာလဲရှိတယ်နံပါတ်1ငါဟုတ်မှဟုတ်ရဲ့လားဒါနံပါတ်1နောက်နံပါတ်3ငါမဟုတ်ဖဲရှိလေရောသလား တခုခုကဖန်တီးပေးထားတာဟုတ်မရှိပြီလေဘူးလားပေါ့ဘယ်လိုအမျိုးဆန်မျိုးဖြစ်ပါလိမ့်မလဲငါအခုဖြစ်နေတဲ့ဇက်ကဘယ်လို class လဲဘာလဲနော်ဒါကို तू သူ့ကိုယ်သူမဝေမဆုံးဖြတ်နိုင်ဘူးဖြစ်နေတယ်ငါအတ္တကြီးဘယ်လိုပုံသဏ္ဍာန်ရှိပါလိမ့်မလဲအတ္တရှိတယ်လို့တော့ပြောတယ်ခန္ဓာထဲမှာရှိတာဘယ်လိုပုံသဏ္ဍာန်လဲသိကျင်တာပေါ့ဒါသူတို့စဉ်းစားတာဒါတော့သူတို့ကအတ္တလေးရှိလို့သိနိုင်တယ်အတ္တလေးရှိလို့ခံစားနိုင်တယ်ဆိုပြီးတော့မှဒီမြင်တာကြားတာနာတာစားတာတွေကိုသူတို့က ဒီအရာတာတွေကိုသိတာတွေခံစားနိုင်တာတွေအတ္တကြောင့်ဆိုတော့အဲ့ဒီအတ္တလေးကို तू သိကျင်နေတယ်ဘလို့ပုံရှိတယ်လဲဒီခန္ဓာထဲမှာဒါသူ့ရဲ့ယုံမှချက်နောက်တစ်ခုကအတ္တခေါ်တိတ္တဝါဒီဘယ်ကလာလို့ဘယ်သွားမှာလဲတဲ့ကိုင်အဲ့ဒီ16မျိုးကိုဘာလို့ခေါ်လဲဆိုရင်ယုံမှားခြင်း16မျိုးအဲ့ဒီ16မျိုး ਨੇ ဒါကနည်းနည်းလေး စကလုံးတွေကတော့ရှေးကြနေတာပေါ့ဗျာဒါလေးကို modify လုပ်လိုက်ရင်ဒီနေ့ခေတ်နဲ့ပြောမယ်ဆိုရင်ဒါအများကြီးလွယ်ကူပါတယ်နော်အတိတ်နဲ့ပတ်သက်တဲ့ယုံမှားမှုအနာဂတ်နဲ့ပတ်သက်တဲ့ယုံမှားမှုပစ္စုပန်နဲ့ပတ်သက်တဲ့ယုံမှားမှုဆိုတာဟောဒီခန္ဓာနဲ့ပတ်သက်လူတိုင်းရှိကြတာပဲရှိတဲ့ခါကျတော့လူတွေမှာဟာဘုရားဘာသာခုနပြောလို့ယူထားသည့်တန်အောင်ဉာဏ်နဲ့ပိုင်ပိုင်မြင်တာမျိုးမဟုတ်ဘူးဆိုတော့တခုခုဖိုက်မိလို့ကြားမိလို့ရှိရင်ဒုတိမဟုတ် ဒီနေ့ခေတ် logic တွေအမျိုးမျိုးနဲ့တွေးကြခေါ်ကြစဉ်းစားကြပြီး science လို့ဒေါ်လာကောင်း religious လို့ဒေါ်လာကောင်းပေါ့တခုခုနဲ့ philosophy လို့ဒေါ်လာကောင်းစဉ်းစားပြီးဆိုရင် तू ကတန်တရားဝင်လာတာဝင်လာတဲ့ခါကျရင်ပစ္စုပန်နဲ့လည်းပတ်သက်ခြင်းပတ်သက်မယ်အနာဂတ်နဲ့ပတ်သက်ခြင်းလည်းပတ်သက်မယ်အတိတ်နဲ့လည်းပတ်သက်ခြင်းပတ်သက်မယ်တခုခုထဲမှာဝင်သွားပြီလိမ့်မယ်ဒီဘဝနဲ့ပတ်သက်ပြီးတော့နော်အဲကြောင့်မလို့အဲ့ဒီဟာတွေဒီမြတ်စွာဘုရားမှာဒုတိယတကောင်ယံမှာရတဲ့ဘယ်ညာလဲဒိဗ္ဗစက္ခုညံဆိုတဲ့အချိန်ရလိုက်တဲ့အချိန်ခါမှာအဲ့ဒီ16ပါးရှိသေးရဲ့လား မရှိတော့ဘူးတဲ့နော်နှုတ်နံပါတ်3နောက်ဆုံးဆိုတော့2နာရီထိုးနောက်ပိုင်းကိုပြောတာမနေ့2နာရီထိုးနောက်ပိုင်းကိုဒါညည့်ရဲ့နောက်မိုးလင်းမိုးတောက်ရန်အချိန်လို့ခေါ်တယ်အဲ့ဒီအချိန်ခါမှာဖြစ်တဲ့ညံကတော့အရေးကြီးဆုံးသောညံအာသဝိခယညံလို့ခေါ်တယ်ဒါတော့အခုနပြောပြီးဘုရားဖြစ်တော်မဲ့အခါမှာဘုရားဖြစ်တဲ့ညံပုရိအာဆိုတဲ့ညံ၃ညံနဲ့မှာနော်ဒီညံ၃ပါးရဲ့အရေးအကြီးဆုံးသော ဉာဏ်ဖြစ်တဲ့အာသဝခယဉာဏ်တဏိတပ္ပညုတဉာဏ်ဒီတပ္ပညုတဉာဏ်ကြီးကိုရဖို့အတွက်ဟိုးလက်တင်ကြီးနဲ့ကဘာတသိမ့်ဖြည့်ခဲ့တဲ့ပါရမီတွေဟာဒီအခိုက်အတန့်လေးဖြစ်အောင်ပို့ပေးဖို့အတွက်သူတို့ကစုပြုံပြီးတော့အခုရောက်နေကြပြီစုပြုံပြီးတော့ရောက်နေကြပြီဆိုတဲ့အခါကျတော့ဒီဖြည့်စည်းခဲ့တဲ့ပါရမီတော်တွေဉာဏ်တော်တွေဟာဒီအသိဉာဏ်ကြီးကိုဖြစ်ဖို့အတွက်သူတင်ကအတင်းတွန်းပြီးတော့မှအခုမြင့်တင်ပေးနေကြတာပို့နေကြတာဟာဒီဉာဏ်ကြီးဖြစ်ဖို့အတွက်လည်းပဲ စောစောလေးတုန်းကဝင်စားခဲ့တဲ့သရုတ်ထဆန်တမပတ်နော်သရုတ်ထဆန်တမပတ်နဲ့ဝင်စားတယ်အဲ့ဒါတော့သရုတ်ထဆန်တမပတ်က तू မလာခင်တုန်းကဘောဓိပင်ကိုမလာခင်တုန်းကလည်းဝင်စားခဲ့လို့အဘိညာဉ်ကိုရောက်ခဲ့ပြီတခါ तू ဒီညာဉ်ကိုဝင်စားတော့မယ်ရအောင်လုပ်တော့မယ်ဆိုတော့လည်းပဲထပ်ပြီးတော့တခါပြန်ပြီးတော့ပြန်လုပ်တယ်ဆိုတော့အဲ့ဒါဘာနဲ့တူတယ်လဲဆိုလို့ရှိရင်ဘုရားလောင်းတော်ဟာဦးဇင်းတို့ပြောမယ်ဆိုလို့ရှိရင်တော့နော်ဒီ ခေါင်းတွေပါတယ်ရိတ်တဲ့ခါကျတော့ခေါင်းခေါင်းရိတ်တဲ့ခါမှာနော်မိမိရိတ်တဲ့ဓာလေးကိုရိတ်တော့မယ်ဆိုရင်ဓာလေးချင့်တာနဲ့မတူဘူးလားဓာလေးခတ်တာနဲ့တူတယ်။ဘာဖြစ်လို့လဲ။စပင်းကမာတယ်။ဟုတ်တော့မလား။အသားလေးတဲ့ပုဂ္ဂိုလ်များကျတော့အသားလေးတော့မယ်ဆိုရင်ဓာလေးတို့လို့မလုပ်ဘူးလား။ကြောက်ကြောက်ပြင်ပါမှာ။ကြောက်ရဲမှာမှာ။ဟောဆူရှီတို့ဘာလို့ဆိုပိုတိတာတယ်။ပါပါလေးလီးတယ်ဆိုတော့ဓာထစ်တဲ့ကလေးဆိုပိုးပြီးတော့မြတ်မြတ်ကလေးလောက်ရတယ်။တောကလူတွေအညာသားတွေပြောရင်ထန်းလီးသားလိုပဲ။ဟလား။လီးတော့မယ်ဆိုရင်မြတ်နေအောင်သွေးထားရတာ။ဆိုတော့ဒီတစ်ခါနောက်ဆုံးပိတ် အမတန်ထူတဲ့1500ကိလေသာဆိုတဲ့ခြုံတော်ကြီးကိုရှင်းဖို့လောက်ရတော့မယ်ဆိုတော့ကကြတော့ဘုရားလောင်းတော်ကစောစောလေးတုန်းကတခါတည်းတချွင်ချွင်နဲ့ခတ်တဲ့ဓာသွားလို့ထစ်တဲ့ဓာကိုပဲပြန်ပြီးတော့နောက်ဆုတ်ပြီးတော့တခါနောက်တလန်းပြန်ဆုတ်ဘာကြောင့်ဆုတ်လဲရှေ့တလန်းတိုးခြင်းလို့လေဆိုတော့နောက်ကိုပြန်ဆုတ်တမဘက်ဝင်စားထက်အောင်ဒီတမဘက်ကိုဝင်စားရတယ်စိတ်ထက်သွားအောင်တမာရီတီကြီးမှဘာဖြစ်မလဲပညာဖြစ်မှာပညာဖြစ်မှာမိမိကထိုးထွင်းသိနိုင်မှာ ဒါကြောင့်မလို့ तू ကဒီတစ်ခါအတုခရညံရဖို့အတွက်စိတ်ကိုညွတ်တဲ့ခါမှာဒီအာနာခက်လို့ခေါ်တယ်ဟောဒီဦးဇင်းတို့ပြောမှဆို university မှာဦးဇင်းတို့စစ်ကြောလာတိုက်ပေါင်းဂရေတသိန်းရှိတယ်ဘုရားပြောတာလားအဲ့ဒီဂရေတသိန်းနယ်ပယ်ကြီးဒီဘုရားရဲ့အာနာစစ်နယ်ပယ်ပဲအဲ့ဒီဂရေတသိန်းစစ်ကြောလာဂရေတသိန်းမှာတတ္တဝါပေါင်းမြောင်များစွာရှိတယ်သူစစ်ကြောလာနဲ့သူသူ university နဲ့သူပဲဘလောက်ပဲများများဟောဒီတတ္တဝါတွေကိုအကုန်လုံးကို ဓမ္မဆိုတဲ့ပရမတ္တအရာခြုံလိုက်မယ်ဆိုလို့ရှိရင်အဝိဇ္ဇာသင်္ခါရဝิญဉာဏ်ဥဒ္ဒလာဏဘာတပိစ္ဆာဆိုတဲ့စသည်ဖြင့်အကုန်လုံးပရိစ္ဆသမုပ္ပါအင်္ဂါ12ပါးပဲရှိတယ်နော်ပရိစ္ဆသမုပ္ပါအင်္ဂါ12ပါးဒီဒါအချုပ်ပဲဒါတော့စစ်ကြဝဠာပေါင်းဂရေတသိမ့်မှာရှိသမျှတတ္တဝါတွေကိုအကုန်ချုပ်ရင်ဘာပဲရှိလဲဆိုတော့ပရိစ္ဆသမုပ္ပါအင်္ဂါ12ပါးပဲရှိတယ်အဲ့ဒီအင်္ဂါ12ပါးကိုအဲ့ဒီအင်္ဂါ12ပါးဒီ तू ရှုရမယ်တရား तू သိရမယ်တရား ဒါငါဘာလို့ရမှာလဲဆိုတာအရင်ရှာတာနော်ငါဘာလို့ရမှာလဲဆိုတာအရင်ရှာတာရှာတဲ့ခါကျတော့အဲ့ဒီတတ္တဝါတွေကိုဆင်ခြင်ကြည့်လိုက်တော့နောက်ဆုံးတရားပရမတ်တရားအနေနဲ့ကြည့်မယ်ဆိုရင်ဒီပရိစ္ဆသမုပ္ပါ12ပါးပဲရှိတယ်ဒါကြောင့်အဲ့ဒီဝိပဿနာအဲ့ဒီဂရေစစ်ကြောင်လာဂရေတသိမ်းမှာရှိတဲ့တတ္တဝါပေါင်းများများစွာကိုတရားအနှစ်သာရချုပ်လိုက်ရင်ပဋိစ္စသမုပ္ပါအင်္ဂါ12ပါးပဲရှိတော့အဲ့ဒီ12ပါးဒီသူရှုရမယ့်တရားဖြစ်တဲ့အတွက်အဲ့ဒီအခိုက်အတန့်ကလေးမှာ အဲ့ဒီတရားတွေကိုမရှုသေးခင်မှာဘုရားအလောင်းတော်ကတခါပြန်ပြီးတော့သရုတ်ဒဇန်သမာဘက်ကိုအဲ့ဒီမှာထပ်ဝင်စားတယ်နော်ထပ်ဝင်စားတယ်ဝင်စားပြီးမှသူကဘယ်လိုရှုသလဲဆိုလို့ရှိရင်စစ်ကြောလာတက်တဲ့သိမ့်မှာဂရေတသိမ့်မှာရှိနေတဲ့တတ္တဝါတွေကိုနော်ရည်စူးပြီးတော့မှအဝိဇ္ဇာပေါင်းတသိမ့်သင်္ခါရပေါင်းတသိမ့်ဝိညာဉ်ပေါင်းတသိမ့်ဆိုပြီးတော့တသိမ့်တသိမ့်တသိမ့်ဆိုတော့ပရိစ္ဆာသမုပ္ပါအင်္ဂါဘယ်နှပါရှိလဲ12ပါးတသိမ့်တသိမ့်စီဆိုလို့ရှိရင်အလုံးပေါင်း တသန်း2သိန်း12သိန်းရှိပဲ12 million ရှိတယ်ဟုတ်လားအဲ့တော့မိမိတို့အန်ဒီ orange ပေါ့လေတသန်းနဲ့2သိန်းရှိတယ်တသန်း2သိန်းရှိတော့အဲ့ဒီတသန်း2သိန်းကို တခါပြန်ပြီးတော့အဝိအဝိဇ္ဇာပေါင်း grade 3သိန်းဒါအဲ့တသိန်းကိုမှတခါအနေစာဒုက္ခအနတ္တဆိုပြီးတော့တခါလက္ခဏာ၃ပါးတင်သေးတယ်သုံးခုစီမြောက်လို့ပြောတာနော်ဒါတော့12သိန်းကို3နဲ့မြောက်ရင်36သိန်း 3တန်6သိန်းအဲ့ဒါမြတ်စွာဘုရား3သက်ဆင်ခြင်ရှုပွားတဲ့မဟာဝဇီရာဝိပဿနာလို့ခေါ်တယ်ဟောဒီစစ်ကြဝဠာဂရေတိုက်သိမ့်မှာရှိနေတဲ့တတ္တဝါတွေကိုရည်စူးပရိစ္ဆာသမုပ္ပါအင်္ဂါ12ပါးနဲ့အနှစ်သာရအဖြစ်ဆက်ထုတ်လိုက်တယ်အဲ့ဒီပရိစ္ဆာသမုပ္ပါအနှစ်သာရဒီ12ပါးကိုမှတစ်ခုတစ်ခုကိုအနိစ္စဒုက္ခအနတ္တလို့ဆိုတော့နောက်ထပ်လက္ခဏာကြီး3ပါးနဲ့ပြန်မြှောက်ပြီးတော့မှရှုပွားလိုက်တာဟာ အပြည့်စုံဆုံးအနှံ့ဆက်ဆုံးဘယ်တတ္တဝါဘယ်စัจ java လာဘာဆိုဘယ်တရားကမှမကြံအောင် ပွားများလို့မဟာဝဇီရာဝိပဿနာဘုရားတစ်ပါးပဲပွားနေတယ်ဘုရားတစ်ပါးပဲပွားနေတယ်ဒါကြောင့်မလို့ဘုရားမှာမသိတဲ့ညာမရှိဘူးဆိုတာဟာစောစောလုံးလုံးကတော့ကိုကလွန်တယ်လို့ထင်ချင်းထင်မယ်ပေါ့နော်မထင်နဲ့ဘုရားဘာကြောင့်သိတယ်လဲဆိုရင်သိစရာတရားမှန်သမျှဘယ်တရားကမှကြောင်နဲ့ကမကြောင်အနှစ်သာရဆွတ်နှုတ်ပြီးတော့ရှုပလိုက်တာ ရှုပလိုက်တဲ့အတွက် तू မသိတဲ့တရားဆိုတာကြံခဲ့သေးရဲ့လားမကြံဘူးအကြီးဆုံးသောဝိပဿနာမဟာဝဇိရဝိပဿနာလို့ခေါ်တယ်ဒါတော့အဲ့ဒီတရားတွေကိုအနိစ္စဒုက္ခအနတ္တလို့ဆင်ញင်သုံးတတ်တာဒီတမ္မတနာဉာဏ်လို့ခေါ်တယ်ဘာဉာဏ်လို့ခေါ်ဟင်းဉာဏ်ကနာမရူပပရိစ္ဆရာဉာဏ်ဆိုတော့အဲ့ဒီနောက်ကနေပြီးတော့မှရှိတဲ့ဉာဏ်ကိုပြောတာနော်အဲ့တော့တမ္မတနာဒီအဲနာမရူပပရိစ္ဆရာဉာဏ်ပစ္စယပရိက္ခဉာဏ်နောက်ကွယ်ကတမ္မတနာဉာဏ်အဲ့ဒီ သမ္မတနာညာအခက်ကိုရောက်ပြီဆိုတဲ့အခါကျရင်သင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလို့ရှုတယ်ရှုတဲ့အတွက်ကြောင့်ဒီညာကိုသမ္မတနာညာလို့သုံးလိုက်တာဒါတော့အဲ့ဒီသမ္မတနာညာကိုအခြေခံပြီးတော့မှတခါနောက်ထပ်ဒီအဆင့်ထိအောင်ဒီဒါအမှန်တိုင်းပြောမယ်ဆိုလို့ရှိရင်ဒီတမ္မာဘတ်တင်နဲ့ပတ်သက်နေသေးတယ်လို့ပဲပြောရမှာဝိပဿနာတောင်းဟိုမတက်ရသေးဘူးလို့ပဲပြောရမှာဒါသမ္မတနာဆိုတော့တက်တော့တက်နေပြီပေါ့လေဆိုတော့အဲ့ဒီကမှအဲ့ဒီသမ္မတနာညာကိုအခြေခံပြီးမြတ်စွာဘုရားသည် ဒီတရားတွေကိုအဲ့ဒီဥရိယဘယညာကနေစတက်မှာအခုနော်ဥရိယဘယဆိုတာဖြစ်တာနဲ့ပြစ်တာဖြစ်ဖြစ်ကိုစရှုတဲ့ညာပြောတာဖြစ်ဖြစ်တဲ့စရှုတဲ့ညာဆိုဥရိယဘယညာဘင်္ဂညာဘယညာအာရိနောညာနေဗိဒညာမောဇိရကညာပရိသင်္ခာညာသင်္ခါရုပ္ပခာညာဖရာအလောင်းတော်သည်လေးသိချင်းတဲ့ကပါတသိမ့်ပါရမီဖြည့်တဲ့အချိန်တုန်းကအဲ့ဒီဒီသင်္ခါရုပ္ပခာညာရောက်အောင်သူကရှုပြီးသားဖြစ်နေတယ်ရှုပြီးသားဖြစ်နေတဲ့အတွက်ကြောင့်မလို့ဟိုးအတိတ်တုန်းကရေသေးရန်ပါရမီတွေဖြည့်ခြင်းတုန်းကဝိပဿနာရှုတိုင်းရှုတိုင်းရှုတိုင်းရှုတိုင်း သင်္ခါရုပ္ပခဏ်ညာရအောင်ရောက်တယ်ဘယ်ညာထိအောင်ရောက်လဲအင်းသင်္ခါရုပ္ပခဏ်ညာဟိုဘက်ကတော့မတိုးဘူးတိုးရင်ဘုရားဖြစ်လို့မရတော့ဘူးဒါကြတဲ့အဲ့ဒီຢာတွေရောက်တော့မှာဟုတ်တယ်မဟုတ်လားဒါကြောင့်မလို့အဲ့ဒီကိုဂိတ်ဆုံးဘုရားလောင်းတော်တို့ကျင့်တဲ့တရားတွေမှာသင်္ခါရုပ္ပခဏ်ညာနောက်ဆုံးမှာဒါတွေမတက်ဘူးနော်တက်လို့မရဘူးတက်လို့ရှင်ဟိုအရိယာတွေဝင်သွားမှာဆိုလို့ဒါကြောင့်သူပွားခဲ့ပြီးသားတရားကိုပြန်လှုပ်တယ်လို့ဖြစ်တဲ့တွေဒီတရားတွေကလောလောကူကူလေးပဲတခါတည်းတက်သွားတာဘာဖြစ်လို့လဲဆိုရင်ပွားခဲ့ပြီးသားတရားဖြစ်လို့ဘာဖြစ်လို့လဲပွားခဲ့ပြီးသားတရားဖြစ်လို့ အဲ့ဒီတော့ဘာနဲ့တူတယ်လဲဆိုရင် तू ပွားလိုက်တဲ့တရားဒီသင်္ခါရုပ္ပကဉာဏ်ဆိုတာကဟိုဘက်ကဒီအရိယာနယ်ပယ်ကိုဝင်ဖို့အတွက်တကားကုံမှာတကားဘဝရောက်နေပြီတကားလေးဖွင့်အထက်ဝင်ုံပဲရှိတော့တယ်လို့ဆိုလိုတယ်။ဒါကြောင့်မြတ်စွာဘုရားအလောင်းတော်ကအဲ့ဒီနေရာကနေစပြီးတော့မှပွားလိုက်တာသောတာပတ္တိမဉ္ဇဉ်ကိုရောက်ပြီးတော့တခါဥရိယဘုရားဉာဏ်ပြန်ဆင်းတချို့ကထင်တယ်နော် မေလေးပါးဇက်တိုက်ဖြစ်ပွားတယ်ဆိုလို့ရှိရင်မေသောတာပတ္တိမေသဂရဂါမိမေအနာဂါမိမေအရတ္တမေလို့ဖြစ်တယ်လို့ထင်တတ်တယ်မဟုတ်ဘူးဘယ်သူမှအဲ့လိုမဖြစ်ဘူးနော်ဖြစ်တယ်မထင်နဲ့မဖြစ်ဘူးသူကသောတာပတ္တိမေညာဖိုညာရောက်ပိစုကနာဝီထိကြပြီလို့ရှိရင် နောက်ထပ်သဂရဂါတက်ချင်းဥရိယပြအောက်ကိုဆင်းတက်သွားတခုပြန်ရှုအောက်ကိုဆင်းအဲ့လိုတက်တာအဲ့လိုအသွားအပြန်အဲ့လိုအသွားအပြန်ဇက်တိုက်တက်တာကမြန်လွန်းလို့ စာမှာခြုံပြောရင်လေရှင်မှာဆိုလို့စစ်တိုက်တက်တယ်လို့ပြောလိုက်တာဒါကြောင့်ဦးဇင်းတို့တဏ္ဍသားတွေကတဏ္ဍသားပြီးပြီးနော်ကွဲကွဲပြားပြားကလေးမှဘုန်းကြီးတွေကတရားလေရှင်မှာဆိုလို့ခြုံပြောတာကိုဩသောတာပတ္တိမေကနေအရဟတမေကိုဒိုင်းကနေဆိုတက်သွားတယ်လို့အဲ့လိုကြီးများမထင်နဲ့နော်မတက်ဘူးအကုန်လုံးပြန်ဆင်းဥရိယပြကိုဆင်းရတယ်သောတာပတ္တိမေသောတာပတ္တိဖို့ပိစ္ဆောကနာဥတိကြပြီးအောက်ကိုဆင်းဒါပေမဲ့အဲ့ဒီဆင်းတဲ့ဟာတွေကဉာဏ်ကကြီးလွန်းတဲ့ခါကျတော့အဲ့ဓာတွေကသွားမှမသိလဲအောင်မြန်သွားတာအဲ့ဒါလောက်မြန်သွားတာ အဲဒါတော့မြန်တဲ့အတွက်ကြောင့်မလို့ဘာမှဒီပြင်ဝီထီတွေဟောတဲ့နေအကြားမှာမချတော့ပဲနဲ့ပိဿကနာဝီထီပြီးလို့ရှိတဲ့ကဝိပဿနာစတိပထားပါတော့ဗျာစစ်တဲ့စစ်တဲ့တန်တန်ပြီးတော့မှသွားတဲ့အတွက်ကြောင့်ချတော့ချတာပေါ့နော်သို့တော့ဒီသူ့ဆိုင်ရာပဲချားနေတဲ့အတွက်ကြောင့်မလို့ဇက်တိုက်လိုပဲပြောလိုက်ကြတာဒါကြောင့်ဇက်တိုက်ကြီးသွားတယ်လို့တော့မထင်နဲ့တမက်ပြီးရင်အောက်ကိုပြန်ဆင်းဥရိယဘယညာဆင်းပြီးမှအထက်ပြန်တယ်အဲ့လိုတက်လိုက်ဆင်းလိုက်တက်လိုက်ဆင်းလိုက်နောက်ဆုံးအရတ္တမေအရတ္တဖို့ရောက်ပြီဆိုကကြမှာအောက်မဆင်းတော့ပြီးပြီ နော်အဲ့ဒီကျမှသဗ္ဗညုတဉာဏ်ဆိုတာဖြစ်သွားတာအဲ့တော့မြတ်စွာဘုရားရဲ့အရတ္တမဉာဏ်သည်အဲ့ဒီမြတ်စွာဘုရားရဲ့အရတ္တမဉာဏ်ကြတော့ဦးဇင်းတို့ဒီဉာဏ်တွေထဲမှာမိမိတို့လိုအပ်သမျှအားလုံးဉာဏ်တော်ပေါင်း10ပါးအားလုံးလိုအပ်သမျှအားလုံးပါသွားတဲ့အတွက်ကြောင့်မလို့ဟောဒီအရတ္တမက်ကိုရောက်တဲ့အခိုက်အတန့်မှာရိုးရိုးနော်ရဟန္တာတွေဒီကိလေသာကိုသာလျင်ပယ်ဤဘာကိုမပယ်နိုင်ဘူးလဲ ဝါသနာကိုမပယ်ဘူးဘုရားကြတော့အဲ့ဒီနေရာမှာအရတ္တမဖြစ်တဲ့အခိုက်အတန့်ဒီကိလေသာရောတဝါသနာရဝါသနာနဲ့တကွလုံးပါတယ်နော်ဝါသနာဆိုတဲ့အနံ့ကလေးပါ မချမ်းဘူးအကုန်လုံးအဲ့ဒီမှာပယ်တာတဲ့အဲ့ဒီညံကိုယာပြီးတည်နေအဲ့ဒီကိလေသာအာသောကင်းလို့အာသဝခရညံလို့လဲခေါ်ဤထိုညံဒီပင်လျင်ရှိသည်မြတရားအလုံးစုံကိုအကုန်သိလို့သဗ္ဗညုတညံလို့လဲခေါ်ဤ ထိုဉာဏ်ဒီပင်လင်းအရတ္တမေရောက်လို့အရတ္တမေဉာဏ်လို့လည်းခေါ်၏တဲ့ကိုင်ဘယ်လိုမျိုးခေါ်လဲအရတ္တမေဉာဏ်လို့လည်းခေါ်တယ်အာသောတရားကုန်ခန်းလို့အာသောခရဉာဏ်လို့လည်းခေါ်တယ်ဒီဉာဏ်ဒီပင်လင်းအကုန်လုံးရှိသမျှတရားလုံးစုံကိုအကုန်သိလို့သဗ္ဗညုတဉာဏ်လို့လည်းခေါ်တယ်တဲ့နာမည်၃မျိုးနဲ့ခေါ်ရင်ဒါလေးကိုတော့မမှားခဲ့ကြစေနဲ့နော်အတူတူပဲလွတ်မှတ်တာဒါကြောင့်ဦးဇင်းတို့လွယ်လွယ်လေးပဲခြုံပြောကြပါစို့ဖះဖြစ်သွားအရောက်ပြီတဲ့ဖះဖြစ်ကိုရောက်တဲ့ခါကျတော့အဲ့ဒီဖះဖြစ်ကလေးကိုရောက်တဲ့အချိန်ဒီ ဘာနဲ့တူတယ်လဲဆိုလို့ရှိရင်စက္ကန့်တန်ကလေးဟာနောက်ဆုံးစက္ကန့်တန်ကလေးဒီထားပါတော့59မိနစ်နဲ့59စက္ကန့်ပြီးတော့နောက်ထပ်ဗတ်တစ်စက္ကန့်မှကျန်တော့လေနောက်ထပ်တနာရီပြည့်ဖို့တစ်စက္ကန့်ပဲအဲ့ဒီတစ်စက္ကန့်လဲတက်ခနဲ့ဆိုတာနဲ့ဒီဘက်ကအဆုံးဒီဘက်ကအစဖြစ်မသွားဘူးလားဟုတ်တယ်လေဘာစဉ်းစားနေကြတာလဲဒီဘက်က90နဲ့60ကဖြစ်နေပြီသူတို့သူ့ကိုထက်လိုက်ရင်60 သူထိလိုက်တဲ့အတွက်ဒီဘက်ကတဏှာကြီးစပြီဟုတ်တယ်မဟုတ်လားအဲ့ဒီတိုင်းပဲဟောဒီမြတ်စွာဘုရားကိလေသာ1500ကိုဝါသနာနဲ့တကွပယ်လို့ပြီးလို့ဘုရားဖြစ်တဲ့အချိန်အာယုံတက်တဲ့အချိန်ဒါတော့အတူတူဖြစ်မနေဘူးလားဒါတော့ဘုရားဖြစ်ပြီးမှအာယုံတက်တယ်လို့ပြောတာဒါပေမဲ့စာမှာကြတော့ရှင်းနေနောက်ကအတူတူဖြစ်နေတဲ့အတွက်ကြောင့်ဖျားဖြစ်တာနဲ့အာယုတက်တာအတူတူလို့ပြောတာအမှန်ကတော့အခုနပြစက္ကန့်တန်လေးလိုပဲเนาะဖျားဖြစ်လိုက်တယ်ဖြစ်လဲဖြစ်ရောတက်လဲတက်ရောလို့မှတ်လိုက်အဲ့ဒါပိုကောင်းတယ် နော်ဒါမှစက္ကန့်တန်လေးလေးဥပမာပြောမှနည်းနည်းမှတ်မိအောင်လို့ပြောတာဒါကြောင့်မလို့တကယ်တမ်းဖြစ်တာကြည့်လိုက်တော့ကဆုံလာစုပ်တရက်နဲ့အာယုံဖြစ်တာကဆုံလာပြီဆိုပေမဲ့ကဆုံလာစုပ်ထဲမှာဖြစ်တာရှင်းတော့ကနာယီကအာယုံနဲ့တိုင်းပြီးတော့ပိုင်းထားလို့ကဆုံလာပြီနေတဲ့ထဲတာဒီနေ့ခေတ်ဆိုရင်ထည့်လို့မရဘူးဒါကဆုံလာစုပ်တရက်နဲ့မနေ့ကြီးဖြစ်နေပြီအဲ့ဒီတော့အဲ့ဒီချိန်ကမှဖျားဖြစ်ပြီတဲ့ဖျားဖြစ်တဲ့ခါကျတော့မြတ်စွာဘုရားကနော်ဒီနေရာမှာ လေးတင်ခြင်းနဲ့ကပါတသိမ့်ပါရမီဖြည့်လို့ဟောဒီဘောဓိဝိနည်းရွှေပြည်လုံကိုရဖျားဖြစ်ကိုငါရောက်ခဲ့တာဒါတော့ဒီဖျားဖြစ်ကိုငါဖြစ်ခြင်းလွန်းတဲ့နော်ဖြစ်ခြင်းလွန်းတဲ့ဆိုတာကလောဘပြောတာမဟုတ်ဘူးတတ္တဝါတွေကိုခြေချစ်ချွန်လို့နော်ဖြစ်ခြင်းလွန်းတဲ့ဖျားဖြစ်ပြီးမျောမှန်းကားတဲ့အပရာဇိတပလင်ကြီးကိုလည်းရပြီဒါကြောင့်မလို့ဖျားအဖြစ်ကလေးနဲ့ငါလောလောဆယ်ဖျားဖြစ်ပြီးကာစားပဲဖះဖြစ်ပြီးကသာဖះစည်းစိမ်လေးတော့ခံအောင်မဖြစ်မှာဟုတ်တယ်ဒါကြောင့်မလို့ငါသည် လေးသိချင်းနဲ့ကဘာတသိဖြီထားလို့ရခဲ့တဲ့ဟောဒီဗရာဇိတပလင်ကြီးနဲ့ဘုရားဖြစ်ကိုဆက်ပြီးတော့ထိုင်လိုက်အောင်မထားသေးဘူးတဲ့ဗျာခိုင်ဒါကြောင့်မလို့ဟောဒီပလင်မှာဘယ်နှရက်ဆက်ထိုင်တယ်လဲခொနှစ်ရက်ဆက်ထိုင်တာကိုပန်လင်ကတတ္တာဟာတဲ့ပန်လင်ကတတ္တာဆိုတာပန်လင်ပေါ်မှာဆက်ပြီးတော့သတင်းသုံးတာအဲ့တော့ဒီဘုရားဖြစ်ပြီးတော့စုံလာပြီးကြောဒီနေ့ကစာပြီးတစ်နေ့လုံးပေါ့နော်အဲ့ဒီနေခင်းတစ်နေ့လုံးကဖလားတမပတ်နေဝင်စားပြီးတော့သရုတ်တဇံဖလားတမပတ်တွေဝင်စားပြီးတော့နေတယ် ညနေခင်းကစညဘက်မှာအဲ့ဒီနေရာလေးမှာဦးဇင်းစာရိုက်တာနည်းနည်းလေးမှားနေတယ်နော်ညာဥယံတွင်ဆိုတဲ့နေရာ၌စပြီးတော့မှပရိစ္ဆသမုပ္ပတ်ကိုအနုလုံးတကောင်ယံတွင်ပฏิလုံးစသည်အဲ့ဒါလေးကိုနောက်ထိနည်းနည်းကြောင်လိုက်ပါနော် cross law လိုက်ပါအနုလုံးဆိုတဲ့ဟာလေးရယ်ပရိစ္ဆသမုပ္ပတ်အနုလုံးကစမယ်အနုလုံးတကောင်ယံတွင်ပฏิလုံးမိုးတောက်ယံတွင်အနုလုံးပฏิလုံးဆိုတာလေးမှာအဲ့ဒါတော့ခြံထားခဲ့နော်ဒါတော့အနုလုံးကနေပရိစ္ဆသမုပ္ပတ်အနုလုံးဆိုတဲ့နေရာရဲ့ ဒီအနုလုံလေးကစပြီးတော့ cross လုပ်ပြီးဆုံးပြီးတော့မိုးတောက်ရန်တွင်ထိအောင် cross လုပ်လိုက်နော်ဒါကကျန်းစာနည်းနည်းတဆောင်းနဲ့တဆောင်းဆိုတာလေးတွေမတူလို့ဒါတော့ကောင်းပြီအဲ့ဒီဒီကဆုံလဆုပ်တရရဲ့ညကစပြီးတော့ပရိစ္ဆသမုပ္ပါကိုအနုလုံပတိလုံဒီခုနှစ်ရက်လုံးလုံးဆင်ကျင်တာဟောဒီပထမတပတ်လုံးပဲနော်ဒါတော့အဲ့ဒီကဆုံလဆုပ်တရရဲ့ညကစပြီးတော့ခုနှစ်ရက်ပြည့်တဲ့နေ့ထိအောင်ဆင်ကျင်တယ်တဲ့ အဲ့တော့ဒီလာပြီကျနင်းနေမဟုတ်ဘူးပေါ့နော်အဲ့ဒီကနေစလိုက်ပေါ့နော်ကဆုံလာအဲလာစုပ်တရင်နေညကစပြီးတော့ဆင်ကျင်လိုက်အောင်အဲ့ဒါလေးအဲ့ဒါလေးကိုနည်းနည်းလေးပြင်လိုက်ပါဒါပရမဆုံးပန်လင်ကတတ္တဟာမှာနော်ဒီတပတ်လုံးဆိုပါတော့ဗျာပရိစ္ဆသမုပ္ပါကိုအနုလုံရောပฏิလုံရောဆင်ကျင်တယ်လို့မှတ်ထားပါနောက်တစ်ခုကအာနိမိတတတ္တဟာကောင်းပြီဒီအာနိမိတတတ္တဟာဆိုတာမျိုးလုံးကမမိတ်ဖက်နဲ့ကြည်တာ အဲ့တော့အာနိမိတတ္တာဆိုတာတော့ဦးဇင်းတို့ပြောမယ်ဆိုလို့ရှိရင်ဗုဒ္ဓဂါယရောက်ပြီးတဲ့လူသိမှာပေါ့မြတ်စွာဘုရားဘုရားဖြစ်တာကဗောဓိပင်ရဲ့ဗောဓိပင်ရဲ့အရှိဘက်မှာထိုင်ပြီးတော့အရှိဘက်ကိုလှည့်ထားတယ်ဒါတော့အာယုံတက်တာနဲ့ဘုရားဖြစ်မယ်ဆိုလို့ရှိရင်အာယုံတက်တဲ့ချိန်ကမှာဘုရားအရှိဘက်ကိုတို့လိုလှည့်နေတယ်ဆိုတော့ခါကျတော့နေကနေပြီးတော့ဘုရားကိုဘာဘာလုပ်ရမလဲဖူးရမယ်နေမထိုးနဲ့ဖူးတယ်လို့သုံးလိုက်ကြနော် တော့ဟောဒီတလောကလုံးမှာဘုရားကလည်းပဲအာဒိစ္စဗန္ဓုနေမျိုးနွယ်တဲ့ပြောထားတာဟုတ်တယ်မဟုတ်လားဆိုတော့နေကလည်းနေဆိုတော့နေမျိုးအနွယ်ချင်းအာရိဇဗန္ဓုလို့ခေါ်တဲ့နေကြီးကနေသူ့ကိုပြန်ပြီးတော့ဖူးရတာဒါကြောင့်မလို့ဘုရားသည်ပွင့်တဲ့ချိန်ကမှအရှိဘကိုလှည့်ပြီးတော့ပွင့်တဲ့ပြိဋိဘံဆန်တဲ့ချိန်ကျတော့မြောက်ဘက်ကိုခေါင်းပြုအနောက်ဘက်ကိုလှည့်ပြီးတော့နေကအနောက်မှာမဟုတ်လားဒါကြောင့်မလို့အနောက်ကိုကွယ်တဲ့အချိန်ကျတော့အနောက်ဘုရားလည်းပြိဋိဘံဆန်ပြီးနေရလဲကွယ်ပြီးဒါကြောင့်မလို့အနောက်ကိုလှမ်းလှည့်ပြီးတော့မှ ကြောအဲမျက်နှာလှဲ့ရတယ်လှဲ့ပြီးတော့နေကိုနှုတ်ဆက်တာပဲဒါဘုရားဖြစ်တော့ကနေကိုနှုတ်ဆက်ပြီးတော့ဖြစ်လာတယ်ပရိနိဗ္ဗာန်ဆန်တော့လဲနေကိုနှုတ်ဆက်ပြီးအနောက်ဘက်ကိုလှဲ့ပြီးတော့မှပရိနိဗ္ဗာန်ဆန်တာဒါကြောင့်မလို့သူကဘုရားဖြစ်တော့ကလည်းနှုတ်ဆက်တယ်ပရိနိဗ္ဗာန်ဆန်တော့လဲနှုတ်ဆက်တယ်ဒါတော့ဘုရားလှဲ့တာကဘယ်ဘက်ကိုလှဲ့တယ်ဆိုအကြောင်းရှိတယ်အကြောင်းရှိတယ်ဒါကြောင့်ဒီအခု အရှိဘက်ကိုလှည့်ပြီးတော့ဆက်ပြီးတော့သတင်းသုံးနေတာတပတ်ရှိသွားပြီအဲ့ဒီကနေပြီးတော့မှတပတ်ပြည့်တဲ့အခါကျတော့တပတ်လုံးလုံးထိုင်နေတော့လူနဲ့ပြမာတွေကနေပြီးတော့တန်တရားဖြစ်တာဒီမြတ်စွာဘုရားဟာဘုရားအဖြစ်ဖြစ်ရောက်အောင်ပို့ရတဲ့တရားဒီပြင်တရားကြီးပြင်ကျေးဇူးရှိတဲ့တရားတွေကိုမရှိတော့ဘူးလားဒီပလင်ကြီးပဲရှိသလားဆိုပြီးတော့မှယုံမတန်တရားဖြစ်တဲ့အတွက်အဲ့ဒီတန်တရားကိုပယ်လို့လို့မြတ်စွာဘုရားကအဲ့ဒီနေရာကနေကောင်းကင်ကိုတက်တယ်ကောင်းကင်ကိုတက်ပြီးတော့မှသူကဘာလုပ်လဲဆိုတော့အဲ့ဒီမှာဘာရှိတယ်လဲဆိုတော့ နော်ကောင်းကင်ကိုတစ်တော့တကိုးနဲ့တစ်တော့ရေအစုံမိအစုံ တကိုးပြာတိကပြတယ်ဆိုတာတွေ့ရလားဦးဇင်းတို့များသောဖြင့်သိတာကသူ့ရဲ့နေပြည်တော်ကပိလုနေပြည်တော်ကိုပြန်တဲ့အချိန်ခါမှာသူ့ရဲ့ဆွေတော်မျိုးတော်တွေကသူ့ကိုရှစ်မခိုးလို့အဲ့ဒီဟာတွေကိုရှစ်ခိုးရအောင်လို့တကိုးပြတာတခုရှိတယ်မဟုတ်လားဒါကပိလုနေပြည်တော်မှာတစ်ခါနေကြောတာမှာနောက်တစ်ခုကဘယ်မှာရှိသေးလဲအဲဒါဝင်တာမတက်ခင်တာဝတိမှာကန္ဓမတိဥယျင်ထဲမှာ ဒိဋ္ဌိတွေကိုတကောပြာတိရပြတယ်တစ်ခုရှိတယ်အခုတစ်ခုရှိတယ်ဘယ်နှခုလဲသုံးခုအဲ့ဒီသုံးခုအတူတူပဲအဲ့ဒါမှတ်တာနော်ရေစုံမိစုံတကောပြတာဒီပထမဆုံးဘုရားဖြစ်ပြီးပြီးချင်းဒုတိယ second week မှာစပြတာအဲ့ဒါအတိနေတယ်နော်များသောအားဖြင့်ဟိုဘက်ကနှစ်ခုတော့သိပါတယ်သုံးခုရှိတယ်လို့မှတ်တာကောင်းပြီအဲ့ဒါတော့မြတ်စွာဘုရားကရေစုံမိစုံတကိုးတွေပြကောင်းကင်မှာတက်ဇန်တွေတကိုးတွေပြပြီးတော့ ဒီသူထိုင်နေတာရဲ့ဘဲဘေးယွန်းယွန်းအရှိမြောက်တော့အရက်မှာကုန်းတစ်ခုရှိတယ်အဲ့ဒီကုန်းအရက်ကနေတဲတဲ့တကားတိုင်ကြီးများလို့ထောင်ထောင်မတ်မတ်နော်ခန့်ခန့်ညာညာလှလှပပကြီးရက်တီပြီးတော့မှမိမိလက်တင်ချင်းနဲ့ကဘာတသိန်းပါရမီဖြည့်လို့ရခဲ့တဲ့ဟောဒီပလင်တော်ကြီးနော်အဲ့ဒီပလင်တော်ကြီးနဲ့ဗောဓိပင်ကိုအမိပြုပြီးတော့ငါဒီဖရာဖြစ်ကိုရောက်ရပြီတယ်လို့ဒီပလင်တော်ကြီးနဲ့ဗောဓိပင်ကိုမမိတ်မတုံးတက်ဝင်ပြီးတော့မှကြည့်ရှုတော်မူတာက သတင်းတစ်ပတ်လုံးပဲအဲ့ဒါကိုမျက်လုံးမမိတ်ဖဲနဲ့ကြည့်နေတာအဲ့တော့မြတ်စွာဘုရားဟာဒီနေရာမှာနော်မိမိဒီရရှိတဲ့မမိအတွက်ကျေးဇူးများတယ်ဆိုလို့ရှိရင်ကျေးဇူးရှိတဲ့အရာတွေကိုအမတန်မှ तू ကဘယ်လိုခေါ်မလဲ appreciate လုပ်တယ်ဆိုပါတော့အခုကြည့်လေ body pain ဆိုတာတက်မဲ့ပဲ အခြားပုဂ္ဂိုလ်တွေတက်မဲ့ဖြစ်တဲ့တက်ပင်တွေကိုအယူသေးပြုတာဒီဟောဒီတက်ပင်တွေမှာနတ်တော်လကောင်းဘာတော်လကောင်းညာတော်လကောင်းကိုကိုရာအဖြစ်နဲ့ဒါအယူသေးပေးတာ appreciate လုပ်တာဘုရား appreciate လုပ်တာကတော့မဟုတ်ဘူး။ तू ကဒီ body ပင်ကြီးကိုအမိပြုတ်ပြီးတော့ तू တပ်ပညုတဉာဏ်ရဘုရားဖြစ်တယ်။ဒါတော့တိပတ်တပ်ပညုတဉာဏ်ရရေးအတွက်ဟောဒီ body ပင်ကြီးဒီအထောက်ကူဖြစ်မနေဘူးလား။အမိတဲ့ဟဲဖြစ်တယ်ဘုရားတောင်မှာဘုရားတောင်အမိရှိမှပွင့်တယ်ဆိုတာ။ဒါတော့အမိတဲ့ဟဲဖြစ်တဲ့အတွက်ကျေးဇူးရှိတယ်။ ကျေးဇူးရှိတဲ့အတွက်အဲ့ဒီကျေးဇူးတရားသဘောမျိုးကိုဒါ appreciate လုပ်တာလည်းဟုတ်တယ်ဟုတ်တယ်မဟုတ်လားဒါတော့ဦးဇင်းတို့ပုရိသင်တာမန်လူသားတွေစဉ်းစားမှာကဦးဇင်းတို့မြတ်စွာဘုရားသည် तू အသုံးပြုတဲ့ပစ္စည်းကိုပြိဘောကအဖြစ်နဲ့လေးလေးလေးလေးစားစားအဲ့ဒါလို့သုံးဆွဲတယ်ကြည့်ရှုတယ်ဆင်ခြင်တယ် appreciate လုပ်တယ်ဦးဇင်းတို့တာမန်လူသားတွေကြတော့ကိုသုံးနေတဲ့ဟောဒီလောကကြီးတွေမှာရှိတဲ့တက်ပင်တွေတောတွေတောင်တွေလည်းပဲမလုတ်သိမ့်ဘူးလားမလုတ်သိမ့်ဘူးနော် ဟိုမခုတ်တယ်မှုလို့ပြောတာမဖြစ်စည်းတယ်မှုဘုရားကအဲ့ဒါ appreciate လုပ်တာပဲဗျဟုတ်တယ်မဟုတ်လားဒါတော့ဦးဇင်းတို့ဟောဒီရေမြေတောတောင်သဘာဝတွေဒီဦးဇင်းတို့ ecosystem ဟုတ်တယ်မဟုတ်လားလို့ဒါတော့ဂေဟစနစ်ကြီးဟာဦးဇင်းတို့လူသားတွေယက်တည်ဖို့အတွက်သဘာဝနဲ့တွဲပေါ်လာတာဒါတော့ဖရာသည်ဖရာဖြစ်ရတဲ့ဘောဓိပေသည်အရေးကြီးတယ်လို့ဦးဇင်းတို့လူသားတွေအေးအေးချမ်းချမ်းကလေးတည်ဖို့လဲဂေဟစနစ်ကြီးဟာအရေးမကြီးဘူးလားအရေးကြီးတယ်ဒါစဉ်းစားရအောင်တော့မဟုတ်လား appreciate လုပ်အောင်မှာဒါတွေကိုတောတောင်တွေရေးမြေတွေသဘာဝတွေကထင်ရမှာအခုမထင်တော့ဒုက္ခရောက်ပြီလေဟုတ်တော့မဟုတ်လားဒါလေးတွေချက်တွင်စဉ်းစားစရာပေါ့နော်အဲ့တော့ကောင်းပြီမြတ်စွာဘုရားကတော့ကြည်စံအခုခုနှစ်ရက်တီတီဟောဒီဘောဒီဘယ်နဲ့ပလင်ကြီးရွှေပလင်တော်ကိုကြည်ပြီးတော့မှဒါဆင်ကျင်းနေတာနောက်တတိယမြောက်ကြတော့ဘာလဲဆိုရင်အဲ့ဒီဘောဒီဘယ်နဲ့ရွှေပလင်ကြားမှာနော်သူကအရှင်းနဲ့အနောက်နတ်တွေပြမတွေဖန်ဆင်းတဲ့စင်ကြံလမ်းရှိတယ်အခုတော့လည်းပဲဒါအာ ခုံလေးတွေပေါ့လေတင်္ကတအမှတ်အဖြစ်နဲ့လှုပ်ထားတာရှိပါတယ်စဉ္ညာခုံလေးတွေအဲ့ဒီနေရာမှာမြတ်စွာဘုရားဘောဓိပင်နဲ့အခုနကအနိမိတတ္တာလို့ခေါ်တဲ့မမိတ်မသုံးကြည်နေတဲ့ဘောဓိပင်ကြားမှာအဲ့ဒီကြားမှာအရှင်းနဲ့နောက်စဉ္ညာလျှောက်ပြီးတော့တပတ်လုံးလုံးစဉ္ညာလျှောက်နေတာကိုယရနာကရတတ္တာအစယရနာကရယရနာစင်ကမတတ္တာဟာပေါ့လေနော်ယရနာစင်ကမတတ္တာဟာလို့ခေါ်တယ်အဲ့ဒီစဉ္ညာလျှောက်လို့ခုနှစ်ရက်ပတ်လုံးပြီးတဲ့အခါမှာ ယရနာဂရတတ္တာအဲ့ဒါကဘာလဲဆိုရင်ဘောဓိပင်ရဲ့ဘယ်ဘက်အနောက်မြောက်တောင်မှာနော်ဂိုက်3အပေ300လောက်กว่าလိမ့်မယ်အခုတော့အထိမ့်မှဖြစ်နေအုတ်ကူလေးလှုပ်ထားတာရှိတယ်အဲ့ဒီနေရာမှာနတ်တဖန်ဆင်းရတဲ့ယရနာဆန်အိမ်ထဲမှာဝင်ပြီးတော့မှဒီမြတ်စွာဘုရားပြီးဒီမှာတရားတော်များကိုဆင်ကျင်သုံးတတ်တယ်လို့သူကဒီလိုလာတယ်ဒါပေမဲ့ဟိုကအခုနကဇိနာလင်္ကာရဒီကာမှာကြတော့အဲ့ဒါလေးနဲ့မတူတတ်ဘူးနည်းနည်းလေးသူကမှတ်သားစရာကောင်းတယ် ဘာလဲဆိုရင်လူနဲ့ပြမတတ္တဝါတွေတပ်ပိညုတညာယာယီအရတအရတမညာယာယီနော်ကိလေသာအာသောကင်းစင်ရေးဒီကိလေသာအာသောကင်းစင်လို့ရန်တာဖြစ်ရေးသည်တီလာသမာဓိပညာဘယ်နှချက်ရှိလဲ၃ချက်ရှိတယ်သုံးချက်ရှိတဲ့ခါကျတော့ तू ကဆင်ကျင်တာတီလာအတွက်ငါဝိနည်းတရားတွေဟောပြီးပြီတဲ့ဝိနည်းတရားဒီတီလာသက်ခါတယ်မဟုတ်လားလို့တမာရီအဲဝိနည်းတရားဒီတီလာသက်ခါအတွက်တမာရီသက်ခါအတွက်က တုတ်တန်တရားတွေပညာဉာဏ်တွေထိုးထွင်းသိဖို့တွေ့သည်ဗိဓမာတရားဒါတော့အဲ့လိုအစဉ်တိုင်းဆင်ခြင်သွားတာတိလအတွက်ဝိနည်းတရားတွေကိုဆင်ခြင်တယ်တဲ့တမာရီအတွက်တုတ်တန်တရားတွေကိုဆင်ခြင်တယ်တဲ့ဒါတော့ပညာအတွက်ကိုအဘိဓမ္မာကိုဆင်ခြင်တာအဲ့ဒီအဘိဓမ္မာကိုဆင်ခြင်တဲ့ခါမှာလည်းပဲခုနှစ်ကျမ်းရှိတဲ့ထက်အောက်6ကျမ်းကိုဆင်ခြင်တော့ကတော့လောလောကူကူနဲ့သူကဆင်ခြင်လို့ရတယ်နော်တပညုတဉာဏ်ကကြီးပြီးတော့မှဆင်ခြင်တဲ့ဉာဏ်ကအဲကျမ်းတွေကသေးတယ်ပေါ့လေတိမ်တယ်ပေါ့ ပဋ္ဌာန်းကျမ်းကိုရောက်တဲ့ခါမှာတပိညုတဉာဏ်ကလည်းကြီးတယ်ပဋ္ဌာန်းကျမ်းကလည်းကျယ်တယ်အဲ့ဒီတော့အမတန်ကြီးမြတ်တဲ့တပိညုတဉာဏ်နဲ့အမတန်ကျယ်ဝန်းတဲ့ပဋ္ဌာန်းကျမ်းနဲ့ကြိုက်တဲ့အတွက်ကြောင့်မလို့အဲ့ဒီမှာမြတ်စွာဘုရားသွေးတော်သားတော်ကြည်လင်လို့အဲ့ဒီမှာရောင်ကြီးတော်ထွက်တယ်ဆိုပြီးတော့ဆိုတာနော်ဒါလည်းမှတ်သားစရာကောင်းပါတယ်နောက်တစ်ခုသွားကြဆိုဦးဇင်းတို့အရေးကြီးဆုံးသောအပိုင်းအရေးကြီးဆုံးသောတတ္တဟလို့လည်းပြောခြင်းပြောအရေးကြီးတယ်ပိုကြီးတယ်လို့ပဲအဲအရေးကြီးတယ်လို့ပဲပြောကြပါစို့အဇပါလတတ္တဟ ဇဗလတ္တဟဆိုတာကအခုဘောအခုမာဘောဓိဖရာကြီးမှာဆင်းသွားမယ်ဆိုလို့ရှိရင်လေကားဆင်းဆင်းချင်းရှေ့မှာကြောက်တိုက်တစ်ခုရှိတယ်။နောက်ကြောက်တယ်ကအခု12ပေလောက်ပဲရှိတော့မှနဲ့တူပါတယ်။ကျိုးဝီးသားကိုပြန်ပြီးတော့တင်ထားတာအတော့ဒီအတော့ကမင်းလက်ထက်တုန်းကရှိတဲ့ကြောက်တယ်ကသူ့ရနဲ့သူထောင်ထောင်မမရှိတဲ့ဟာတွေကအကုန်လုံးကျိုးပဲတော့ရှိနေတဲ့ကြောက်တယ်လေးကိုအုတ်ခုံလေးလုံးအဲ့ဒီပုံမှာတင်ပြီးတော့လှုပ်ထားတာနော်12ပေလောက်ရှိမှထင်တယ်။အဲ့ဒီကြောက်တယ်တစ်ခုရှိတယ်။အဲ့ဒီကြောက်တယ်နေရာဒီငကိုတော့ကစိတ်ကြောင်းသားတွေ နေတဲ့ညောင်ပင်ရှိလို့အဇပါလာညောင်ပင်လို့ခေါ်တာအခုတော့ကလားတွေကအဲ့ဒီနေရာမှာသူကဆင်းဆင်းချင်းဆိုတော့သူတို့ကပန်းကုန်းတွေဆွတ်ဆွတ်ထားလိုက်တာကိုဝါထိန်လို့ဆနွင်းတွေလိမ့်ထားတာကြားနေရပါလားတော့ရောက်ရင်လည်းအဲ့ဒီမှာကြည့်လိုက်ကြအဲ့ဒီမဟာဗောဓိဖရာကြီးကိုဆင်းဆင်းချင်းနော်အဲ့ဒီမှာကြောက်တိုင်သည်အဇပါလာညောင်ပင်ရှိတဲ့နေရာအဲ့ဒီမှာအဲ့ဒီနေရာကိုရောက်တဲ့အခါကျတော့မြတ်စွာဘုရားဟာနော်ဒီဘသူလာတွေ့တယ်လဲဆိုတော့ အမတမန်ခက်တာနဲ့ဟုံဟင်ကဆိုတဲ့ပုံနာတယောက်လာတယ်အဲ့ဒီပုံနာကမြတ်စွာဘုရားနဲ့စကားလေးပါလေးပြောပြီးတော့သူကပုံနာဆိုတော့ဗျမနာဆိုတဲ့စကားလုံးကိုသုံးတယ်ဆိုတော့အဲ့ဒီသူတို့ထင်တာကသူတို့ဒီအမျိုးဆက်အဖြစ်ပုံနာဗျမနာဗျမနာဆိုတဲ့ဇာတိကနေမွေးလာတဲ့ပုံကိုယ်တွေဒီ automatically သူကလူအမျက်စားအထစ်တန်းစား high class ဒီနေ့ educated people သူတို့အဲ့လိုတွက်ဆထားတာသူတို့ဒီပညာရှိလူတန်းစား နော်လူတကာတွေတမြတ်တဲ့လူဒန်းစားရလို့သူ automatic တွက်ထားတာဒါတော့ဇာတိဗြဟ္မဏဇာအားဖြင့်အမျိုးဇာအားဖြင့်ပုံနာမှာမွေးရင်အလိုလိုနေရင်လည်းသူတို့ကမြတ်ပြီးသားဒါတော့သူတို့ဘာလုပ်တယ်လဲသူတို့ဒီရစ်ပူစော်တယ်ဒါတော့ရစ်ပူစော်တဲ့အကျင့်ဒီဒါမြင့်မြတ်တဲ့ဗြဟ္မာကြီးဖြစ်ရေးအတွက်သူတို့ကလည်းဗြဟ္မာကြီးကပဲဖန်ဆင်းတယ်ဗြဟ္မာပြည်ရောက်ဖို့လည်းရစ်ပူစော်တာနဲ့ရောက်တယ်ဆိုပြီးတော့ယူဆထားတာဒါတော့သူတို့ကဒီဗြဟ္မဏဆိုတဲ့စကားလုံးကိုသုံးတဲ့အခါမှာမြတ်စွာဘုရား force ထုတ်တဲ့အတိပ္ပယ်နဲ့ သူတို့ယူဆထားတဲ့အဓိပ္ပာယ်တွေကတမျိုးစီဖြစ်နေတော့တော့မြတ်စွာဘုရားက तू ကမေးတယ်ဖတ်ကြည့်စမ်းပါဦးဗျာအရှင်ဘုရားတော်မှာုတ်ပြီအင်းဟုတ်ပြီဒါပဲเนาะအဲ့တော့အဲ့ဒီမှာဗျမနဆိုတာလေးကို highlight လုပ်ထားတယ် အဲ့ဒီဗြဟ္မဏသည်သူကဆိုလိုချင်တာကသူတို့အနေနဲ့ဗြဟ္မဏဇတ်ဖြစ်တယ်သူတို့လုံနေတဲ့ရစ်ပူဇော်တာတွေဘာတွေအဲ့ဒီလိုအကျင့်မျိုးကိုရည်စူးပြီးတော့မေးတယ်လို့ဦးဇင်းကဒီလိုယူဆတယ်နော်ဒါတော့မြတ်စွာဘုရားဟောတဲ့ဗြဟ္မဏဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်နဲ့သူတို့ယူဆတဲ့အဓိပ္ပာယ်နဲ့တခြားစီဖြစ်နေတယ်ဒါတော့မြတ်စွာဘုရားလည်း तू ပြောနေတယ် तू ဖော်ထုတ်နေတဲ့အဓိပ္ပာယ်ကမှားနေတယ်မဟုတ်ဘူးလို့တရားဟောလည်းပဲကျွတ်မှာမဟုတ်ဘူးတဲ့ အဲ့ဒါဘာဖြစ်လို့လဲဆိုတော့ဓမ္မစစ်ကြာတရားကိုမဟောသေးခင်မြတ်စွာဘုရားဘယ်ကဲ့သို့သောဂါထာတွေရွတ်လို့ပဲဟောဟောဘယ်ကဲ့သို့သောစုံနိယစကပတိပရောစစ်တင်တွေပဲဟောဟောအဲ့ဒီပုဂ္ဂိုလ်ဒီနောင်သောအခါမှာတရားဓုရရေးအထောက်ပံ့ကလွဲရင်အလွန်ဆုံးဥပမာတပုဒ္ဒနဲ့ဗန္ဓိကတို့လိုနောင်ခါကြလို့ရှိရင်ဘာဖြစ်လိမ့်မယ်ညာဖြစ်လိမ့်မယ်လို့အဲ့ဒီလိုနောင်ခါအတွက်အထောက်ပံ့ကလွဲရင်တော့မဖြစ်နိုင်ဘူးအရတ္တမညာမရနိုင်တရားဓုမရနိုင်ဘူးလို့ဆိုလိုတယ် ဒါတော့ဓမ္မစစ်ကြာလည်းအခုမဟောရသေးဘူးဒီပုံနာဟောရင်ကျွတ်ပါမလားမကျွတ်နိုင်ဘူးအဲ့ဒါဓမ္မတာပဲဒါကြောင့်မှတ်တာဘယ်ဖျားမဆိုဓမ္မစစ်ကြာတရားဥကိုမဟောသေးခင်ဂျားထဲမှာဟောခဲ့တဲ့မြတ်ပုဂ္ဂိုလ်တွေဒီဘယ်သူမှအကျွတ်တရားမရနိုင်သူတို့အလွန်ဆုံးကြောင့်နေတာကနောင်သောအခါမှာဘာဖြစ်လိမ့်မယ်ဆိုတဲ့အထောက်ပံ့ကလေးဝါသနာဘာကိယကုသိုလ်ကောင်းမှုမျိုးစေ့ကလေးတော့ဖြစ်နိုင်တယ်တဲ့ဒါတော့ဒီပုံနာဟောလဲကျွတ်မကျွတ်မှာမဟုတ်ပါဘူးဆိုတော့ပုံနာကိုတရားနာဖို့တရားနာခံသူမဟုတ်ဘဲနဲ့ listener နေရာမှာမထားဘဲနဲ့ကိုယ့်ဘာသာကိုပဲလွတ်မြောက်ပြီးတဲ့ဗြဟ္မဏအဖြစ်ကိုရောက်တော်မူတဲ့မြတ်စွာဘုရားရဲ့အဲဥရန်ကျူးတဲ့ဂါထာလေးကို စုပေါင်းပြီးတော့ gain ရွတ်ဖတ်ပူဇော်ကြည့်ရအောင်ညာယောဗြဟ္မနောဘာဟိတဘာပဓမ္မောနိဟောဟင်္ဂောနေကတာဝောယတတောဝေရံတကုဥတိတာဗြဟ္မစရိယော ဓမ္မေနသောဗျမဝါဒံဝတေယယတတုယတုတရာနတ္ထိကုခိစီလောကေမြန်မာလိုဖတ်ကြည့်ပါဦး Ahem. အဲကောင်းပြီဒါမြတ်စွာဘုရား ဖော်ထုတ်တဲ့ဗျမနရဲ့အတိတ်ပဲတွေပဲတနည်းပြောမယ်ဆိုရင်အဲ့ဒီဗျမနဆိုတာအဲ့ဒီဂုံ9မျိုးနဲ့ပြည့်စုံတယ်လို့ပြောတာ ဒါတော့ဒီတရားတွေကိုဒီလောက်လင်းနေတာတွေကိုဒီပုံနာဟောလဲကျွတ်မှာမဟုတ်ဘူးဆိုပြီးတော့ကိုကိုကိုပဲဒီဗြဟ္မဏအမိယာချင်းအကြောင်းဗြဟ္မဏရဲ့ဂုံဘုတ်တွေကိုကိုဘာသာကိုပဲဥရန်ကျွနေလိုက်တယ်ဆိုလိုတာကဘုရားဒီသူ့ဘာသာသူငါဗြဟ္မဏဖြစ်ပြီးငါတို့လိုပယ်နေမှမင်းလည်းဗြဟ္မဏဖြစ်မယ်လို့ပြောချင်တာဒါပေမဲ့အဲ့ဒါပြောလဲဟိုကနားမလဲဘူးဒါတော့မြတ်စွာဘုရားကဒီနေရာမှာအကျဉ်းရန်တာတည်တဲ့ဗြဟ္မဏကမြတ်စွာဘုရားဘာလို့ဆိုလိုတာလဲရဟန္တာဆိုလိုတာကဲဒါကြောင့် မကောင်းမှုကိုအပပြုပြီးပြီဆိုတာအပပြုပြီးဆိုတာမကောင်းမှုတွေပယ်ထုတ်လိုက်ပြီးပြီလို့ပြောတာနော်ဒါဗျမနဆိုတဲ့ပုတ်ရဲ့ definition နော်ဘာဟိတပါပဓမ္မောအပပြုပြီးသောပယ်ထုတ်အပ်ပြီးသောနော်မကောင်းမှုရှိတယ်ဆိုတာဗမာလိုဖြောင့်ရင်တော့မကောင်းမှုမလုပ်တော့ဘူးလို့ပြောတာဒါဗျမနဆိုတဲ့စကားလုံးရဲ့အတိတ်ပဲမကောင်းမှုတွေပယ်ထုတ်လိုက်ပြီးပြီမလုပ်တော့ဘူးဆိုရင်တော့ရဟန္တာဖြစ်ပြီပေါ့ပြီးတော့တဟုံမှန်မှုချင်းမပြုတတ်ဒါတော့ ရန်တာဖြစ်တဲ့ပုံကောမှာမာနရှိသေးရဲ့လားမရှိတော့ဘူးဒါတော့ तू ကမာနကြီးတယ်ဒါတော့ရန်တာဖြစ်ရင် မာနမရှိတော့ဘူး तू ကတော့တထောင်းထောင်းနဲ့မာနထားတော့လို့ဆိုလို့တယ်ပြီးတော့ကိလေသာမြီးဖန်ရီဆွဆွချင်းမှလည်းကင်းဤတဲ့ဖန်ရီဆိုတာတခြားပြောတာမဟုတ်စိုးစေးပြောတာဒါတော့စိုးစေးဟာဦးဇင်းတို့ဟောဒီလိုတာမန်အဝတ်တွေကိုအဝတ်ပေါ်ကိုစိုးစေးတစ်စက်လောက်ကြာရင်ဘလို့နေမလဲစွဲမသွားဘူးလားစွဲသွားတာပေါ့ဒါတော့ လာကြပြီဆိုလို့ရှိရင်ကြတာနဲ့ဆွဲပြီဒါတော့အဲ့ဒီမှာစိုးစေးရဲ့သဘောတည်မိမိနဲ့ထိတွေ့တဲ့အရာ မှန်သမျှကိုဆွဲစေတတ်တဲ့သဘောရှိတယ်အဲ့ဒီတော့အခုဒီကိလေသာဆိုတဲ့အာယုံတွေကကိလေသာနဲ့အာယုံပေါင်းစုံမိပြီဆိုလို့ရှိရင်တော့ဒါအာယုံကအပြင်ဘက်ကလာတယ်အခန်းကကိလေသာရှိပြီဆိုရင်တော့ဒါဆွဲပြီပေါ့ဗျဟုတ်တယ်မို့လားဒါတော့မြတ်စွာဘုရားမှာကိလေသာဆိုတဲ့အခန်းကမရှိတော့စုတ်တတ်တဲ့အရာမရှိတော့မရှိတော့ခါကျတော့ပိန်း ဘက်ကိုပိန့်ရပေါ်မှာရေးကြတဲ့ခါကျတော့ပိန့်ရကအဲ့ဒီအရေးကိုဆွဲဆုပ်ထားတဲ့သဘောရှိသေးရဲ့လားဆေးနဲ့ဆေးပါတဲ့ရေချလိုက်လဲချောကျသွားမှာပဲရေလည်းမကြံခဲ့ဘူးဆေးလည်းမစွန်းခဲ့ဘူးဆိုတော့ဘာဖြစ်လဲလဲဆိုရင် အပြင်ဘက်ကလာချတဲ့အာယုံဟာကိလေသာဆိုတဲ့ဟောတဲ့ပေါ့နော်ဆေးဆွေးနဲ့ဆိုးဆေးရေနဲ့တူတဲ့ရေသည်နော်တာမန်အရာတွေကိုထိရင်တော့ဆွဲပေမဲ့ပိန့်ရုပ်ပေါ်မှာကြာရင်တော့လိမ်ဆင်းသွားသလိုပဲ အပြင်ဘက်ကရှိနေတဲ့ရူပအောင်တတ္တံခန္ဓာရတ္တံဖုရပါယုံအာယုံ၅ပါးဟာတာမန်ပုဂ္ဂိုလ်တွေဆွဲမဲ့เสียဖြစ်ပေမဲ့ရဟန္တာပုဂ္ဂိုလ်တွေအတွက်ကတော့ဆွဲเสียရာကမရှိတော့ကိလေသာမရှိတော့ဒါကြောင့်မလို့ဒီကိလေသာမြီးဖန်ရီဆိုးဆိုးချင်းမှလည်းကိတဲ့ကိလေသာ မရှိတော့ဘူးလို့ဆိုလိုတယ်စွဲစေတဲ့တရားမျိုးနောက်တစ်ခုကဘာဝနာကမ္မထံစီးပြန်အထုတ်သောစိတ်လည်းရှိဒီနေရာမှာသူတို့ကဗျမနဆိုတဲ့ဖြစ်ပုဂ္ဂိုလ်ဒုပုဂ္ဂိုလ်မြတ်ဖြစ်ရည်တွေသူတို့အလုတ်ကရစ်ပူဆိုတာ ဗုဒ္ဓပြောတဲ့ဗျမနာဖြစ်ရေးကဘာလို့ရမှာလဲကမ္မထအထုတ်လို့ပြောတာတူရဲ့လားလုပ်ငန်းလုပ်ငန်းချင်းမတူဘူးသူတို့ကထောပတ်ကလေးလောင်မိဘုံပေါ်မှာချပြီးတော့မှကင်းကင်းကင်းကင်းနေပါလားဘဲလေးတွေဆွဲဟိုဟာဆိုဒီဟာဆိုဟိုဟာတိတိယာတိကောင်းကင်မြမာကြီးဖြစ်ဖို့ရေးဒါသူတို့လုပ်အဲ့ဒီအလုပ်ဒီသူတို့ကမြမာဖြစ်ရေးဒါတော့အဲ့ဒီလိုလုပ်ရင်သူတို့လက်ရှိဘဝလည်းမြမနာခေါ်မယ်သိပြီလဲဘာဖြစ်မလဲမြမာဘုံရောက်မယ်လို့ပြောတာအဲ့ဒါသူတို့မြမာရဲ့အတိပ္ပယ် ဘုရားကအဲ့ဒါပြောတာမဟုတ်ဘူးဗြဟ္မဏဆိုတာမရှိသမျှအာကုသို့အကုန်လုံးကုံအောင်တရားအထုတ်တဲ့အလုပ်ကို လုပ်တယ်တဲ့အဲ့ဒီအလုပ်ဒီဗြဟ္မဏဖြစ်ရေးလမ်းစဉ်ပဲတနည်းဘာဝနာပွားတယ်ဆိုတာဟာမနောကံစိတ်ကိုအာကုသို့မဖြစ်အောင်ပယ်ထုတ်တာဟုတ်တော့မလားအာကုသို့မဖြစ်ရေးထိန်းထားတာမနောကိုထိန်းထားတာဒါကြောင့်ဘာဝနာပွားတယ်ဆိုတာဟာမနောကံတွေကိုမဖြစ်ရေးမနောတုစိတ်မဖြစ်ရေးတွေပွားများတာဒါတော့နောက်ကနေဘာလာတယ်လဲဆိုရင်ဝါတဲ့ တီလတံဝရဖြင့်စောင့်ထိန်အပ်သောစိတ်နှလုံးလည်းရှိတယ်တီလတံဝရဆိုအမှန်တည်းပြောမယ်ဆိုလို့ရှိရင်တီလနဲ့ထိမ့်မယ်ဆိုရင်ကိုယ်နဲ့နှုတ်ကိုထိမ့်တာဘာနဲ့ဘာထိမ့်လဲတီလနဲ့စောင့်ထိန်ပြီဆိုလို့ရှိရင်ကာယကံနဲ့ဝစီကံထိမ့်တယ်ဘာဝနာပွားမယ်ဆိုရင်ဘာကိုထိမ့်မလဲဒါတော့ကံဟာဘယ်နှပါးလုံးထိမ့်ရမှာလဲသုံးပါးလုံးထိမ့်မှဗြဟ္မဏဖြစ်မယ်လို့ဆိုလိုတာနော်ပြီးတော့မြင့်ညာကြီးအဆုံးအရတ္တဖို့တို့လည်းရောက်ပြီးမြင့်ညာရဲ့အထိတ်ဆုံးသည်အရတ္တဖို့ အဲ့ဒီအရတ္ထဖို့တို့လည်းရောက်ပြီတဲ့အဲ့ဒါဝေဒန်တကူဆိုတဲ့စကားလုံးကပြောတာဝေဒန်တကူဝေဒဆိုတာမဲ့ညာအန္တကအဆုံးဂူကရောက်တာပါရဂူဆိုတဲ့စကားလုံးမျိုးလိုပဲပါရဂူဆိုတာကပညာရဲ့တစ်ဖက်ကန်းကိုရောက်တာဒီပညာနဲ့ပတ်သက်ရင်ဘာမှမသိဆိုတာမရှိအောင်တော်တဲ့ပုဂ္ဂိုလ်ပါရဂူလို့ခေါ်တာဒါတော့ကျုပ်တို့အခုရတဲ့ပါရဂူတွေကဟုတ်ရဲ့လားဗျာဟုတ်ပါတယ်ဗျာကုန်သိတယ်ပဲပြောပါရဂူဆိုတဲ့စကားလုံးကတော့ဒီ ဒီ subject ဒီဘာသာနဲ့ပတ်သက်ရင်အကုန်သိတာဒါတော့ဒီနေရာမှာတော့ဝေဒန္တဆိုတာဝေဒကအရတ္တမဉဏ်ပြောတာအန္တကအဆုံးဆိုတော့အရတ္တမဉဏ်ရဲ့အဆုံးဆိုအရတ္တဖို့ပေါ့ဗျာဂူဆိုတော့ရောက်သွားပြီတဲ့ဆိုလိုတာကအရတ္တမဉဏ်ရဲ့အဆုံးအရတ္တဖို့ရောက်ပြီဆိုရင်သူယန္တာဖြစ်ပြီလို့ပြောတာယန္တာဖြစ်မှဗျမနာဖြစ်မှနောက်တစ်ခုနိဗ္ဗာန်ရောက်ကြောင်းကောင်းမြတ်တဲ့မဲ့အကျင့်ကိုလည်းကျင့်သုံးပြီးပြီနောက်ပြီးတော့ထိုယန္တာသည် ဟုတ်မှန်သောသဘောဖြင့်ငါဗြဟ္မဏဟုသောစကားကိုပြောဆိုတတ်၏အဲ့ဒီအဆင့်ကိုရောက်မှဒါလျင်တဲ့သူဟာဘာပြောဆိုတတ်လဲဗြဟ္မဏလို့ပြောဆိုတတ်တယ်ဆိုလို့ရှိရင်မင်းတို့ပြောနေတဲ့ဗြဟ္မဏဆိုတဲ့နာမည်ဒီဗြဟ္မဏအဆင့်မဟုတ်ဘူးအဲ့ဒါဆိုခေါ်ဗြဟ္မဏပဲဖြစ်မှာပေါ့ဟုတ်တာမင်းတို့ဘာသာမင်းတို့ခေါ်တဲ့ဗြဟ္မဏပဲဖြစ်မှာပေါ့ခုနပြောလို့ဗျာဘာတကူကကိုဘာသာကိုပေးလေရနေကြတာဆိုတော့ဟုတ်တယ်မဟုတ်လားအဲ့တော့အတူပဲဖြစ်မှာပေါ့ဗျာနော်ဒါတော့ဖခင်ကပြောချင်တာကမင်းတို့ပြောနေတဲ့ဗြဟ္မဏဒီဗြဟ္မဏမဟုတ်ဘူး ဗျမနဆိုတာဟောဒီ quality တွေနဲ့ပြည့်စုံမှဒါတွေနဲ့ပြည့်စုံမှဗျမနလို့ခေါ်တယ်လို့မြတ်စွာဘုရားကတော့ပြောတာပဲဒါပေမဲ့လည်းပဲ तू ကဘာမှမသိချဘူးအဲ့ဒီမှာစဉ်းစားကြည့်နော်အခုဦးဇင်းတို့သတင်းပဏ္ဏပတ်ရောက်ပြီလေသတင်း၅ပတ်နော်93ခုနှစ်လေးလီ28ဆိုတော့ဒီနေရာကိုရောက်တဲ့ချိန်မှာဘယ်နှရက်ရောက်လာပြီလဲ26ရက်မြောက်ဘယ်နှဘယ်နှရက်မြောက်လဲဦးဇင်းတို့လူသားတွေထဲမှာအဲ့ဒီပုံနာအရင်ဆုံးတွေ့တာဘုရား ရကို तू အရင်ဆုံးမတွေ့လိုက်ပြီမဲ့လည်းပဲဘာတရားရလဲဘာမှမရောက်ဘလောက်နဲ့နာလဲကဲဒါကြောင့်တချို့ကပြောတယ်ဖះနဲ့မတွေ့လိုက်တာနာတယ်တဲ့မနာနဲ့ကြွတ်မှဟောတာဖះအမောခံပြီးတော့မဟောဘူးနော်အခုကြည့်ဟောလာလို့သူ့ကိုမဟောဘူးကိုမသာကိုလေးပဲပြောနေလိုက်တာဒီကောင်ပြောလဲနားလည်မှာမဟုတ်ဘူးတဲ့ကြွတ်မှာမဟုတ်ဘူးတဲ့နော်အဲ့ဒါကြောင့်မလို့ဒီနေရာမှာဖះနဲ့အရင်ဆုံး သူ တွေ့ပေမဲ့လည်းပဲဘာတရားမှအရမသွားဘူးနောင်လဲဘာ ဘာမဲ့တရားဖို့တရားရမယ်ဆိုတော့မျိုးစိတောင်မဖြစ်ဘူးကဲဘလောက်နဲ့နာတယ်လဲစောစောကြီးတော့တွေးဤဘာအကျိုးမှမရလိုက်ဘူးကောင်းပြီနောက်တစ်ခုသွားမယ်နောက်တစ်ယောက်နော်အခုပထမဆုံးတွေ့တာကပုံနာဟုံဟင်ကဆိုတဲ့ပုံနာပြီးတော့ဘသူလာလဲဆိုတော့မာနကြီးလာပြီဇက်လိုက်ကြီးလာပြန်ပြီတကားနော်စောစောတော့ကဆက်ဆက်လာတိုက်တယ်ဆက်လာတိုက်တော့မပြီးသေးဘူး तू ကလည်းလုံးဝကိုမလျှော့တာနော်အခုဖျားဖြစ်ပြီးလို့၅ဘတ်မြောက် တရင်ဘက်ကိုလာတဲ့ခါကျတော့အဲ့ဒီအဇပါလာညောင်မေးမှာရောက်နေတဲ့အချိန်ကျတော့ तू ကလာသေးတဲ့တခါတည်းခုနှစ်နှစ်ပတ်လုံး तू လိုက်ပြီးအပြစ်ရှာနေတာအပြစ်ကလည်းဘလို့မှရှာလို့မရတဲ့ခါကျတော့အဲ့ဒီမှာ तू ကဘုရားကိုလာပြီးတော့မှပြောတဲ့စကားလုံးလေးဖတ်ကြည့်စမ်းပါဗျာ။အိုးယဟန်ခေါ်တော့မှ အဲ့တော့မြတ်စွာဘုရားအစပါလညောင်မရင်မှာ နေတဲ့အချိန်ခါမှာဒီနေရာဒီဒေသကြီးကဟိုးရှေးတုန်းကတော့သူကဒီဥရုလာတော်ထဲမှာအပါဝင်ဖြစ်လိမ့်မယ်ထင်တယ်နော်ဘာဖြစ်လို့လဲဆိုတော့ဦးဇင်းတို့စာပေကျမ်းကနေမှာဘုရားဖြစ်ပြီးလို့မကြသေးခင်တဲ့အစပါလညောင်မရင်မှာနေစဉ်ခါမှာမန္တကြီးလာပြောတယ်ဆိုပြီးတော့မှဒီတုတ်တန်တွေကိုဦးဇင်းတို့ဒီတာဝုဒ္ဒနိကေထဲမှာမှတ်တမ်းနေတာရှိတယ်မာရတန်ရုပ်တယ်ဒါတော့ဒီနေရာတွေမှာတချို့တော့လည်းပဲတရားဟောတဲ့ဆရာတွေတရားတွေမထည့်ဘူးပေါ့လေ ဒါတော့မြတ်စွာဘုရားဖြည့်ပြီးလို့တရင်၅ပါးမြောက်မှာမာနကြီးကလာတော့မယ်နောက်ရှိတော့အဲ့တော့ဘာလဲဆိုလို့ရှိရင်လူလူစဉ်းစားကြည့်မယ်ဆိုရင်တော်တော်ကိုမခံကျင်စရာကောင်းတာသူကလိပုံကဒါကလိနေတာစဉ်းစားကြည့်လေအိုးယဟန်ကောရမတောကတရားလွှမ်းမိုးနှက်စစ်အပ်သည်ဖြစ်၍စိတ်တညစ်လို့ပြောတာ pressure အခါ depression တွေဖြစ်စိတ်တညစ်လို့နော်စီးပွားတရားမဖြစ်လုံသမျှမဖြစ်ဘွယ်ရာအကြောင်းတွေအခက်လူမှုရေးအကောင်လုံးဘာမှမဖြစ်တော့ကိုလုံးသမျှမဖြစ်တော့နော်အဲ့ဒါကြောင့် လူလူတွေနဲ့စကားမပြောချင်လို့ဒီတော့အုပ်ထဲလာပြီးတော့အကြံမိုင်နေတာလားတဲ့ကင်ပြောတာဖះလာကလေးတာဖះကတယောက်ထဲဒီမှာဖလတ်သမပတ်တွေဝင်စားပြီးတော့မှအငိမ့်တက်ကြီးငိမ့်ပြီးတော့ဝိပုဒ္ဓတုခါတွေခါတွေရနေတဲ့အချိန်ကမှ तू ကကလေးပုံကြည်စမ်းဘယ်လောက်များမခံချင်စရာကောင်းလဲနော်ကိုလှုပ်ထားတယ်မအောင်မြင်လို့တောကတွေလွှမ်းမိုးပြီးတော့မှလူတွေအတွေ့မခံရလို့စကားမပြောချင်လို့တော်တယ်လားငိုင်းနေတာလားတဲ့နောက်ပြီးတော့တခါဘာပြောသေးလဲ သင်ဒီအရာထောင်သောဥစ္စာတို့ကိုဆုံးရှုံးခဲ့လေသလိုဆိုလိုတာစီးပွားပစ်ပြီးတော့စိတ်ညစ်လို့ဒီလာနေတာလားတဲ့သူပြောဖို့ဆိုဘုရားအဖြစ်ကစီးပွားတောင်ဆင်းလို့အောင်ပေါ့နော်ဒါတော့စီးပွားပြစ်လို့ဒီနာလာငိုင်းနေတာလားတဲ့ဒါမှမဟုတ်ရင်လည်းပဲအရာထောင်မကသောဥစ္စာတို့ကိုလိုချင်တောင်းတ၍ဒီလိုကိန်းတောင်းတာကအကြံမဲ့နေလေပြီသလားတခါတလေကျတော့ကိုကလိုချင်တယ်တောင်းတတယ်မရတဲ့ခါကျတော့စိတ်ညစ်တယ်တော်တယ်သွားငိုင်းတယ်ဒါမျိုးပြောတာမင်းအဲ့လိုလာငိုင်းနေတာလားလို့သူကလာပြောတာ မဟုတ်မှလည်းသိတယ်တစ်တစ်မဲ့ဂလိနေတာခိုင်းပြီးတော့တခါသုံးဖို့မြို့ရွာအတွင်းလွန်လွန်မင်းမင်းအာဟုသူမှုပြဆူလိုတာပြရက်ထက်ရွာထဲမှာမကောင်းတဲ့တခါလည်းကလာမကောင်းတာတွေလုပ်ခဲ့တဲ့ခါကျတော့ရက်ထက်ရွာတော့ကိုယ့်ရက်ထက်မှာမကောင်းတာတခုခုနော်လူရှင်းမှာမျက်နာမဖော်လောက်တဲ့အာဟုသူမကောင်းမှုဒုစရိုက်ကိုလုပ်ပြီးပြီဆိုလို့ရှိရင်ကိုယ့်ရက်ကိုယ့်ရွာထဲပြန်ရည်သေးလားဒါတော့တိပြင်သွားကြတာမဟုတ်လားလို့ဟိုတော့ဟိုတော့ဟိုမြို့ဟိုရွာအဲ့ဒီလိုမျိုးပြောတာသူပြောချင်တာက ကိုရကိုရွာထဲမှာမကောင်းမှုဒုစရိုက်တွေလုပ်ပြီးတော့ရှစ်လို့မျက်နှာမဖော်ဝင်လို့တော်တဲ့လာနေတာမဟုတ်လားဂေါရမတဲ့သူကပြောတာအကိုင်းဘလောက်ကလိလဲကလိနေတာဒီစကားတွေကအကောင်းများမထင်နဲ့နော်ဒါတော့အဖက်ကြောင့်လူအများနဲ့မိတ်ဆွေဖွဲ့မှုကိုနော်မိတ်ဆွေဖွဲ့မှုမပြုလေတယ်လဲဆိုလိုတာကလူတွေနဲ့ပေါင်းသင်းဆက်ဆံစကားပြောနေပြီဆိုလို့ရှိရင်တမာရီမပြတ်ဘူးလားသူအကွက်ကအဲ့ဒါလိုချင်တာဒီလူတမာရီပြစ်ပြီးတော့ဘာပဲဖြစ်ပြော အလုတ်ရှုပ်စေရေးအတွက်ပြောတာဒါတော့လူတွေနဲ့ရှောက်ပြောနေရပြီဆိုလို့ရှိရင်တမာတိပြစ်တယ်လေပြစ်တော့ तू လုံးမဲ့တရား तू ရမဲ့တရားမရတော့ဘူးအဲ့ဒီအကွက်ကိုဖန်တာဒါတော့မြတ်စွာဘုရားကိုဒီကောင်ဘာလာလုတ်တယ်လဲဆိုတာသိတော့ဘုရားပြန်ပြောတယ်ခိုင်းအိမ်မှာဘုရားပြန်မိန်နေရလေဖတ်ကြည့်ဟိုးမာနတ် ဟုတ်ပြီရပြီနော်ကဲဒါတော့ဆိုလိုတာကမြတ်စွာဘုရားဆိုတာဒုက္ခဖြစ်ဖို့အကြောင်းတရားဒုက္ခဆိုတာကလောဘရှိတဲ့သူဖြစ်တာလေဟုတ်တယ်မလားလောဘကိုလိုချင်တာတွေမရဘူးကိုကိုဖြစ်ချင်တာတွေမဖြစ်ဘူးဆိုတာဒုက္ခရဲ့အကြောင်းပဲဒါကြောင့်မလို့ဒုက္ခရဲ့အကြောင်းရင်းတွေအကုန်လုံးတူးပြဖြစ်လိုက်ပြီတဲ့မြူကလေးလောက်တောင်မရှိတော့ဘူးတဲ့ဒါတော့အခုချိန်မှာဇန်တမာဘတ်တွေဝင်စားပြီးတော့နေတာဒါတော့ဘဝတဏ္ဍာကိုလည်းဖြတ်တောက်ပြီးပြီတဲ့ဒါတော့ ဇန်တမာဘတ်တွေဝင်စားပြီးတော့ဇန်ရဲ့ချမ်းသာတမာဘတ်ရဲ့ချမ်းသာတွေကိုခံစားနေတာဝိမု ക്തി ဒုက္ခလို့ခေါ်တယ်။နော်ဒီ bliss of the liberation ခေါ်တာပေါ့ကိလေသာတွေကလွတ်သွားတာ။နော် the happiness of liberation ကိလေသာကလွတ်လို့ခံစားနေတယ်တမာဘတ်ကိုခံစားနေတာတဲ့ maintain လို့တော့ကတွေနဲ့အကြမ်းမိုင်းနေတာမဟုတ်ဘူးလို့ပြောတာ။အဲ့ဒီတော့မာနကတခါထတ်လျှောက်သေးတယ်။အဲ့ဒီစကားလုံးဖတ်ကြည့် ကဲဒါသူ့ရွယ်ချက်သူ့ရွယ်ချက်ကအဲ့ဒါပဲဒါတော့မြတ်စွာဘုရားကိုလာပြီးတော့ဟိုလိုကလေးဒီလိုကလေးဘုရားပြောရမယ်ဆိုအဲ့ဒီလူတယောက်အချိန်မကုန်ကုန်အောင်လာဖြုံးနေတာရွယ်ချက်လွဲမလွဲလွဲအောင်လုပ်နေတာဒါကြောင့် तू ကဘာပြောတယ်လဲဆိုတော့ပြောလို့မရတော့တဲ့အခြေအနေလဲရောက်ရောမထူးဘူးဆိုပြီးတော့သူ့ရဲ့ရွယ်ချက်ကိုထားပြောတာရဟန်းကောတော့မှာတဲ့ ကိုယ့်ဘာသာကိုဖျားဖြစ်လို့ကျင့်လို့လွတ်သွားပြီကိလေသာကလွတ်ရင်လေကိုယ့်ဘာသာကိုအေးအေးဆေးနေပါလားဘာဖြစ်လို့သူများတွေသွားဟောနေမှာလဲတဲ့ဆိုတော့တတ္တဝါတွေကို तू အတန်တရားကလွတ်မှာကြောက်တယ်ဖျားသွားတရားဟောမှာဆိုလို့ကိုယ့်ဘာသာကိုလွတ်မြင်လဲလွတ်တဲ့အတိုင်းလေးအသာလေးနေပါတော့လားဘာလို့သူများတွေသွားဟောနေမှာတုံးလို့ပြောတာဒါသူရွယ်ချင်းမဟောစေချင်တာနော်ဖျားကလည်းဘယ်ရမလဲ very stubborn ဖတ်ကြည့်အောက်ကဟော ဘုရားလည်းခတင်းတင်းပဲဟုတ်တယ်မလားတာမန်လူလူပြောတော့ဘုရားလည်းခေါင်းမာမာပဲနော်မင်းပြောချင်တာပြောလှုပ်ချင်တာလှုပ်ငါတော့ဟောကိုဟောမှလို့ပြောတာနော်အဲ့တော့ဘုရားလည်းအဲ့လိုပြောလိုက်တော့ तू ကသူ့ရဲ့ရွယ်ချက်အလိုမပြည့်တော့စင်ကြီးပြီးတော့ပြန်သွားတာအဲ့တော့ပြန်သွားတဲ့ခါကျတော့တိတ်တော်ခဝဝေလာဘယ်ပြန်တယ်လို့တော့မသိဘူးပြန်တဲ့နေရာမပါဘူးနော်ဒါတော့ तू ကတာဝရင်သာအာ तू ကပရဏမိတာဝသဝတိနှက်ပြီးတော့တက်တယ်တော့မဟုတ်တော့ဘူးထင်တယ် ဘာဖြစ်လို့လဲဆိုလို့ရှိရင်အောင်နာကကတ်နေတဲ့ဇလန်းက तू ဘယ်နေတယ်လဲဆိုတော့လူပြည်ကနေ तू မပြန်သေးဘူးဖရဘလို့မှနှောင်းလို့ရှင်းလို့မရတဲ့ခါကျတော့စိတ်တညစ်ပြီးတော့မြေကြီးပြင်ကိုဒုံနေချင်နေတာနော်ဒါတော့လူတွေမှအကြံမရင်မြေကြီးပြင်ဒုံချစ်တာမဟုတ်ဘူးမန္တကြီးလည်းစိတ်ညစ်ရင်မြေကြီးပြင်လာဒုံနေချင်နေတာဒါဆိုရင်ဒါကိုထောက်တော့အပြင် तू နှက်ပြီးတော့ပြန်မတက်သေးဘူးလူပြည်မှာပဲရှိသေးတယ်ဒါတော့သူ့ဖေအဲ့ဒါလိုဖြစ်နေတာကို သူသမီး၃ယောက်ကတွေ့တာဘာဖြစ်နေတာတော့အဖေတဲ့သူသမီး၃ယောက်ကတဏှာရဲ့ရတိရဲ့ဟိုတဲ့ရကားရဲ့ဆိုပြီးတော့နော်အဲ့တော့သူ့ရဲ့သမီး၃ယောက်ရှိတယ်အဲ့တော့အဲ့သူသမီး၃ယောက်ကနေပြီးတော့မှတဏှာတဲ့အရတိတဲ့ရကားတဲ့အဲ့ဒီသမီး၃ယောက်ကနေပြီးတော့လာသူ့ဖေရဲ့ဖြစ်ပုံပြစ်ပုံကိုတွေ့တာဒါတော့အကြောင်းဆုံးပြောလိုက်တော့ဘုရားကိုသွားပြီးတော့အဲ့ဒါလိုနှောက်ရှစ်တာပေါ့ဗျာ သူ့ရဲ့လုံအင်ဆန္ဒမပြည့်တဲ့ဆိုတဲ့အကြောင်းတွေအကုန်လုံးပြောပြတဲ့အခါမှာသူသမီးတွေကလည်းဟာအဖေရဲ့မပူပါနဲ့တဲ့အဖေသမီးပဲတဲ့ဟုတ်လားဒါတော့သူတို့ရဲ့စွမ်းအင်တွေကလည်းဘာတွေလဲဆိုတော့မာယာဘောင်းရှိသမျှအကုန်လုံးကိုအကုန်တက်တယ်နော်အဲ့တော့ရှိသမျှမာယာတွေအကုန်တက်တယ်ဆိုတော့အဖေသမီးပဲပေါ့ तू ကအစွမ်းထက်တယ်ပေါ့ဆိုတော့အဲ့ဒီတော့ဘာပြောသလဲဆိုတော့ငါသမီးတွေတဲ့ ပေါ့ပေါ့ကလေးမမှတ်နဲ့နော်ဂေါရမကကိလေသာကုန်ပြီးသားနင်းတို့သွားလို့လဲလှည့်ကြည့်မှာမဟုတ်ဘူးအဖေရဲ့ကြည့်ကြည့်ပါအောင်ပေါ့နော်ဒီကရှိစညာမာယာကြော်ခွက်နဲ့အကုန်လုံး level ဆွတ်ပြီးတော့အဖေနေတဲ့ပြန်ရအောင်ခေါ်လာမယ်တဲ့တပီးတွေကလည်းမလျှော့ဘူးအဲ့ဒီတော့တခါတည်းဖះရှိတဲ့နေရာအခုနကနေရာကိုပြန်သွားပြီးတော့တခါတည်းသူတို့သွားနေတဲ့ပုံတွေဦးစင်းစားတဲ့ထဲပါဖတ်စားတဲ့တော့ပါတာဖတ်ခဲ့တာပဲဒါမှမပြောရဲဘူး မပြောရဘူးခမရတို့ဘာတွေပါတယ်လဲသိချင်လို့ရှင်နက်ကလတာသွားကြည့်ကြပြီတော့အဲ့ဒါနော်အဲ့ဒီတော့သူတို့ကတခါတည်း12နှစ်သမီး73နှစ်သမီးလောက်ကစပြီးတော့50 60ခါဟန်းဟန်းလောက်ထိအောင်ကို အစင်တိုင်တန်းစီပြီးတော့ပုံစံမျိုးစုံနဲ့ဖန်ဆင်းလိုက်တာနော် ဖန်ဆင်းပြီးတော့ဘုရားကိုတခါတည်းပြောလိုက်တာအမေသူအောက်တန်လေးနဲ့ပြောတာအောက်ကျိုးပြီးတော့အရှင်ကောရမတဲ့အရှင်ကြီးရဲ့ခြေရင်းမှာဝတ်ဆင်းပြီးတော့အလုတ်ကျွေးကလေးများပြုစမ်းပါရစေဆိုပြီးတော့မှအဲ့တော့သူတို့အဲ့လိုအပြုစုအညူရလေးနဲ့လာတဲ့ခါကျတော့ဒီဟာမတွေကသူ့လာနှောက်ရှင်းနေဆိုမြတ်စွာဘုရားလည်းမျိုးလုံးမှိတ်ပြီးတမပတ်ဝင်စားနေတာအဲ့ဒီမှာသူတို့လည်းဘာမှမတတ်နိုင်ပြန်သွားတာဒါတော့သူ့ဖေပြောငါမပြောဘူးလားတဲ့ခိုင်သူ့ဖေကပြန်ပြောတယ်နော်အဲ့ဒီတော့အဲ့ဒါနဲ့ နော်သမီး၃ယောက်စက်ကူလာတာလဲဘုရားကိုမနိုင်ဘူးဒါတော့အဲ့ဒီအဇဘာလာတရင်အဲ့ဒီအဇဘာလာညောင်ပင်မှာနေတော့မဲ့နောက်တစ်ရက်လောက်နေမှာပေါ့တခါထပ်ပြန်လာပြန်တယ်မနကပြန်လာတယ်အဲ့ဒါကဘာကြောင့်လာတယ်လဲဆိုတော့မြတ်စွာဘုရားကလက်လက်လောလောမကြသေးခင်ကအတ္တကိလမတာအကျင့်ဆိုတဲ့အကျင့်ဇိုးကြီးမာယွန်းနဲ့အကျင့်ကြီးကနေပြီးတော့မှထွက်မြောက်လာလို့အကျင့်မှန်ကိုရောက်လို့ငါတော့လွတ်ပြီဆိုတာလေးကိုမြတ်စွာဘုရားကနော် အဲ့ဒီချိန်မှာပီတိဖြစ်တာပေါ့ဗျာစိတ်ထဲမှာကြမ်းပြီးတော့ပီတိဖြစ်နေတာနော်ဒါတော့ဒီငါဒီအလွန်ပြုနိုင်ခဲ့သောဒုက္ခရကာရိကာဒုက္ခရစရိယာအကျင့်မှလွတ်မြောက်လေပြီဒါသူ့ကိုယ်ကိုသူအမှန်တရားကိုရောက်လို့ဘုရားဖြစ်တဲ့အခါမှာငါတော့လွတ်လိုက်ပြီဆိုတော့ဒီလွတ်မြောက်မှုကြီးကိုဘုရားနော်ပီတိဖြစ်တာပေါ့ပြီးတော့အကျိုးစီးပွားလားလားမြမရှိသည့်ဤအကျင့်မျိုးမှလွတ်မြောက်ခဲ့လေပြီသူကျင့်တာကြည်စမ်းသေဖို့နောက်ထပ်ခြေတလန်းလန်းလန်းသေနေပြီသေတော့မှာ ဆိုတော့ဒီလောက်ကျင့်တာသေဖို့ကိုနည်းနည်းကလေးလက်မတန်လေးမှနောက်တလှမ်းပြန်ဆုပ်လိုက်လို့ခြေထောက်ကိုပြန်ယုတ်လိုက်လို့ဒါတော့အဲ့ဒါလောက်ကျင့်တာတောင်မှဘာအကျိုးရလဲဘာအကျိုးမှမရဘူးပင်မနာပဲရှိတာဒါကိုပြောတာဘာအကျိုးမှမရှိဘူးတဲ့လွတ်မြောက်ခဲ့လေတပ်ပိညုတညာကိုလည်းပဲမုတ်ချပံမဲ့ရခဲ့လေပြီအကျင့်ပြောင်းကျင့်လို့နော်မှန်ကန်တဲ့ကျင့်ကိုကျင့်လို့ကိလေသာကပင်အငြိအကျစ်တသင်းမှာလွတ်မြောက်လေပြီဆိုတော့စိတ်ထဲလေးမှာအဲ့ဒါလိုဖြစ်ပြီးတော့ကြံစီပြီးတော့ပီတိဖြစ်နေတော့ကိုမာနကြီးကလာပြန်တဲ့တခါ နော်လာပြီးတော့မှတပောကံမှာအပက်ကံမှာယေနယေနတုတ်စတိမာနဝါဆိုပြီးတော့သူပြောချင်တာကမြန်မာလိုကမြတ်စွာဘုရားကဒီဒုက္ခရစရိယအကျင့်ကြီးကနေထွံ့မြောက်ခဲ့လေပြီဆိုပြီးတော့အကြံဖြစ်တာကိုသူကပြန်ပြီးတော့မဟုတ်ဘူးကိုအကျင့်မပေါက်ဖဲနဲ့ထွက်ခဲ့တာလို့သူကဆွဆွဲတာလန်တိုးတစ်ပြင်းနဲ့ဆွဆွဲတာလန်တိုးတစ်ပြင်းနဲ့ထွက်ခဲ့တယ်လို့ဆွဆွဲနေတာဒါကြောင့်သူသူငါငါတတ္တဝါတို့သည်အပူတစ်ပြင်းအာထုတ်ပြုကျင့်ခြင်းမှာ ကွယ်ကွင်းရှောင်ဖယ်ကြသဖြင့်မစင်ကြယ်ကြကုန်ဆိုလိုတာကဒီဝိမု ക്തി လွတ်မြောက်ရေးဝိသုဒ္ဓိစင်ကြယ်ရေးကိလေသာကလွတ်မြောက်ရေးကိလေသာကစင်ကြယ်ရေးအကျင့်ကိုအဲ့ဒီခေတ်တုန်းကအတ္တကိလမထာအကျင့်ကကျင့်မှသာလျှင်ရမယ်လို့ခေတ်စားနေတဲ့အချိန်ပြောတာမာနကြီးကလည်းဒါကိုပဲယုံကြည်တယ်တတ္တဝါတွေကလည်းဒီလိုယုံကြည်ထားတာတော်တော်ဒီကျင့်ကြီးကမဇ္ဈိမဒေသတစ်ခွန်းလုံးမှာ popular ဖြစ်တယ်ယုံလဲယုံထားတယ်ဒါကြောင့်မလို့မြတ်စွာဘုရားကဒါကြီးကိုမှားလို့စွန့်လိုက်တဲ့အချိန်ခါမှာ ဘာပြောတယ်လဲဆိုတော့ဒီမှာအိုးယဟန်နော်သင်ဒီထိုတပအကျင့်မှာရှောင်ဖယ်လာခဲ့သည်ဖြစ်၍အဲ့ဒီမှာမှားနေတယ်အစင်ကျယ်ဖြစ်မစင်ကျယ်နော်မစင်ကျယ်ပါပဲလေဆိုလိုတာကကိလေသာလည်းမစင်ငယ်ပဲနဲ့ကိလေသာလည်းမကုံပဲနဲ့လို့ဆိုလိုတယ်မကုံပါပဲနဲ့ကိုယ့်ကိုယ်ကိုစင်ကြယ်ဤဟုထင်မှတ်နေပြီစင်တယ်လို့ထင်နေတာတဲ့မစင်မှုတဲ့တင်းဒီစင်ကြယ်ရလမ်းကြောင်းမှကောင်းကောင်းကြီးဖယ်ခဲ့လိမ့်ပြီဆိုလိုတာကအမှန်ကန်ကျင့်နေတဲ့ဒီတပကျင့်ကနေ ထွက်ခွာထွက်လမ်းလွဲခဲ့ပြီလို့ပြောတာလမ်းမှန်ကနေလွဲထွက်လာပြီလို့ပြောတာဒါတော့မြတ်စွာဘုရားပြန်ပြောတယ်မန္တကြီးကိုအနတ္ထတန်ဟိတညတ်တော်ရံကိစီအမအမရံတပံအမရံတပံတပံနတ္ထာဝဟံဟောတိဖိယရိတံဝဓမ္မနီတဲ့အဲ့ဒီမှာမြန်မာပြန်ကဘာလဲဆိုရင်နတ်တို့ဘုံနှံမြုံမှန်းပြုကျင့်အပ်သောကြောင့်အမရမြည်တော်အဲ့ဒီဟာလေး highlight လုပ်ထားတယ်နော်အဲ့ဒီအဲ့ဒီခါတော့ကအမတန်ပင်ပန်းလှတဲ့ ပြင်းပြင်းထန်ထန်ကျင့်တဲ့တပအကျင့်လို့ဒါခက်အခေါ်သူတို့ခက်ကအခေါ်နော်ဒိုရိမုတ်အတ္တကိလမထအကျင့်သည်အဲ့ဒီခေတ်အဲ့ဒီအခါမှာတမိုင်းကိုပြန်ကြည့်မယ်ဆိုရင်အဲ့ဒီခေတ်တုန်းကလူတွေဒီရည်ရွယ်ချက်နှမျိုးရှိတယ်တမျိုးစီထိုအကျင့်ကိုကျင့်ရင်ကိလေသာမှလွတ်တယ်လို့ယုံကြည်ထားသူကတပိုင်းနောက်တစ်မျိုးကအဲ့ဒီအကျင့်ကိုကျင့်ရင်နတ်ပြည်နဲ့နတ်ပြည်မြမပြည်ရောက်တယ်လို့ယုံကြည်ထားသူကတပိုင်းနှစ်ပိုင်းရှိတယ်နော်ဒါပရမနောက်တစ်ပိုင်းကဘာလဲဆိုရင်မသေးရာဘုံဌာနထွက်လန်း ထွတ်ရက်ပေါက်လန်းသို့မျောမှန်းကကျင့်အပ်ပြုကျင့်အပ်သောကြောင့်အမရမည်သောအပူရပြင်းကျင့်ရသည့်အတ္တကိလေသာအတ္တကိလေသာနိရောဂအကျင့်ဟူသည်များကိုအဲ့ဒီမှာသူတို့ခက်တုံးကဘာရွေကျစ်တနေကျင့်တယ်လဲဆိုတာတမိုင်းကစကားပြောနေတယ်။ဟိုစင်းတော့ history ကိုပြန်လေ့လာတဲ့အခါမှာစာကိုဖတ်ရင်းနဲ့အဲ့ဒီခက်ကဘာရှိတယ်လဲဆိုတော့သိရတယ်။တမိုင်းဆရာကလာပြောမှာမဟုတ်ဘူးတော့။တမိုင်းကဖရားတွေဘယ်လောက်အသက်တန်းဘယ်သူတဲခဲ့တယ်လဲဘယ်လောက်ရင်တယ်လဲပဲပြောမှာဒါတွေကိုသူတို့ပြိကတဲ့ကိုလာမဝေဖန်နိုင်ဘူး။ ဒါတော့ဦးဇင်းတို့ကပိဋကကိုဖတ်တဲ့အခါမှာဒီစာကိုဒီလိုပြောရင်ဒီခက်ကအလူတွေကဘလို့ယုံကြည်တယ်လဲဆိုတော့ဦးဇင်းတို့ conclusion ဆွဲရတယ်ဒါတော့ပထမအနဲ့အတိတ်ပဲဒီဝါဆိုတာဒုတိယအတိတ်ပဲပေါ့နော်နတ်ဘုံနတ်နန်းကိုမြှော်မှန်းပြီးတော့ကျင့်တယ်ဆိုတာကိုဘာသာပြန်တဲ့ကျမ်းစာတွေကတော့အဲ့ဒီပထမအနှစ်နဲ့ပြန်တယ်ဒါတော့တပကျင့်ကိုနိဗ္ဗာန်နတ်ပြည်ရောက်ရေးအတွက်ကျင့်တယ်လို့ဦးဇင်းတို့ကပထမတဏီသိရတယ်နော် ဒါကအမရဆိုတာကအောက်နားလေးမှာဦးစင်းရေးထားတယ်အမရဆိုတာကဦးစင်းတို့ဗမာပြည်မှာအမရပူရမြို့ဆိုတာရှိတယ်မဟုတ်လားလို့အမရဆိုတာမသေးရမြို့လို့ပြောတာအမရပူရဆိုတာမြို့နော်မရကသေးတာအမရဆိုတာမသေးတာပူရကမြို့မသေးရမြို့လို့ပြောတာဒါပေမဲ့အဲ့ဒီနတ်ပြည်မှာလည်းအမရပူရဆိုတာကနတ်မြို့တော်ကြီးရှိတယ်ဆိုတော့ဩအမရပူရဆိုတာနတ်မြို့တော်ကိုရောက်ချင်လဲအမရပူရလို့သုံးတာပဲဒါကြောင့်အမရပူရဆိုတဲ့စကားလုံးကိုသုံးတာနှစ်မျိုးအတိပ္ပယ်ကွဲတယ် နတ်ပြည်ကိုရောက်ချင်ရင်လည်းအမရပူရလို့သုံးတယ်မသေးယာဌာနထွက်ရလမ်းပေါက်တာကိုလည်းအမရပူရသုံးတယ်အမရလို့သုံးတယ်ပူရမပေါက်တာဆိုတော့မာစီစရောကြီးကဒုတိယအထိပ္ပယ်နဲ့ယူပြောထားတယ်ကျန်တဲ့ဆရာတော်တွေတော်တော်များများကအမရဆိုတဲ့စကားလုံးကိုမသေးယာနတ်ပြည်ရောက်ရေးအတွက်နတ်မြို့တော်ကိုရောက်ဖို့ကြင့်တယ်လို့ဒီလိုယူဆတယ်မာစီစရောကြီးကမဟုတ်ဘူးနော် तू ကဘယ်လိုယူစလဲဆိုရင် လူတွေဒီနေ့ခေတ်လော်ဂီလိုင်းမှာပြောသလိုမသေးပဲထွက်ရပေါက်တဲ့လမ်းကိုရောက်ဖို့ကြင့်တယ်လို့ယူထားတာဒါလည်းစိတ်ဝင်စားစရာကောင်းတယ်ဆရာတော်ကြီးတွေးခေါ်ပုံဟာဦးဇင်းတို့မတွေးမိဘူးတောင်ဒါတော့ဟုတ်တယ်လူတွေကအဲ့ဒီခေတ်တုန်းကအကျင့်တွေဒီအိန္ဒိယရဲ့ဒသနာတွေဒီဗမာပြည်ကိုမလွှမ်းမိုးဘူးလားလို့ကပကံခက်ရောက်တော့မရှိနေဘူးလားလို့အဲ့ဒါတွေပါနေပြီအဲ့ဒီကျင့်တွေရှိနေပြီထွက်ရပေါက်တွေမတွေ့ဘူးလားလို့ပကံခက်မှာထွက်ရပေါက်ဆရာတွေအများကြီးပဲအများကြီးပဲဒါအိန္ဒိယဘက်ကလာတာတွေအဲ့ဒီအကျင့်တွေက ဒါကြောင့်မလို့ဒီအမရဆိုတဲ့လမ်းဒီထွက်ရပေါက်လမ်းလို့မာစီဆရာကြီးပြန်ဆိုတဲ့အတိတ်ပဲဒီယုတ်တိရှိတယ်ဒါကိုသိစေချင်တာဦးဇင်းကဒါကြောင့်တပဆိုတဲ့အတ္တကလိမထာကျင့်သည်တချို့လူကနတ်ပြည်ရောက်ရေးအတွက်ကျင့်တယ်တချို့လူကထွက်ရပေါက်အတွက်ကျင့်တယ်ဒါကိုသိအောင်လို့ပြောတာဒါတော့အဲ့ဒီအကျင့်ကိုမန္တကြီးကလမ်းမှန်လို့ပြောတယ်ဘုရားကလမ်းမှန်လို့ပြောတယ်အကျိုးမရှိဘူးတဲ့ဒါကြောင့်အတ္တကလိမထာဆိုတဲ့အကျင့်ကဘာနဲ့တူတယ်လဲဆိုရင်တဲ့ ကုန်းပေါ်မှာနေတဲ့လူတွေ့ပေါ့နော်ကုန်းပေါ်မှာရှိနေတဲ့လှေတို့ဖောင်တို့ဟာအဲ့ဒီအတွေ့ကြီးကိုထိုးဝါတို့တော့လှော်တက်တို့ဟာအသုံးကြပါအောင်မလားမကြဘူးလေထိုးဝါတို့လှော်တက်တို့ဆိုတာကရေထဲမှာသွားတဲ့ဖောင်တို့လှေတို့တို့အသုံးကြတာဗောဗျာကုန်းပေါ်မှာနေတဲ့သူတို့ကဒီထိုးဝါတွေလှော်တွေလိုသေးလို့လားလို့ဒါတော့အကျိုးမရှိဘူးလို့ပြောတာဘာမှအကျိုးမရှိဘူးဒါတော့မဲပြောနေတဲ့အခုတပဆိုတဲ့အတ္တကလေးမှထားကျင့်လဲပဲတကယ်ဒီဝိသုဒ္ဓိဝိမု ക്തി ဖြစ်ဖို့အတွက် ကိလေသာကစင်ကြယ်ဖို့လွတ်မြောက်ဖို့ဆိုရင်မင်းရဲ့အတ္တကလေးမှဒါအကျင့်ကြီးသည်ဘာမှကိုအလုံးမဖြစ်ဘူးလို့ပြောတာအလုံးဖြစ်တဲ့လမ်းစဉ်မဟုတ်ဘူး it doesn't work ဒီနေ့ကိစ္စကနဲ့ပြောရင်အလုံးမဖြစ်ဘူးမင်းကြီးက useless ဖြစ်တယ်အဲ့ဒါကိုပြောတာဖခင်ပယ်ချပလိုက်တယ်အဲ့တော့ तू က तू ပြောချင်တာမရတဲ့ခါကျတော့မန္တကြီးတကစိတ်ငြိပြီးတော့ပြန်သွားပြန်တယ်နော်ဒါတော့မန္တကြီးကနှစ်ခေါက်ရှိပြီလာတာလာအောင်မနောက်လဲလာစီအချက်သေးတယ်နောက်ဆုံးတယောက်ကြံသေးတယ်ဘယ်သူလဲအဲ့ဒါ နောက်ဆုံးတစ်ယောက်ကအဲ့ဒီဇာပါလညောင်ပင်းမှာရှိနေတဲ့အချိန်ခါမှာတဟံပတိပြမာကြီးနော်တဟံပတိပြမာကြီးအဲ့တော့မြတ်စွာဘုရားကဗာလဲဆိုရင်အဲ့ဒီအဇပါလညောင်ပင်းကမပြီးသေးဘူးခုနှစ်ရက်မရှိသေးတော့ဩတဲ့ငါတပ်ပိညုတဉာဏ်ရှင်တပ်ပိညုတဉာဏ်ရလို့ဘုရားတော့ဖြစ်ပြီဘုရားဖြစ်တဲ့အခါမှာလောကမှာယူသေးစရာလေးစားစရာမရှိဘဲနဲ့ လောကကြီးမှာနေရတယ်ဆိုတာအမတန်မှဒီမတင်တယ်ဘူးပေါ့ဗျာနော်မကောင်းဘူးပေါ့ကိုယူသေးလေးစားစရာဆရာဆိုတာရှိတဲ့တယ်ယူသေးလေးစားစရာပုဂ္ဂိုလ်ဆိုတာလည်းရှိတဲ့တယ်ဒါကြောင့်မလို့ဘယ်ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်ကိုများဆရာထားပြီးတော့ယူသေးလေးစားရပါမလဲလို့ဆင်ခြင်ကြည့်တော့ဒလောကလုံးသီလတမာတိပညာနယ်ပယ်အသီးသီးမှာဘယ်သူမှမြတ်စွာဘုရားလောက်ကြီးမြတ်တာမရှိတဲ့အတွက်ဩဒါတော့ငါလောက်ကြီးမြတ်တဲ့သီလတမာတိမရှိဘူးဆိုလို့ရှိရင်တော့ငါသိထားတဲ့တရားတော်တွေကိုပဲ အယုသေးပေးပြီးတော့နေပါတော့မလေလို့ဒီလိုဆင်ကျင်တာအဲ့ဒီလိုဆင်ကျင်ပြီးနေတဲ့အချိန်ကမှခုနကဓမ္မတိပြမကြီးကဆင်းလာတယ်မှန်ပါတယ်ဗျာတဲ့ပြီးခဲ့တဲ့အတိတ်ကာလတုန်းကဘုရားတွေလည်းပဲသူတို့သိတဲ့တရားကိုပဲဆင်ခြင်ပြီးတော့နေကြပါနေခဲ့ကြပါတယ်ဘုရား။နောင်ပွင့်တော်မူပဲဘုရားရှင်တိုင်းလည်းပဲသူတို့သိတဲ့တရားကိုပဲအလေးမြတ်ထားနေကြပါလိမ့်မယ်။အခုအရှင်ဘုရားလည်းပဲအရှင်ဘုရားသိတဲ့တရားကိုပဲလေးစားပြီးတော့အလေးထားပြီးတော့နေပါလို့ရှောက်သွားတာ။ဒါကြောင့်မလို့ လောကမှာဖះဆိုတာအထိတ်ဆုံးအထွတ်ဆုံးအမြတ်ဆုံးဖြစ်တော်လည်းပဲဖះတည်လည်းပဲလေးစားစရာထားပါတယ်။ဘာဖြစ်ဘယ်ဘယ်တရားထားလဲ။ तू သိတဲ့တရားပေါ့နော်။ဒါကြောင့်ဦးဇင်းတို့လောကမှာလေးစားတဲ့ပုဂ္ဂိုလ်နော်မိမိကိုပဲ့ပြင်းတွင်တင်ဆုံးမမဲ့ပုဂ္ဂိုလ်ရှိတတ်ပါတယ်။မလေးစားဘဲနဲ့နော်အာပုဂ္ဂိုလ်တူတယောက်နော် လေးစားစရာမရှိဘဲနဲ့နေရတယ်ဆိုတာမကောင်းဘူးတဲ့အမှားလုံးမိတတ်တယ်။ကောင်းပြီနောက်ဆုံးတစ်ခုသွားကြစို့ နောက်ဆုံးတစ်ခုအဲနောက်ဆုံးတော့မဟုတ်ဘူးလေသတ္တမမြောက်ဘာတတ္တာဟာလဲမု슬ိန်တာတတ္တာတဲ့မု슬ိန်တာတတ္တာဆိုတာတော့အဲ့ဒီဘောဓိဘင်ကနေပြီးတော့မှအရှိတောင်တောင်ဘက်မှာရှိတယ်နော်ရောက်တဲ့ခါကြည့်ချင်းကြည့်ပေါ့အဲ့ဒီနေရာမှာကန်ကြီးလည်းရှိတယ်ကြည်ပင်ကြီးလည်းရှိသေးတယ်အပိတပင်ကြီးလည်းရှိသေးတယ်ကန်ကတော့ဟိုခက်တုန်းကတော့ဘယ်လောက်ကြီးလဲမသိဘူးဒီနေ့ခက်ကတော့ပေ60ပေ100လောက်ရှိမယ်ပေါ့နော် ဒါတော့တိတ်ကြီးကြီးလည်းမဟုတ်ပါတရားကျော်ကျော်လောက်တရှိမှာပေါ့တရား20လောက်ရှိမယ်ဒါတော့အဲ့ဒီကန်ကြီးကရှေးတုန်းကတော့တော်တော်ကြီးမယ်နဲ့တူပါတယ်ဘာကြောင့်လဲဆိုတော့ငကားကြီးလည်းနေတာ哦ဒါတော့ဒီနေရာမှာမု슬င်နန္ဒကာမင်းကြီးနေတယ်ဆိုတော့ရှေးခေတ်ကတော့ကြီးပါလိမ့်မယ်ဒါတော့အဲ့ဒီအချိန်ကိုရောက်တဲ့နေရာမှာနော်လေကြီးမိုးကြီးတွေတီးထန်လို့ဒီကာလဒီမြတ်စွာဘုရားတရင်သုံးတဲ့အချိန်ကမှအဲ့ဒါမိုးတွေရွာတဲ့ခါကျတော့အဲ့ဒီထက်မှနေတဲ့ငကားမင်းကအပေါ်တက်လာတယ်မြတ်စွာဘုရားတရင်သုံးဖို့အတွက်သူကသူ့တကိုးနဲ့နော် ယတနာတွေအတီးပြည့်တဲ့ចောင်းဆောင်ကြီးကိုဖန်ဆင်းလိုက်လဲရတာပဲဒါပေမဲ့ကိုတကိုးနဲ့လှုပ်တဲ့ကုသိုလ်မျိုးဆိုတာဘယ်လိုလုပ်ဝေယဝဆကုသိုလ်ဖြစ်ပါမလဲနော်ဒါတော့ဒီမှာမု슬င်တာနဂါမင်းကြီးရဲ့အတူယူစရာလေးတော့နည်းနည်းမှတ်တာနော်ပိုက်ဆံချမ်းသာတဲ့ပုဂ္ဂိုလ်များအာနာရှိတဲ့ပုဂ္ဂိုလ်များဒီကုသိုလ်ကောင်းမှုလုပ်တော့မယ်ဆိုရင်တို့ကကိုယ်တိုင်လာလုပ်တာနေတယ်နော်အာနာရှိတဲ့ပုဂ္ဂိုလ်ကသူ့တပည့်လက်သားကိုခိုင်းပြီးတော့လုပ်တာများတယ် ပတ်စံချမ်းသာတဲ့ပုံကွာတဲ့အောက်ကတပည့်လက်သားတွေခိုင်းပြီးတော့နောက်ဆုံးကြမှာဟိုးကရေစစ်ချတဲ့နေရာကြမှာသူကနော်အခန့်သားတွေလာပြီးတော့လောက်တာအခုကြည့်ကာလာနဂါမင်းသူကိုယ်တိုင်တကုတ်ဖန်ဆင်းလိုက်ရွှေဘိမှန်ကြီးတခါတည်းပြီးတယ်ဒါပေမဲ့ကာလာနဂါမင်းကသူ့ရဲ့စိတ်ကူးလေးကဘာလဲငါဤကိုဖြင့်မြတ်စွာဘုရားအဲငါဒီယရဏခုနှစ်ပါးဖြင့်ပြီးတော့ယရဏပြတ်တက်ကြီးကိုဖန်ဆင်း၍လှူဒန်းခဲ့တော့အကျိုးကြီးလိုက်မည်မဟုတ်ဘူးတဲ့ကဲဒါတော့တကုတ်နဲ့လှုပ်တဲ့ကုသိုလ်ကအကျိုးကြီးလားဆိုတော့မကြီးဘူး ငါဤကိုဖြင့်မြတ်စွာဘုရားဝေယဝဆကုသိုလ်ကောင်းမှုပြုလုပ်မယ်ဆိုပြီးတော့မြတ်စွာဘုရားနော်ကျောင်းဆောင်ကြီးတစ်ခုစာလောက်ထိခွေးပြီးတော့မှအဲ့ချက်မှာတော့ပလင်ကြီးရှိတယ်ပေါ့လေမြတ်စွာဘုရားအတွက်နားဖို့နော်အဲ့ဒီပလင်ကြီးကိုအလဲမှာထားပြီးတော့မြတ်စွာဘုရားအထက်မှာခြောင်ချောင်ချီချီဇင်းညာလျှောက်လို့ရတယ်အဲ့ဒီတော့တပတ်လုံးမြတ်စွာဘုရားလေတွေမိုးတွေမမိရအောင်ဆိုပြီးတော့ဗပင်းကြီးအပေါ်နဲ့အုပ်ထားတာအခွေကြီးအပေါ်ထိတ်တယ်ရတယ်ခုနှစ်စီလုံးမိုးတွေပါတယ်ဆဲသွားမှသူ့အခွေကိုဖြုတ်လိုက်တယ် အဲ့ဒါပြီးတော့မြတ်စွာဘုရားရဲ့ပလင်ပေါ်မှာသတင်းသုံးတဲ့အခါမှာ तू ကလူလင်ပြူလို့လာပြီးတော့မှမြတ်စွာဘုရားကိုလာပြီးတော့ကြော့ပါတယ်တဲ့နော်အဲ့တော့အဲ့ဒီတတမှာမြတ်စွာဘုရားကလည်းပဲအဲ့ဒီနဂါမင်းကြီးရဲ့မု슬င်နာနဂါမင်းကြီးရဲ့တကိုးနဲ့ဖန်ဆင်းထားတဲ့ဒီကြောင်းထဲမှာပေါ့နော်ကြောင်းထဲမှာပဲသတင်းသုံးနေတဲ့အခါမှာခုနကပြောတဲ့သူ့ရဲ့ချမ်းသာတွေကိုလည်းရပါတယ်တဲ့အောက်ကဂါထာရဲ့အောက်ကမြန်မာပြန်လေးဖတ်ကြည့်စမ်းပါမဉ္ဉံ၄ပါးဆိုတဲ့မဉ္ဉံ၄ပါးတည်ဟုသော တည်ပြီးသောတရားရှိသည့်ခသိန်းသော嗯。 တဲ့ခြံကတခုရှိသေးတယ်နောက်တစ်ခုငါလောက၌အောင်ပြီးသားပြီနော်ဟုတ်ပြီအဲ့တော့ဒါကိုလူရင်းချုပ်လိုက်မယ်ဆိုလို့ရှိရင်မြတ်စွာဘုရားကဘုရားဖြစ်ပြီးကစားဆိုတော့ဒီကိလေသာတွေရဲ့အနှောင့်အဖွဲအထုဒါတွေကိုခံစားကြရတော့လက်လက်လောလောလေးဟိုဘက်နဲ့ဒီဘက်ကိုနှိုင်းရှင်နေတယ်လို့ဖြစ်မနေဘူးလားဖြစ်နေတော့ဟိုဘက်မှာတော့အဲ့ဒီလိုတွေထားပါတော့နော်ကိုစီးပွားဥစ္စာတွေမပြည့်စုံခင်တုန်းက အလုပ်တွေကိုကြိုးကြိုးဆဆပင်ပင်ပန်းပန်းနေမအိညမအိအစာလည်းပဲပုံမှန်အချိန်မစားရအဲ့ဒီလိုတွေဖြစ်ပြီးတော့စီးပွားတွေကိုကြုတ်ကြုတ်ကြခဲနဲ့တခါလဲလင်တကွက်မရတကွက်သားတကွက်သမီးတကွက်ရှာတဲ့အချိန်နဲ့အားလုံးပြည့်စုံသွားလို့သားသမီးတွေဇနီးမရတွေနဲ့ပြည့်ပြည့်စုံတော့သူ့အချိန်လေးသူတဲတဲတာတာလုံနေတဲ့အချိန်နှစ်ခုနှိုင်းရှင်ကြည့်လိုက်တဲ့အခါမှာဟောတော့ကပင်ပန်းတာတွေကိုပြည့်စုံနေတဲ့အချိန်ကျတော့သတိမရဘူးလားရတာပဲဟိုတော့ကဆိုငါတို့ဟေးလင်မယားနှစ်ယောက်တောင်းမှတခါတည်းထမင်းတစ်ပွဲမတွေ့ရဘူးသားသမီးလည်းမစုံဘူးနဲ့မပြောကြဘူးလားပြောတာပဲဒီတိုင်းပဲဖះလည်းပဲအခုကြည့် ဟောတော့ကဒါတွေကိုခံခဲ့ရတယ်အခုငါတော့လွတ်ပြီတဲ့ချမ်းသာတယ်လို့ပြောတာဒါလိုရင်းချုံရင်ဒါပဲကိလေသာလက်အောက်မှာနေကြတော့ကဒီလိုဖြစ်တယ်အခုတော့ငါဒါတွေလွတ်ပြီချမ်းသာပြီလို့ပြောတာဒါလိုရင်းချုံရင်ဒါပဲเนาะဒါတော့ဒီနေ့ညပြီးအောင်နောက်တစ်ခုသွားကြမယ်ရာဇာယရဏတတ္တဟเนาะဒါတော့အဲ့ဒါကခုနှစ်ခုမြောက်ဖြစ်ပြီ ခုနှစ်ခုနှစ်လေး49ဆိုတော့ဒါဒီနောက်ဆုံးတရင်ဘတ်ကိုရောက်လာပြီ အဲ့တော့အဲ့ကြီးပင်ဆိုတာကတော့ဟောဒီဘောဓိပင်ကြီးရဲ့အခုဆိုရင်မဟာဘောဓိဖရာကြီးညာဘက်တက်တယ်မှာရှိတယ်နော်တောင်ဘက်မှာတိတ်တော့မွေးပါဘူးခဏနီးနီးလေးပဲအဲ့တော့ဂိုင်းနဲ့ဆက်လောက်ကလေးပဲဝေးပါအဲ့ဒီမှာအခုဆိုရင်ဟောတော့ကမူရင်ဒီလင်းလုံးပင်ကြီးကမရှိတော့တဲ့အတွက်ကြောင့်မလို့ဦးဇင်းတို့တောင်တဲ့ဥက္ကဋ္ဌဘုံမူကြီးလှအောင်ကစိုက်ထားလို့အခုရှိသေးတယ်တော်တော်ကြီးနေပြီနော်အဲ့ဒီမှာကြောက်စာလေးလေးရေးထားတယ်ဘုံမူကြီးလှအောင်လှူဒန်းသည်ဆိုပြီးတော့အဲ့တော့အဲ့ဒီလင်းလုံးပင်ဟာအဲဒီတောင်ဘက်မှာအဲ့တောင်ဘက်ကအဲ့ဒီနေရာလေးမှာသူကမြတ်စွာဘုရားတရင်သုံးတယ် အဲ့တော့အဲ့ဒီသတင်းသုံးတဲ့ခါမှာခုနှစ်ရက်ပြည့်လို့ဟိုရင်လောက်အဲ့ဒီသတင်းသုံးတဲ့အချိန်ခါမှာအဲသတင်းသုံးပြီးလို့ခုနှစ်ရက်ပြည့်တဲ့ခါကျတော့ဒီတရားမင်းကတ်လှူတဲ့ဂျေစုသီးခေါ်မှာပေါ့နော်အဲ့ဒါတွေကိုဖုံးပေးတယ်ပြီးတော့မှငကားမင်းကတ်လှူတဲ့ရေဒီအဲ့ဒီရေကိုလည်းဘာတန့်စင်ပြီးတော့မှဖုံးပေးတယ်အဲ့ဒီခါကျတော့ဝမ်းနေပါတယ်သွားတယ်ပေါ့ဗျာနော်ပြီးတဲ့ခါကျတော့အဲ့ဒီခါကျမှနောက်ဘသူတွေလာတယ်လဲဆိုလို့ရှိရင်ဦးဇင်းတို့ အဲကို့ဘမပြည့်ပဲကိုပြောရမှာပဲဥက္ကလာပါတိုင်းနေဟာလားကိုယ်သိညီတော်လာလို့အဲ့ဒီကအဲ့ဒီနေရာကိုဖြတ်တဲ့အခါမှာနော်ကြည့်ရတာကအဲ့ဒီဘောဓိဗေနဖြတ်ဖို့ပေါက်ပါတယ်အဲ့ဒီနေရာအရှိဗေနကနေရင်စရာမြစ်ဒါတော့မြစ်ကြောင်းတိုင်းဖြတ်ဖို့ပေါက်တယ်မြစ်ကြောင်းတိုင်းဖြတ်တော့အဲ့ဒီနေရာနာတစ်ပင်နာရောက်တဲ့အခါမှာလှဲကရှေ့သွားလို့မရဘူးရွှွတ်ရွှွတ်ရွှွတ်လည်းမရှိဘဲနဲ့လှဲပင်းတွေရက်နေတာနဲ့နောက်အဲ့ဒီခါမှာသူတို့ဆွေမျိုးတော်ကြဘူးတဲ့သူတို့ရဲ့နတ်နတ်ကနေပြီးတော့မှဖျားပွင့်နေပြီမိစီမာအတိုင်းမှာမင်းတို့သွားဖူးကြဆိုလို့သွားဖူးတာဒါတော့ဖျားဖြစ်ပြီးကစားဆိုတော့အဲ့ဒီမှာ อืมသူတို့ပါလာတဲ့မုံကျွတ်တို့ပြားစုပ်တို့ပေါက်ပေါက်ဆုပ်လို့နေမှာပေါ့နော်ခီးသွားတဲ့ခါဝေးဝေးရှိရှိဝေးဝေးမချစ်ဖက်နဲ့စားလို့ရတဲ့ဟာတွေပါလာတော့အဲ့ဒါကိုမုံကျွတ်တို့ပြားစုပ်မုံတွေကတ်တယ်ကတ်တဲ့ခါကျတော့ဒီကတ်ပြီးတဲ့ခါမှာသူတို့မြတ်စွာဘုရားကိုလည်းရှောက်တယ်လေနောက်ခါကြလို့ရှင်သူတို့တို့ကိုးကွယ်စရာဖြစ်ဖို့တပည့်တော်တို့ကိုစွန့်ကြဲတော်မူပါတခုခုလေးစွန့်ကြဲတော်မူပါလို့အဲ့ဒါလိုတောင်းပန်တာနော်ဒါတော့ဒီနေရာမှာ တောင်းပုံတောင်းနည်းကလေးလည်းကြည့်ကြအောင်နော်အခုတပုတ်သားနဲ့ဗန်လေးကမြတ်စွာဘုရားကိုတောင်းတာကနောင်သောအခါမှာဘုရားတပည့်တော်တို့နော်ကိုးကွယ်ဖို့အားထားဖို့နော်အတွက်အရှင်ဘုရားတပည့်တခုခုလေးစွန့်ပါလို့တောင်းတာဒါပေမဲ့ဒီနေ့ခေတ်ကြတော့ဘုန်းကြီးတွေလာတောင်းလို့ရှိရင်ရှင်ဘုရားသိတိတင်မိတာလေးရှိရင်တပည့်တော်တို့စွန့်ပါဆိုပြီးတော့လာတောင်းတာဘာမှကျုပ်တို့သိတိတင်မိတာမရှိဘူးရှေးတုန်းကဒီဒီတပုတ်သားနဲ့ဗန်လေးကတောင်းတာက ကိုးကွယ်စရာအဖြစ် အားထားစရာ ဖြစ်လိုက်နာကြင်ကြံစရာဖြစ်အထိတ်မှအယူတည်ပြုစရာဒီလိုတို့ကိုတခုစွန့်ပါလို့တောင်းတာနော်ရည်ရွယ်ချက်ကမတူဘူးအဲ့ဒီလိုတောင်းတဲ့အတွက်မြတ်စွာဘုရားကဒါဟိုတဲ့လောက်တာပေါ့နော်သူ့ရဲ့စံတော်ကိုတတ်ပြီးတော့မှပေးလိုက်တာဒီနေရာမှာနည်းနည်းလေးချက်ပြောရရင်တော့တဘုဒ္ဓနဲ့ဗန္လိကတို့သူတို့ပါလာတဲ့မုံတွေကိုလှူတဲ့အခါမှာမြတ်စွာဘုရားတပိတ်မရှိတော့ဦးစင်ပြောပြီးတပိတ်ကအိန္ဒိယမှာဂလာခိုးသွားလို့ပျောက်သွားပြီ နော်အဲ့တော့မိဂရာထဲထဲမှာပျောက်ခဲ့ပြီးဥရုဝေလာထဲမှာပျောက်ခဲ့ပြီးပြီဒါမတိပင်မှာလူလိုက်တဲ့တပိတ်မရှိဘူးမရှိတဲ့ခါကျတော့မြတ်စွာဘုရားကလည်းပဲတပိတ်မပိုင်လူခံလို့မရဘူးဒါတော့မြတ်စွာဘုရားအလိုတော်တည်တဲ့ခါကျတော့သုမာတိနာမင်းကြီးလေးပါးကအင်ဒနီလာကြောက်နဲ့ကြောက်ညိုနဲ့ပြီးတဲ့တပိတ်ကြီးလေးလုံးကိုနာမင်းကြီးလေးပါးတယောက်တစ်လုံးစီလှူတယ်ဆိုတော့သူတို့ကလည်းလေးလုံးတယောက်တစ်လုံးလှူတဲ့ခါကျတော့မြတ်စွာဘုရားဂိုင်းဒါတော့သူတို့လက်ကုသိုလ်မြောက်အောင်ဆိုပြီးတော့လေးလုံးကိုအပေါ်နဲ့အောက်ဆင့်လိုက်တဲ့ခါကျတော့တစ်လုံးနဲ့ဖြစ်သွားတယ်နှခမ်းကတော့၄ရက်ပါတယ် နော်ဒါမြတ်စွာဘုရားဒီတပိဋ္ဌာကိုင်မယ်ဆိုရင်မြတ်စွာဘုရားတပိဋ္ဌကိုနှခမ်း၄ရက်ပါမှမှန်လိမ့်မယ်လားနော်မြတ်စွာဘုရားဒုတိယတပိဋ္ဌဒီနှခမ်း၄ရက်ရှိတယ်အဲ့ဒီတပိဋ္ဌနဲ့အလူခံတာဘုရားသခင်နဲ့လူခံပြီးတော့မှဖုံးပေးတယ်ပေါ့နော်အဲ့တော့ဒါတော့ကောင်းပြီဒီနေရာမှာမြတ်စွာဘုရားကိုဦးဇင်းတို့ဗမာပြည်နဲ့နည်းနည်းဆက်နေတယ်ဆိုတော့နည်းနည်းလေးပြောကြသေးတာပေါ့လေဒီနေရာမှာဘုရားဖြစ်ပြီးလို့ဘုရားကိုလှူခွင့်ရတာ ဗမာနိုင်ငံသားဟုတ်တယ်မဟုတ်လားဘာပဲပြောပြောဥက္ကလာပဗမာပြည်ပဲဆွဲထည့်ကြသောဥက္ကလာပတိုင်းနော်အဲ့တော့ပထမဆုံးဆွမ်းအလူလူခွင့်ရတာဒီမြန်မာနိုင်ငံသားကောင်းပြီဆွမ်းနေမဲလားဆိုတော့အဲ့ဒါနဲ့မဟုတ်သေးဘူးမြတ်စွာဘုရားရှိခိုးကနေတက်တော်ထင်ရှားဘုရားအဖြစ်ကိုအဖြစ်နဲ့ရတဲ့ဆန်တော်ဒါကြောင့်မလို့နော်ဆန်တော်ရှင်လို့သုံးတာ ဟိုးစောစောတုန်းကမြတ်စွာဘုရားအလောင်းတော်တုန်းကရတော့တဲ့ဟိုးကမြမာတွေနတ်တွေကရတဲ့နတ်ပြည်မှာမြမပြည်မှာရှိတဲ့ဆံပင်တွေအဝတ်တွေကဒါကဘုရားမဖြစ်ခင်ကဟာတွေဘုရားဖြစ်ပြီးမှမဟုတ်ဘူးသူဇာတာတထေလူတာကလည်းဘုရားမဖြစ်ခင်အလောင်းတော်ဘုရားလူတာသူတို့ကဘုရားဖြစ်ပြီးမှလူတာမဟုတ်ဘူးဒါကြောင့်ဘုရားဖြစ်ပြီးတဲ့အချိန်ကမှပထမဆုံးလူတာကဥက္ကလာပတိုင်းသားညီနောင်နှစ်ယောက်ကအရင်ဆုံးဒါကြောင့်မလို့အူးဆုံးသောဆွမ်းလူဝင်ရတာဗမာပြည်ကနော် အဦးဆုံးတော့မြတ်စွာဘုရားရှိကနေပြီးတော့မှဆန်တော်ဓာတ်တက်တော်တင်ရှားဆန်တော်ဓာတ်ကိုရတာကျန်တဲ့သူတွေကပြန်တော့ပြိဋိဘံဆံပြီးမှဓာတ်တွေခွဲကြရတာဟုတ်တော့မဟုတ်လားဦးဆုံးတို့မြန်မာနိုင်ငံသားကတက်တော်တင်ရှားဘုရားကနေကြည်ကျင်တဲ့နဲ့ကြီးတက်ပြီးတော့မှပေးလိုက်တာဓာတ်တော်လည်းပဲဦးဆုံးမရဘူးလားလို့ဦးဆုံးရတယ်အဲ့ဒီဓာတ်တော်ကိုလည်းပဲယူလာပြီးတော့ဥက္ကလာပတိုင်းမှာယူလာပြီးတော့မှတီးတယ်တေငုတ်တရကုန်းမှာတီးတယ်ဇေဒီကိုတိကုံဘဇေဒီလို့ခေါ်တယ်ဘာကုံဘလဲ ဟွန်းတိကုံပါဇေဒီဘာလေးကိုဖြောက်တော့တိကုံမနေဘူးလားလို့တိကုံကိုအဲအဲတိကုံကိုတိကုံလေးကနည်းနည်းဆိုရများတဲ့ခါကျတော့တိကုံတိကုံတိကုံကနေတကုံတကုံကိုရွှေလေးထည့်တော့ဖျားလေးထည့်လိုက်ရင်ဗမာပြည်မှာရှိတယ်ဟုတ်တော့မဟုတ်လားရှေးတုန်းကတိကုံပါဇေဒီတဲ့အဲ့ဒီကနေခေါ်တာဒီနေ့ကတော့ရွှေတကုံဖြစ်နေပြီအဲ့တော့အဲ့ဒီဖျားကိုပထမဆုံး စပြီးတော့မြေဆိုင်စေတီတည်တာလည်းပဲပထမဆုံးဦးဆုံးဗမာပြည်ရပဲပြီးတော့တရဏဂုံနှစ်ပါးเนาะဘုရားနဲ့တရားတရဏဂုံနှစ်ပါးကိုဦးဆုံးချပေးလိုက်တာလည်းပဲတရဏဂုံယူခွင့်ရတာလည်းပဲမြန်မာနိုင်ငံသားတဲ့ဒါကြောင့်မလို့เนาะဟောဒီဗဒ္ဒကဘာမှာဂေါရမမြတ်စွာဘုရားရှင်ပွင့်ပြီးလို့ပထမဆုံးတော့လူခွင့်ရတာဗမာပြည်သားရဲရဲတာပြောလိုက်ကြเนาะပထမဆုံးတော့ဓာတ်တော်ရတာစံတော်ဓာတ်ရတာဗမာပြည်သား ပထမဆုံးတော့မြေဆိုင်စီတွေရတာလဲလောက်ကြတာလဲဗမာပြည်သားပဲပထမဆုံးတော့တရဏဂုံရတာလဲဗမာပြည်သားကိုသမိုင်းကိုကိုဗစ်တာကိုဆွဲချလိုက်ဒါကြောင့်အဦးဆုံးတော့ဥလေးမျိုးเนาะလောက်ခွင့်ရတာဒီကျွန်တော်မြန်မာနိုင်ငံကယူဆကြတာပေါ့เนาะဒီနေ့တော့မြန်မာနိုင်ငံသားလို့ယူဆတဲ့တပုဒ္ဒါနဲ့ဗန်လိကသို့တော်လည်းပဲအမှန်တိုင်းသိအောင်ဆိုရင်တော့ဒီဥက္ကလာပတိုင်းဒီအိန္ဒိယထဲမှာရှိတယ်အိန္ဒိယထဲမှာလည်းရှိတဲ့အခါကျတော့ နော်တချို့ကအိန္ဒိယတွေကနေပြောင်းလာတဲ့ဥက္ကလာပတိုင်းကိုယူပြီးတော့ဒီဘက်မှာလည်းမှဲ့တယ်လို့လည်းယူတယ်နာမည်တူတွေမှဲ့တာပေါ့ဗျာဟုတ်တော့မဟုတ်လားဟိုမှာဟိုရင်ဆိုလို့ရှိရင်ဟာဗာနာဆိုတာကဟိုးကဟိုထဲမှာရှိတယ်မလားလို့ဟိုဘက်ကကျူးဘားမှာရှိတယ်ဟာဗာနာဆိုတာမျိုးကဒီဘက်ကျတော့လက်တဲ့ဟာဗာနာလို့မမှဲ့ဘူးလားလို့အဲဆိုင်ကုံဆိုတာဟိုးကဗီယက်နမ်မှာရှိတယ်ဆန်ဟိုစေးကဆိုင်ကုံကျတော့လက်တဲ့ဆိုင်ကုံလို့မမှဲ့ဘူးလားလို့မှဲ့တာပဲဥက္ကလာပတိုင်းအိန္ဒိယရှိပေးလိမ့်မယ်ရှိခြင်းလည်းရှိလည်းမရှိလည်းမရှိဘူးဟလားတကယ်လို့ရှိကြရင်လည်းရန်ကုန်ကတော့လက်တဲ့ ဟုတ်ကလားပါလို့မှတ်လိုက်ကြပါဗျာဟုတ်လားနော်အဲ့တော့ဂိုင်းဒါတော့သမိုင်းဆရာတွေပြောကြပါစီပေါ့ဗျာဒါတော့အဲဦးဇင်းတို့ကတော့ကိုကဗမာနိုင်ငံသားဆိုတော့ဗမာပြည်မှာရှိတယ်ပဲထားပြီးတော့မှကိုဗမာနိုင်ငံသားတွေကဟောဒီဂေါရမမြတ်စွာဘုရားရှင်ပွင့်တဲ့ချိန်ကဦးလေးဦးကိုဦးဦးဖျားဖျားလှူရတယ်လို့သဘောကျပြီးတော့ဒီတစ်ပတ်တော့ဂိုင်းဒီလောက်နေပဲထားကြအောင်စို့ဗျာနော် ဟောဇန်နပါကတော့ဦးဇင်းမန္တပြည့်စုံသိသိချာချာဟောရဲမကြည့်ခဲ့သေးဘူးသူကဖြစ်နေတာကဦးဇင်းတို့ဇန်ကိုနှမျိုးခွဲတာရှိတယ်အာသူကတမဘတ်ကိုပြောတာလည်းရှိတယ်ပြီးတော့မှဇန်တမဘတ်ရဲ့ဖလတမဘတ်ရဲ့လည်းရှိတယ်ပြီးတော့မှတချို့ဇန်ကဦးဇင်းတို့ဇန်ကိုခေါ်တာကဒီအာရမဏုပဇန်လက္ခဏုပဇန်ဆိုတာအာရမဏုပဇန်ဆိုတာကဇန်ရဲ့အာယုန်နဲ့ အဲရှုတဲ့ဟာကိုအာရမဏုပဇံလို့ခေါ်တယ်လက္ခဏုပဇံဆိုတာဝိပဿနာပြောတာဆိုတော့အဲ့ဒီလိုမျိုးလည်းပဲသူကဇံပဲခေါ်တယ်နော်ဒါလောကုတ္တရာနဲ့ပတ်သက်တဲ့တရားတွေကိုလည်းဇံလို့ခေါ်တာရှိတယ်ဒါပေမဲ့ဘယ်ဇံကိုရည်ညွှန်းနေဆိုတာတော့ဥစဉ်မကြည့်ကြရသေးဘူးဥစဉ်တေချာတဲ့ခါမှပြန်ဖြေပေးမယ်နော်သူကဇံကိုခွဲတဲ့ခါမှနေရာကြည့်ပြီးတော့မှနှမျိုးနှမျိုးခွဲတာတွေရှိတယ်အဲ့ဒီ256ဆိုတာကဒီလိုရှိတယ်ဦးဇင်းထင်တယ်အဲ့ဒီခေတ်တုန်းကတခုခုနှိုင်းကျင်လို့ရှိရင်အဲ့ဒီကအဲ့ဒီ အဲ့ဒီသင်္ကေတကသူတို့ခက်ကတင်ချာတွနီးမှာအပုံပုံရင်256ပုံပုံပုံပေါက်ပါတယ်နောက်ပြီးတော့16စိတ်စိတ်ဒစိမ့်မမီဘူးလဲရှိတယ်ဟုတ်တယ်အဲ့ဒီခေတ်အသုံးနဲ့တူတယ်တချို့တော်တော်များများမှာ16စိတ်စိတ်ဒစိမ့်မမီဘူးဆိုတာသုံးတယ်ဒီနေရာကြတော့မဟုတ်ဘူးသူက256ကိုသုံးတာဆိုတော့ကဏ္ဍကိုပို့ပြီးတော့မှနှုတ်လိုက်တဲ့သဘောရှိတာပေါ့နော်ဒါတော့ပို့ပြီးတော့နှုတ်လိုက်တယ်ဆိုတော့ဒီနေ့ခေတ်နဲ့ပြောမယ်ဆိုရင် ဒီသင်္ချာဟာမဖြစ်လောက်အောင်ကိုသေးသေးလွတ်နေပြီပေါ့လေဒါတော့ဖြစ်နိုင်တယ်ဆိုတာကိုမင်းကိုဆရာတော်ကြီးကခုနပြောသလိုရှင်းတာဦးဇင်းတို့ကလူများပြီးတော့ကုသိုလ်ကငမွဲတွေတဲ့ဒါကြောင့်မလို့ဦးဇင်းတို့ဘက်ကရှုံးတာအဲ့ဒီတားရှိတော့မှစံတော်ရှိရမှာ အဲ့ဒါကြောင့်မလို့ဟောအဲ့လိုပဲယူကြတာပေါ့လေဒီအိန္ဒိယကခိုးဘက်ကိုသွားတာကတော့ခုနပြောလို့လေတောင်းတို့လှဲချောင်းတို့နဲ့သွားမယ်ပေါ့လေအဲ့တော့အဲ့လိုနင်းနေအဲ့ဒီဘက်ကိုရောက်တယ်ပေါ့ဒါတော့ဒီဘက်ကိုလည်းပဲဥက္ကလာပါတိုင်းလိုပဲယူကြတယ်အဲ့ဒါမျိုးဒါတွေကတော့နည်းနည်းအမျိုးမျိုးပြောကြတာပေါ့လေဒါတော့အမ်ခုနကပြောသလိုဒီတကယ်လို့ဟိုဘက်မှာရှိမယ်ဆိုရင်ဈေးတွေကဟိုဘက်မှာချိရမယ်ပေါ့လေဒါတော့အများ ရေပုံရနီးလက်ခံထားတာကတော့ဒါအခုလက်ရှိနေရာကိုဥက္ကလပတိုက်နေရလို့ယူကြတယ်ပေါ့နော်။ဟွန်းဒါမျိုး။ဒါတော့ဦးဇင်းဦးဇင်းတို့ကတော့နောက်ဆုံးရင်းဆုံးချတာကတော့ဟွန်းဟောညင်းစရာမရှိတဲ့အဆုံးသတ်နီးကတော့စီဒီဖရားကိုကိုးကွယ်တယ်ဆိုတဲ့နေရာမှာကတော့ဘယ်စီဒီကိုပဲကိုးကွယ်ကိုးကွယ်ဓာတ်တော်ပါတိဖြစ်စေမပါတိဖြစ်စေတစ်တော်တင်ရှာဖရားတို့ကလိုပဲပေါ့နော် ဂုံတော်ကိုအာယုံပြုကိုးကွယ်ရမယ်လို့မြတ်စွာဘုရားဒီဟောထားတာရှိတာကိုဝိမာနဝုထုထဲမှာလေဒါတော့ရှိတယ်ဆိုတော့တက်တော်တရားဘုရားကိုကိုးကွယ်တာကလည်းပဲယူသည်မှုကြီးညိုသည်မှုပါမှအကျိုးရှိမှာပဲနော်ရိုးရိုးဓာတ်တော်မပါဘဲနဲ့ရိုးရိုးဒီရိုးရိုးစင်တူဖြစ်စေပုံတူဖြစ်စေပကြီကားဖြစ်စေဒါကိုမိမိကတက်တော်တရားဘုရားရှိတော်ကလို့ဂုံတော်ကိုမှွမ်းပြီးတော့ကြီးညိုနေလည်းပဲအကျိုးကြီးတာပဲဆိုပြီးတော့မှဒါဘုရားကိုယ်တိုင်ပြောထားတာရှိတဲ့ခါကျတော့အဓိကအချက်ကတော့ဦးဇင်းတော်ကကင်ပြောတယ်နော်တမိုင်းဖြစ်ရေးမဖြစ်ရေးကတမိုင်းဆရာတွေပြောလိမ့်မယ် ဦးဇင်းတို့ကသမိုင်းအတွက်လေ့လာဖို့ကိုးကွယ်တာမဟုတ်ဘူးဦးဇင်းတို့ကိုးကွယ်တာဒီဒါတန်တရားလွတ်မြောက်တူကိုးကွယ်တာဆိုတော့ဒီထက်မှာဓာတ်တော်ရှိသည်ဖြစ်စေမရှိသည်ဖြစ်စေဦးဇင်းတို့ရဲ့ကြည်ညိုမှုတရားမကြောက်ဘူးဟုတ်တော့မလားသမိုင်းတွေဘာတွေပြောရင်ကြကြင်ကြနိုင်မယ်ဓာတ်တော်ရှိတာမရှိတာနဲ့ဦးဇင်းတို့ကဟောတယ်ပေါ့နော်ပဏပမာဏမထားဘူးဦးဇင်းတို့ရဲ့တရားတရားကဓာတ်တော်ရှိလဲရှိနေမှာပဲဓာတ်တော်မရှိလဲရှိနေမှာပဲဓာတ်တော်ရှိပေမဲ့လည်းတရားတရားမရှိရင် တမိုင်းအမြင်နဲ့ကြည့်လို့ရှိရင်ဒီဘုရားကြီးကဘယ်တော့မှဆောက်တာလို့တမိုင်းပဲဖတ်နေတဲ့ပုဂ္ဂိုလ်များတွေဒီဘုရားကြီးကအကျိုးရှိလားရှိဘူးလေဒါကြောင့်မလို့ဒါကြောင့်မလို့ဒီအိန္ဒိယမှာရှိသမျှဘုရားနဲ့ပတ်သက်တဲ့အဆောက်အဦတွေဒီ archaeological department ကထိန်းသိမ်းထားတာပဲရှိတယ်ကြီးညိုလို့ထိန်းထားတာမဟုတ်ဘူးဦးဇင်းတို့ဗမာပြည်မှာရှိသမျှအဆောက်အဦဇေဒီအဆောက်အဦကကြီးညိုတဲ့သရာနဲ့ထိန်းထားတာ archaeological department ကသူကလည်းသူတမိုင်းလိုက်တာတက်တက်ဟုတ်တယ်မဟုတ်လားဒါကြောင့်ဦးဇင်းတို့ထိန်းတာသရာနဲ့ထိန်းတယ်သူတို့ကတော့တမိုင်းရှိဟိုတဲ့ကိုနောက်ပြန်ထိန်းတယ် ဒါဘယ်တော့မှလုပ်တယ်လဲပေါ့နော်ဒါတော့ဦးဇင်းတို့ကဘုရားကိုထိန်းတဲ့ခါမှာတရားနဲ့ထိန်းဖို့အပိုရေးကြီးတယ်တမိုင်းနဲ့ပတ်သက်တာတော့တမိုင်းသမားတွေပဲပြောကြပါစေပေါ့နော်ဒါကတော့ဦးဇင်းတို့ညင်းစရာမလိုတဲ့ဟောနောက်ဆုံးအကွက်ဆိုပါတော့လေဟမ်ဒါပေမဲ့ဦးဇင်းကတော့ခုနပြောသလိုယူထားတာပဲဟာလားဥက္ကလာပရန်ကုန်မှာငကိုတော့ကရန်ကုန်မှာဒေသမှာရှိခဲ့တယ်လို့လား အတူတူပဲအတိပဲအမတနဲ့အမရနဲ့အတူတူပဲစကလုံးလေးတွေနည်းနည်းဟောပါဠိဂရမာနီရပြောင်းသွားတာလောက်ပဲရှိတယ်မတတော့မရတော့ဆိုတာဟောတည်တယ်လို့ပြောတာလေအမတအမရဆိုတာမတည်တာပြောတာအရှိတယ်သူနေအောင်နေအောင်အဲ့ဒါတော့နောက်နည်းနည်းကြည့်လိုက်အောင်ပဲဒီမှာတော့မထက်လိုက်ပါဘူးတယ်ဦးဇေယျနည်းနည်းအဲ့ဒါတွေထက်တယ်ပြောရင်ကြာနေမှာစိုးလို့ အဲ့ဒါနဲ့ဟိုဓမ္မစစ်ကြမရောက်မှဆိုလို့တချို့ကဖြတ်ထားခဲ့တာဒါတော့မှမဖြတ်လို့တော်တော်ဖြတ်ယူရတဲ့ဒါတော့မှနော်ဦးဇင်းပြောချင်တာကတခြားတော့မဟုတ်ပါဘူးတချို့နေရာတွေမှာဒီမြတ်စွာဘုရားပွင့်ပြီးတဲ့အချိန်ကမှအဲ့ဒီခေတ်တုန်းကသုံးခဲ့တဲ့သကလုံးနေနဲ့နောက်ွယ်တမိုင်းကိုအကျင့်တွေဘာတွေလွှမ်းမိုးနေတယ်လဲဆိုတာသိစေခြင်းလို့ဒီဟာတွေထက်ထက်ပြောတာစတိုရီထက်အဲ့ဒီခေတ်မှာလွှမ်းမိုးတဲ့ဘာသာတရားတို့ရဲ့အတွေးခေါ်တွေကိုထက်ထက်ပြောတာဒါမှဥစဉ်ဓမ္မစစ်ကြာဘာကြောင့်ဟောတယ်လဲဆိုတာ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 ဒုက္ခဗေဒံယမံအပေါင်းမကောင်းဟုသမျှမတွေ့ရပဲတဗ္ဗဣစ္ဆာမင်္ဂလာကိုရွယ်ကားဒါတိုင်းရစေသောယနေ့ယခု ပြုပြုသမျှမြတ်ဘာဂကိုမိဘဆရာမျိုးသားဟာနဲ့ကိုမာဆောင်ချက်ကိုဆောင်နှက်ကအရင်စာယူရှိသမျှလုံဆုံးဘုံ31 ဖြစ်ဖြစ်သမျှဝေနေရတုရကြပါစေဘင်္ဂဝေသည်မြာထွေသာတုခေါ်စေသောအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓု သာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု